အလုံးစုံရင်အာယုံယူကြရအောင်တရားဝဲမစမိမှာအနည်းငယ်တန်တိတကထာပြောကြရအောင်ဘုန်းကြီးနဲ့မကွေးမကွေးနဲ့ဘုန်းကြီးဟာနေ့တော့ကြာကွာဟသွားခဲ့အခုမှပြန်နေပြီးတော့ယေရှုတော်ရှင်နိုင်ငံတော်သံဃာမနာယကဘုရားဥက္ကဋ္ဌ အကမဟာပါဏိတအဘိဓဇအကမဟာတရမဇောတိကဘိဓဇမာရထကုရုဆရာတော်ဘုရားကြီးအမိပြုပြီးတော့ဂုံတော်เจ้าမှာတည်ထောင်ထားတဲ့ကရုဏာရှင်များနာယေကုညီမှုအသိဤလေးနှစ်ပြဓမ္မပူဇာတပည့်နဲ့ပြန်လေးပြီးတော့ရှုံတွေးခွင့်ရခဲ့တယ်ပေါ့ အဲ့တော့ဘုန်းကြီးတို့နေအပြင်ပရိယတ်ဒီဘက်က230ပฏิပတ်ဒီဘက်က230ပေါင်း2ပေါင်း60ရှိသမျှစွာနဲ့ကျူစာပန်းစာအထုအာသနာပြုခဲ့နေကနဲ့သွားညတရားဟောနေကနဲ့သွားညတရားဟောအဲလိုဆိုတော့ငယ်ငယ်တုန်းကတော့ကိစ္စမရှိဘူး အခုရွယ်65နှစ်သိခါတော်46ပါဘဝဆုထားတဲ့တွေ့တာစီလီ1 body အဲ့ဒါတွေကအခုသူတို့ကရှည်ရေးပြလာတော့သွေးတို့ရှိကြနှလုံးကြောက်ကအယောင်အရာဆိုပြီးတော့ယောဂမြောင်များစွာဖြစ်လို့ဒီနှစ်အတွင်းတော်တော်တရားဝဲအနာယူဝဲရပါတယ် အဲ့ဒါဝါဆိုလာကွယ်နေ့ကစပြီးတော့မှနိုင်ငံမြတ်ယောဂဗျာတိတက်တာသွားလို့တရားပွဲပြန်လီပြီးတော့ဟောကြားရဒါကြောင့်ခုဆရာတော်ဘုရားကြီးနဲ့အလုံးသော မကွေးတန်ဃာတော်များတရားဓမ္မများဤမေတ္တာပေါင်းကူမှုဖြင့်ဘုန်းကြီးတို့ရဲ့တရားဓမ္မ ဓမ္မပဋိက္ခကတရားနာသူတော်ချင်းတို့နဲ့ပြန်လီဆုံတွေ့ခွင့်ရခဲ့ပြီဒီတော့ယနေ့အလှည့်ကြပင်မတရားအလူရှင်ကတဖက်မိဘသက်ရှိဥစိန်ဝင်တော်ကြည်ကြည်အေးတဖက်မိဘကွယ်လွန်သူဥလထွန်သက်ရှိတော်ဧသနို့ကိုယေရှုအမှုထားသည်မကွေးမြို့တိမ်ငါရနှင်းစီလန်း ဦးအေကိုကိုဒေါ်တင်တင်ခိုင်သမီးမမေသဇင်ထွန်းမဆုရဝေထွန်းမိသားစုတို့ကတဲ့တပည့်အဖဥလထွန်းကိုရည်စူးထားသည် ဖြစ်သောကြောင့်ရှေးဥစွာဥလထွန်းနဲ့တကွဘုန်းကြီးတို့ရဲ့မေတော်ခမဲတော်များအလုံးသောတရားနာပရိသတ်တို့ရဲ့ဘဝပြောင်းသွား မိဘဆွေမျိုးများကိုရည်ညွှန်းပြီးတော့တရားနာဖိတ်ခေါ်ပါမယ်မာတာပိတရောပုဒ္ဒတာဒေတိတံဓမ္မဒေသနာမာတာပိတရောပုဒ္ဒတာဒေတိတံဓမ္မဒေသနာဇာတဌာနာအာဂန္တဝါနာ သူနာတုဣမံမန္တပံမာတာပိတရောမိဘကျေကျူးမြမုတ်ဥကိုယေရှုကမျောလွန်တိတ်ပေါ်၍အိတော်လက်တနုရိုက်တလျက်နေညာမမေဘဝင်ခွေလည်း နေ၍မယာမရဏသေမေမမြေအနာခောတိတာကြောင့်လူရွာပြေထားလိုက်ပါသွားတဲ့အာလမြက်ဖြောရေရှင်နနိသားရွယ်ကဘဝတစ်ပါးပြောင်းသွားကွယ်လွန်သည့်နန္ဒာကျေးဇူးရှင်မြတ်မိခင်တော်တော်မေရေရှင်သက်30ရွယ်မှမှ တက်တော်80ဝါတော်30အရာဘဝနာထဇံလွန်လေးပြီးပကင်ဤဥဒ္ဓမိက ယနေ့ဓမ္မပူဇာလက်ကြအလူရှင်ဥဝေကိုကိုတော်တင်းတင်းကိုင်းတို့ဤတပတ်အဖဥလထွန်းနှင့်တကွာအာလုံသောတရားနာသူများပို့လူတို့ရဲ့မိခင်ဖခင်ဆွေခြင်းမျိုးဆက်အပေါင်းတို့သည် ဣမမနပန္ဓမရှိကြီးရိုက်ချော့တီကိုဖန်ဒီပြုပြင်တတ်သာရှင်သည်ပလင်ပွေနာမကွေတိုင်းမကွေခရိုင်မကွေမြို့ဂုံတော်ရကရုဏာရှင်မြတ်နာဤကုညီမူအသင်တိယဂုံတော်ကြောင့်တိုက်တာဓမ္မမန္တတော်အတွင်ရှိလိုရာဒဌာနာ ကာမတက္ကဓမ္မတာကြောင့်ရှေလျာယာသန္တရာဘဝဘုံဌာနရှိကအာကန္တဝါနာသမောင်တပါစေရနာထား၍ရွင်အာဝံပြောဖိတ်ခေါ်လေသာ နာယံကြာယာကနာတော်နှင့်ဆိုလင်မကြလာရောက်ပါ၍ဗုဒ္ဓတာဘာဝရှင်မြတ်ဝသင်္ကန်းဖြင့်တေလွန်ခြေယုံပလင်ဘုံဝဲညာဟုံကိုမြူတတုရှိသသာယဤဒေဝီတာရှင်မကိုသာသဘောထား၍ ဟောကြားတော်မူအပ်ပါပြီသောဓမ္မဒေသနာသုံးမုံမိတကငါယနိကေကုသွေငါဓမ္မကနာ7000လေးတောင်တွင်သောဒနာပိရကခုတ်တကနိကေဓမ္မပရာပါဠိအတ္တကရာတွင်လာရှိသည်စိတ်တဝက်လာ ပုတိကတာဒိဋ္ဌမထေဝတ္ထုဆိုအပ်သောကရုဏာရှင်ဗုဒ္ဓသို့မဟုတ်နာယီကုညီသူဗုဒ္ဓဟူသောတရားတော်ကိုဒုနာတုကြည်သာရှင်ပြအာယဝံပြောသာတော်ထာမောက်ပေါညိုရောက်အောင် သမီးတော်ထမောက်ပေါင်ညူရောက်အောင်ဝမ်းမြောက်ဝမ်းသာအပြည့်ကလေးလာရောက်ခါနာကြနိုင်ညပါစေကုန်တတိဤသို့မိဘဖိတ်ခေါ်တာကြားရတဲ့တရားနာသူတော်ကောင်းတို့ဟာလည်းပဲ မိဘနှစ်ပါးမှမွေးဖွားဆင်းသက်လာသူတွေဖြစ်ကြလေသောကြောင့်လောကမှာလျောက်ကြပနယောက်ယူယူရနိုင်ပါတဲ့မယားမိမပနယောက်ယူယူရနိုင်ပါတဲ့သာသမီဘလောက်မွေးမွေးမွေးနိုင်ပါတဲ့ဒါပေမဲ့လို့တကူတဘဝ မြည်သူမဆိုတဲ့အမေဆိုတာတယောက်အဖေဆိုတာတယောက်သာရှိတဲ့မတဲ့တဘဝတာရင်စားပြမရနိုင်တာက အမေနဲ့အဖေတဘဝတာရင်စားပြမရနိုင်တာဘသူတွေပါလိမ့်အေးဒါကြောင့်ဗုဒ္ဓမြတ်စွာကအင်္ဂုတ္တရာနိကတုကနိပသမစိတ်တဝက်မှာ ကျေစုဟုံရှိမြင်လှမိနိဖဗြမသီရိပမမကွာပြန်ငါသာခြာရေနန္နပတပကုံတင်ငါနန္နပထပကုံတင်ငါသဆုံးမေယူရလုပ်၍လေကျွန်းစုမင်းအရာကိုနှင်းမကြမြောက်သေးရင်ပမာရောက်ပြီတော့မလောက်ဝေးများတယ် ရေနိုင်မဗုဒ္ဓနီကိုလာထုတ်ပြပြီးဟောလိုက်တော့မယ်သတ္တနှင့်သီလဆွဲကြီးမြဝေဒနာမြတ်ရဲ့နဲ့ရှားကြမှပညာမှန်ရရှိဖို့ဖန်မိဘနာကျွေးနမုံကိုကြေပြုံအောင်ပြုတော့ရင်သွေးမိဘနာကျွေးနမုံကိုသေလွန်သောလူမြဝေပေလို့ နိဗ္ဗေလံပြမိဘကျေးဇူးကြီးမှကြောင်းတဲ့ကျေးဇူးဆတ်အချက်လက်များကိုမြတ်စွာဘုရားမိန့်ကြားတော်မူခဲ့ပါတယ်။ဒါကြောင့်ကျေးဇူးကြီးမြတ်လှမိနိဖမြမတဲ့မိဘကျေးဇူးဘယ်လောက်ကြီးတယ်လဲဆိုရင်ဖြင့်ပထဝီဝေလူကံပတ္တံ ဘုန်းကြီးတို့နေကိုင်နေထိုင်လောက်ကိုင်စားတောက်ကြတဲ့မြေကြီးဟာယူဇနာအပြင်နှစ်သိန်းနဲ့လေးသောယနေ့ခေယူဇနာဆိုတာမသုံးမဆွဲနားမလဲကြတော့ဘူးတေဝနဲ့တေဝတမျိုးနဲ့တမျိုးတနိုင်ငံနဲ့တနိုင်ငံဘယ်နှမိုင်ရှိတယ်လို့မိုင်ကိုသာသုံးဆွဲကြသဖြင့်ယူဇနာနှစ်သိန်းလေးသောကိုမိုင်ပွဲလိုက်ရဲ့တသံ 9သိန်း2သာမြေကြီးရဲ့မိုင်ဘလောက်အဲဒါလောက်ကြက်ပြတူတဲ့အင်အားကောင်းလှပေမဲ့တို့အမေတို့အဖေတို့ရဲ့ခြေချွမေတ္တာ၌ရှားပါလင်ထိုမြေကြီးဟာဝါရွက်ကလေးပမာဏအရှုံးပေရပါတဲ့ကိုင်းမိဘကျေးဇူးမြော်ပူဇော်ကြရအောင်အလုံးလိုက်ဆိုပါ တသံကိုသိန်းနှစ်သောင်းမိုင်ပေါင်းရေစွာပထဗျာခေါ်မိဒီမြေကြီးဟာတို့မိတို့ဖာနိုင်ရှာမေတ္တာဝါရွဲ့မြရှုံးရသေးချာ နာမနိတိနေတုဥနာဝမိကတောင်တကတောင်ထဲမှာဖြင့်ဗုဒ္ဓမြတ်စွာက မြင့်မို့တောင်အမြင့်ဆုံးလို့ခေါ်ခဲ့ပါယနေ့ဓာတုဝေဒလောကရသိပ္ပံကတော့ရှားပွေ၍မတွေ့လို့လားမယုံကြည်လို့လားမြင့်မို့တောင်ပမာမထားပဲနဲ့ဧဝရတောင်ကိုသာ ပမာပြုခဲ့ကြ ဘုန်းကြီးတို့ကဘုရားတပည့်ဆိုတော့ဘုရားစကားအတိုင်းဟောရမှာဖြစ်ပါတယ်အဲ့ဒီမြေမတောင်ရဲ့အမြင့်ဟာယူဇနာပေါင်း2သိန်းနဲ့4သောင်းအဲယူဇနာပေါင်း7သောင်းနဲ့4ထောင်ဒါကိုမိုက်ပွဲလိုက်ရင်ဖြင့်6သိန်း9သောင်း2ထောင်ပြောဘလောက် အဲ့လောက်မြင့်မောက်ပေမဲ့လို့တို့အဖေတို့အမေတို့ရဲ့ခြေကျွမဲ့တနိုင်သာပါလေတို့မြင့်မတောင်းသည်နွားချိုကလေးပမာဏအရှုံးပေးရပါတဲ့စာကတော့ဥနဝံမိကံဝံမိကကတောင်းဖို့ဥနာကရုတ်တန်ညတာသေးတာငဲတာအေးဒါပေမဲ့တောင်းဖို့ကိုဒီခေတ်ကအများကြီးအကြီးကြီးတွေမြင်ဘူးသိနေကြတော့ မိဘကုံပေါ်လွင်အောင်နွားယူကလေးနဲ့ဘုန်းကြီးတို့ကပြောင်းလဲခုံပြုလိုက်ရခြင်းဖြစ်ပါတယ်။ကိုင်းပူဇော်ရအောင်ခွန်6သိန်း9000 2000ဆောင်မြေနာမြင်းမိုးခေါ်မိတောင်းကြီးသေးလားဒုမိတို့ဖာ နိုင်ချမေတ္တာနွားကြုံမြရှုံးရသေးအချာနမသုစကဝလာသူရှိကရာအရှိကျွန်းနောက်ကျွန်းတောင်ကျွန်းမြောက်ကျွန်းအလဲကောင်းကမြင်းမို့တောင်အဲ့ဒီလေးကျွန်းနဲ့တမြင်းမို့ကိုဆက်ကြော်လာတခုဆိုပါတဲ့ ယူဇနာကျဲဝငါတော်တသိန်း2450ဓာကုမိုင်ဖွယ်လိုက်ရင်9သိန်း7600ပြောကြည့်အဲ့ဒါလောက်ကျဲဝမေမဲ့လို့တို့အမေတို့အဖေတို့ရဲ့ကျေးဇူးမေတ္တာနိုင်စားပါလင်စัจ java လာ အကြည်လေထိုးသွင်းတဲ့ချုပ်အပ်နဘာပေါက်လောက်ကျင်းမြောင်း အရှုပ်ပေးရပါတဲ့စာကားတော့သူရှိကရာသူရှိဆိုတာချုပ်အပ်ကရာကအိမ်ဘူးအကလေးတစ်ချောင်းတည်းတဲ့ဘူးအိမ်အဲ့ဒါမသုံးရတော့မိဘမေတ္တာပေါ်လွင်အောင်အကြည်သွင်းတဲ့ချုပ်အပ်နဘာပေါက်ကလေးနဲ့ပြောင်းလဲအလင်္ကာပြုပြရပါတယ်။ဂိုင်းကူသောရအောင် ကိုသိန်း၈သောင်း9600မိုင်တာကျေတောင်းကျွန်းမောင်စကြဝဠာဒုမီဒုဖနိုင်စမေတ္တာအနပါမြရှုံးရသည်အခြား ဓမ္မလေးသမုဒ္ဒော ပါတိကယထာဘုရားမြတ်စွာကတော့မြင်းမတောင်းရဲ့အရှိပဲနောက်ပဲတောင်ပဲမြောက်ပဲသမုဒ္ဒရာတစ်ခုစီ၄ခုရှိတယ်လို့ဆိုပါတယ်ယနေ့ဓာတုဝိဒသိဗ္ဗံလောကရာကတော့အာဒိသမုဒ္ဒရာအန္တာဒိသမုဒ္ဒရာတလန်ဒိသမုဒ္ဒရာပရှိဝိသမုဒ္ဒရာအိန္ဒြိယသမုဒ္ဒရာစသည်များစွာဆိုတယ် ဘုန်းကြီးတို့ကဘုရားတပိသားဆိုတော့ဘုရားစကားနဲ့ဟောရအဲဒါသမုဒ္ဒရာတစ်ခုရဲ့ရေအနက်ယူဇနာပေါင်း8000နဲ့4000ဒါကိုမိုင်းဖွက်လိုက်ရင်6သိန်း9000 2000ပြောကြည့်အဲဒါလောက်နဲ့ဆိုင်ပေမဲ့လို့တို့အဖေတို့အမေတို့ရဲ့ကျေးဇူးမေတ္တာ၌စားပါလေ။ အဲ့ဒီသမုဒ္ဒရာရေဟာတစ်စက်တစ်ပေါက်ကြာရောက်နေတဲ့မိုးပေါက်နှင်းပေါက်ကလေးလောက်အရှုံးပေးရပါတဲ့ပူဇော်ကြရအောင်6သိန်း9000 2000ဆောင်နဲ့စွာသမုဒ္ဒရာခေါ်မိရေကြီးစလားတို့မိတို့ဖာ နိုင်စာမေတ္တာတပေါက်မြရှုံးရနေပမာနမငါအာဂသောမိနိတုံတက္ကကောင်းကင်ပြင်ကြီးဟာ ရေချစ်မတဲ့မြမတဲ့၍မိကိုမဆုံးမောမဆုံးလို့ပြောကြဒါပေမဲ့လို့မယုံနာတိုင်းတာတွေ့ဆမ်းမဲ့တွေ့ရနိုင်ပါတဲ့ အဲ့တော့မှတ်သားလို့လွယ်အောင်မြေကြီးနဲ့တူစွာယူနာပေါင်းနှစ်သိန်းလေးသောဒါကိုမိုင်ပွဲလိုက်ရင်တသံကိုသိန်းနှစ်သောင်းပြောဗလားအဲ့ဒါလောက်ကျေပြမိမဲ့လို့တို့အဖေတို့အမေတို့ရဲ့ကျေးဇူးမေတ္တာနိုင်စာပါကထိုကောင်းငင်ပြသည်ရည်ရွက်ကလေးပမာဏရှုံးပြရပါတဲ့ ပူဇော်ရအောင်တသံကိုသိန်း2000မိုင်ပေါင်းကျေစွာအစတာဝေဟင်မိုးကောင်းငင်မြာတို့မိတို့ဖနိုင်ချမေတ္တာဇီးရွယ်မြတ် ရှုံးရသေးအချာလောကဓမ္မအကြီးဆုံးဘယ်နှမျိုးဘာတွေပါလဲမြေကြီးရဲ့မြေမုတ်တောင်ရဲ့စကြဝဠာရဲ့သမုဒ္ဒရာရေရဲ့ကောင်းငင်ပြရဲ့ ဘယ်လိုပင်ကြီးမားပေမဲ့လို့တို့အမေတို့အဖေတို့ရဲ့จิตမေတ္တာနိုင်စားပါရဲ့မြေကြီးကဘလောက်ဝါရွက်ကလေးလောက်ရှုံးပေးရမြေမို့တောင်ကနွားကျူကလေးလောက်ရှုံးပေးရတဲ့ဆက်ကြဝလာကချုပ်အနဖာပေါက်ကလေးလောက်ရှုံးပေးရတဲ့သမုဒ္ဒရာရေက မိုးပေါက်နင်းပေါက်လောက်ရှုံးပေးရတယ်ကောင်းငင်မြာကအေးဒါကြောင့်ကျေးဇူးအောင်ကြီးမြင်လမိသင်ဖပြမလူတဲ့နတ်ကမြင့်နဲ့သားတယ်နတ်တဲ့ပြမက မြင့်နဲ့သားတယ်ဒါပေမဲ့လို့လူဖြစ်တဲ့မိဘနှစ်ပါးကအမြင့်ဆုံးပြမဘွဲ့ခံနိုင်တယ်တဲ့ဟော ဘာကြောင့်လဲထွေရင်တန်တေတိကရကမေတ္တာကရုဏာခွာတော်မူရိတာခွဲတော်ဥပေက္ခာမိဘတိုင်းဟာသာသမီတိုင်းတို့အပေါ်၌မေတ္တာကရုဏာမုရိတာဥပေက္ခပြမစိုးလေးပါထားရှိသောကြောင့်နဲ့ပြမဘွဲ့ခံတိုက်တယ်ဘာဘွဲ့ခံနံပါတ်1 တို့သံဃာတော်များရဲ့အကျဉ်းဂုံ၉ပါး၅ပါးမြောက်ဖြစ်တဲ့အာဟုနေယအေးအဲ့ဒါကဘာလဲလို့ဆိုရင်မယူဇနာဝေးกว่าခရီးအပြည့်တိုင်ဆောင်ယူခဲ့သည့်တို့ကိုသာသမီတို့ပင်မကြီးစွာလောကဆောင်ယူခဲ့သည့်တို့ကိုခံယူထိုက်တဲ့မိဘနှစ်ပါးလူဟုတ်ကြောင့်ငါအာ အာဟုနေရဆိုတဲ့တန်ခကုံတစိတ်ခံနိုင်တာဟာမိဘမိဘများအာဟုနေရကုံထိုက်တယ်ဘာကုံထိုက်နောက်တဲ့တော့နောက်တကုဒ္ဓသေတာရာဘယ်သူတွေပဲလို့ BAI BAB EDB BAB အမိဘေအပညာတွေဝေါ်ဝကွတ်တမြောက်နေပေမဲ့ သားတိုင်းသမီးတိုင်းတို့ရဲ့ဆရာကလည်းဥဆရာကတော့မိဘနှစ်ပါးဒါကြောင့်ဓာတိတရဂုံပုပ္ပါသရိယဂုံလို့ဂုံများစွာထိုက်တဲ့မိဘနှစ်ပါးဘယ်သော အခါမှမမေ့ရဘူးမယလာပိတာအဲဒါမိဘညဘပကုံမမာထားအဘေကိုပဲပကုံမမာတင်ရာသလုံးရွယ်ကိုရိုးမြေကြရဲ့လို့ ပကုံမောကမဆင်းနဲ့ဒီဘောအိတ်ဒီဘောစားဒီဘောရေချိုးဒီသားတို့သမီးတို့ရဲ့ပကုံမောမှာကြည်ကြီးခြင်းငယ်တွေစွန့်ညလို့ထမ်းဖို့သက်ဆောင်ပြီးတော့ပြုစုပေမဲ့မိဘကျေးဇူးမကုံနိုင်ဘူးတဲ့ကုံနိုင်မရလားလေကျွန်းစောမင်းအရာကိုနှင်းမကြမြောက်တဲ့ရင်ပမာရောက်ပြီးတော့မလောက်ဝေးများတဲ့ ဒါရီသမီးတွေကဇကြဝရီမင်းဇကြဝရီမင်းမိဖုရားဖြစ်နေတဲ့တို့ရဲ့ကိုမေပေသူမေပေတို့ကိုရွှေနန်တော်မှကဇာတနာဗမရတနာမယူရတနာသီဟတနာကမလာတနာမြမတနာအဲဒီလိုပလင်တော်ဆန္ဒကမှာ ရှမ်းရှမ်းတော့ရတဲ့လုံရွယ်ကိုရွမြေကြတင်လို့ပြုစုပေမဲ့မိဘကျေးဇူးမကုန်နိုင်ဘူးတဲ့ကုန်နိုင်မရလားအကရွေသားသမီးတွေက ပြည့်စည်ဥစ္စာပေါ်များကြွယ်ဝတဲ့ဆိုရင်အေးရွှေတွေကိုအည်ဖြောငွေတွေကိုအည်ဖြော၍အမေရဲ့အရာမောင်းလုံးဝတ္တရာအဖေရဲ့အရာမောင်းလုံးဝတ္တရာ ရွှေတွေရုပ်ထုငွေတွေအယုတ်ထုပေးပေမဲ့လို့မိဘယေရှုမကုန်နိုင်ဘူးတဲ့ကုန်နိုင်မရလားအေးဒီတော့လောကီနီးနဲ့ဖြင့်ဆက်ချင်တယ်လို့ဆက်ဘယ်လိုဆက်လို့မှမိဘယေရှုမကုန်ဘူးလောကုတ္တရာနီးနဲ့ဆာမကျေတဲ့ဗာနီးနဲ့ဆာမ ရေနိုင်မုံဗုဒ္ဓနိကိုလထုတ်ပြပြီးဟောလိုက်တော့မယ်တတ္တနဲ့သီလဆွဲကြည်မြဘွယ်ဒါနံမြတ်ရဲ့နဲ့ရှားကြမပညာမန်ရစေဖို့ဖာနဲ့ယရဏသုံးပါးကံကာယကျိုးဤ၅မျိုး၌မယုံကြည်သေးတဲ့မိဘများကိုဆရာသမားထံပို့အပ်ဟောကြားစေ၍၎င်းကိုယ်ကိုယ်တိုင်ပြောကြား၍၎င်း ယုံကြည်စေမှုဆိုတဲ့သတ္ထာနဲ့ယေရှုစာဘာနဲ့စာအမေတို့ပေတို့ကောင်းမှုစုပ်ဖြုတ်ကြတော့ခရောင်းပြဖြုတ်ကြတော့ဘာလောက်ကင်မှမလုံနဲ့အာရုံသမီးတို့လူလားများအောင်အနောတာခံပြီးတကလစိတ်ရှိရှိနဲ့ပြုစုခဲ့ပြီ ကြောင်းကမရသွားပြီငါမပိစတိထင်းကြီးနဲ့ဆယ်လီပိုင်းခြားကိုကျင့်တော်တဲ့သီလတွေစောင့်သုံးရလို့သီလနဲ့ယေရှုစာပါနဲ့စာရမယ်အမေတို့ဖေတို့နှစ်ပုဂ္ဂိုလ်ကြွေချီမကြအောင်ရှားကြံပြီးတော့ထားရတဲ့ဥဒ္ဒပစ္စည်းတွေသားတို့ကိုမငဲ့နဲ့သမီးတို့ကိုမငဲ့နဲ့ဘုရားတဲ့ကြောင့်ကြောင့်ရှင်ဘုရားငါဝါသူသင်္ကန်းကတိန်သင်္ကန်း နာယိကုညိမှုစသည်အလီလီလူတံပေကမေတော့လူသွားရာယိတ်ပါသလိုတစိမ့်စာသူမခွဲပဲတန္တရာယိတ်ခအဖြစ်နဲ့ယူသွားကြလို့ဒါနနဲ့ယေရှုစာပါနဲ့စာရမယ်ဤကယုတ်ဤကနာဤကကြောက်ဤကကျုပ်ယုံနာကြောက်ကြမသိမမြင်နေတဲ့မိခင်ဘခင်တွေကို အေး9ရက်စကား9ရက်စကား10ရက်စကားတလစကားအမြဲတမ်းဖွင့်တဲ့ရိတ်သားတွေပုတ်အပ်၍ယုဒ္ဓမနန္ဒမစသည်အလီလီကွဲပြားအောင်အထုတ်စေခြင်းဆိုတဲ့ပညာနဲ့ကျေစုစာဘာနဲ့စာဘယ်နှမျိုးလဲအဲ့ဒီ၄မျိုးနဲ့စမှမိဘကျေစုဟာကုန်တယ်တဲ့ ဒါကြောင့်ယနေ့ဘုန်းကြီးတို့တရားလူရှင်ဖြစ်တဲ့ဝေကိုကိုတော်တင်းနေခိုင်းတို့တတွေ့ရတရှိဥဇဝင်တော်ကြီးကြီးအေတော်ဣတနဲ့ဘဝပြောင်းသွားဥလထွန်းတို့အားတရားဓမ္မလူထပူဇော်ပြီးတော့မှတရားနဲ့ကျေးဇူးဆက်တယ်ပေါ့။ဘာနဲ့ကျေးဇူးဆက်။ကိုင်စုတတ္တာသီလဒါနပညာသီလေးပြာ ချမ်းပါမိဘယေရှုလှတတ္ထသီလဒါနပညာဤလေးပြချမ်းပါမိဘယေရှုလှဆိုကြည့်သားမှာတတ္ထသီလတတ္တသီလ ဒါနာပညာဤလေးပြသဗ္ဗမိဘယေစုလာမမိဗလားဒါကြောင့်နဲ့ဘုရားကိုရောတိုင်းဘုရားရစ်မကြီးအဓိပတိဘဝရောက်တာတောင်မှမိဘယေစုကိုတဲ့နှစ်လရေပေါင်း60ရောက်လျာရာဇီဝခနေပြီးတော့ ဇာတိချက်၍မွေရမည်တက်ကတိုက်ကပိလို မြို့တော်သို့အဘိညာဉ်ကစားဇံဝင်စားပြီးတော့စက္ကန့်ပိုင်းနဲ့ရောက်အောင်သွားနိုင်တယ်။ဒါပေမဲ့တကူမသုံး။တနေ့လေးရှင်းမညတယူဇနာနှုတ်။တနေ့လေးရှင်းမညတယူဇနာနှုတ်။ရင်ကလမြေပညာရေပေါင်း60ခြေလင့်လန့်ကြွပြီးတော့မိဘကျေးဇူးနဲ့ထိုက်တာအောင်။ ခမဲတော်သူရောတနာမင်းကြီးအားသောတာပတိမေဖို့သရာမိမေဖို့နာဂမိမေဖို့တနေ့တည်းသုံးမဲ့သုံးဖို့ရအောင်တရားနဲ့ခြေဆုဆက်ခဲ့ပါတယ်။နောက်ဘုရား၅ဝအယသရောဒနာမင်းကြီးသေးလို့ကြောင့်ဖြစ်တဲ့ဒီပြီးတော့ကနက်ကရံပလင်နာမှာအရဟတမေဖို့ရပြီးတော့ပြိဋိဘံစံမြန်သွားခဲ့။နောက်တကူအမိဖြစ်တဲ့ မဟာမာယာဒေဝီတဲ့ဘုရားလောင်းတော်ကိုမွေးဖွားပြီးပြီခုနှစ်ရက်တာနေလူပြေကိုစွန့်ခွာဟိုအထက်နတ်ရွာကြွားသွားတော့ရိုးရိုးလေးနဲ့ဘုရားကျေးဇူးဆက်မသွားဘူးဒိဋ္ဌိလေးနဲ့တကုတ်ပြတိဟာအပြိုင်ဆိုင်ပြုပြီးတော့လူနမြမနဂါကလုံးကုံမယခစัจ java လာတောင်းထိုက်ပေါင်လိုက်တဲ့မြေအပြင်လို့ တကိုးချင်းရှင်အနိုင်ယူပြီးတော့မှကြောင်းတော်သူပြာမန်သွားအာလုံသောလူနာပြမသတ္တဝါများတို့ငါရဲ့အနန္တကျေးဇူးရှင်မိခင်ကြီးဖြစ်ခဲ့တဲ့သာနုတိတာနာသာအသွားပြီးတော့တရားကျေးဇူးဆပ်မယ်လို့ရပောင်း60ဝါတွင်3လတာဝရိနာကြွားပြီးတော့ မိခင်ကြီးဖြစ်ခဲ့တဲ့သာနုတိတနာသားကိုသောတာပန်အဆင့်တိုင်အောင်တရားနဲ့ယေရှုဆက်ပါတယ်။ဘာနဲ့ယေရှုဆက်ဒါလောကုတ္တရာနိရှုတော့မှာတို့လောကီနိရှုတော့ငါမိဘယေရှုပြောရမယ်ဆိုရင်အငါငိုသူမဆအခါကိုသူရှောင်းအစချွေလာဝေတွေးလို့မမရောက်ရင်တွင်ငါခြေသွေးမောင်း ပြေဝေးအောင်ရှောင်ခြင်းရသာမျက်နှာမမြင်သေးပေမဲ့အာတခါစင်ကြွေးမယ်လို့မမွေးခင်ပုံနမှုဖွင့်ရှာရဲ့မွေးလာလင်ဂုံယူဝင်လို့ရဲ့ကွယ်မိခင်ဘဝတဲ့မိခင်လောင်းများပြိုစင်ဘဝတုန်းကအချိုးလွန်ဘူးလွန်စလွန်အေးလွန်ငံလွန်ရတာတွေထင်းသလိုစားခဲ့ ဒါပေမဲ့သားရင်သွေးသမီးရင်သွေးပိုက်ထွေးရသည့်ချိန်ကစအငန်းကိုသူမစအခါကိုသူရှောင်အစာချွေလာဝေတွေးလို့မမရဝင်ထဲမှာရှိတဲ့သားသမီးလေးတဲ့အဘဝရေစက်ဒီရငန်းလေးကြောင့်ပင်မမှဆိုးလို့လုံးဝမစားပဲမြို့သိအောင်ဤတဲ့ကြီးခံခဲ့ရတယ်တရလည်းမကတလားလည်းမကတယောက်လည်းမက ငွေလာတိုင်းသောသားသမီးတွေတဲ့ပင်မချင်းမတို့လို့မိခင်လောင်းမြရှောင်းတဲ့ရတဲ့ဧရာရောက်စကြဝေလာဝေ တွေးလို့မမရောက်ရင်သွေးငါခြေသွေးမောင်ပြွေအောင်ရှောင်ခြင်းရတဲ့သာမျက်နှာမမြင်သေးပေမဲ့အာတခါရှင်ကျွေးမယ်လို့ယူတယ်လို့ဆိုရင်ဆိုတဲ့ ဘာလူကျင်တဲ့ပုဂ္ဂိုလ်ကပေါင်းမီလေးလေးအိမ်ကြီးလေးလေးချုပ်ပြီးတော့ကျိုးစိုးတဲ့သမီးလူကျင်တဲ့ပုဂ္ဂိုလ်ကခေါင်းလေးတွေစကားကလေးတွေချုပ်ပြီးတော့ကျိုးစိုးတဲ့သားလို့တဲ့လူသမီးမင်းသမီးလို့တဲ့လူသားမွေတော့ဟင်းငါလူကျင်တာမှမဟုတ်ပဲလို့ဘသူမှစွန့်မပြစ်ဘူးတပည့်သားအချစ်မလျော့ခဲ့ဘူးသားပဲမွေးမင်းသမီးပဲမွေးမွေး ငါသွေးဟာငါသွေးငါသားဟာငါသားပဲလို့အချစ်တပဲသားမလျော့ဘူးတဲ့မှန်ရလားမိသားအေးဒါကြောင့်သားမျက်နှာမမြင်သေးပေမဲ့အာတခါချင်းကျွင်းမဲ့လို့မမွေးခင်ပုံတမှုဖွင့်ရှာရဲ့မွေးလာလင်ကုန်ယူဝင်လို့ရဲ့ကွယ်မိခင်ဘဝတဲ့ချစ်ကြီးသွားနဲ့ဆိုပြီးတော့ ရပောင်းများစွာလာပေါင်းများစွာနှစ်ပေါင်းများစွာသာသမီပေါင်းများစွာတယောက်မှမညိုညင်ရအောင်လိုလိုချင်းချင်းနဲ့နဲ့ကာကာယူယူရရနဲ့ပိုက်ခွေမွေးကြရတယ်။မယလာပိကအေးဖခင်မေတ္တာလည်းအတူတူပဲပေါ့။အဲ့တော့ဘုန်းကြီးတို့တရားတော်မတို့ဟာလူသဘာဝကမ္မဗိဇာနိယမအယအမိပိုက်ထဲမှာကိုလဆန္ဒနေကြရတယ် အဲဒီအခါမှာဦးကြီးဦးလေးပါကြီးပါတွေကြီးကြီးလေးတွေ့ကြီးတွေ့လေးအကိုအမလေးဘသူမှအမိပိုက်ထဲကိုဝင်ပြီးတော့မထမ်းဖို့မထမချီပိုးနိုင်မရွရမပြုတ်လို့နိုင်ဘူးဒါပြီးဝမ်းမိုက်ထဲကသားသမီးလေးတွေဟာဘာနဲ့ရှင်တန်ကြီးထွားကြသလဲဆိုရင်မိဘမေတ္တာနဲ့ဘာနဲ့ရှင်တန်ကြီးထွားအေးတို့လိမ့်ဆိုတဲ့တတ္တဝါဟာ တောင်မြင်တဲ့သူ့ရဲ့သားဦးလေးတွေဥထားပြင်မကခြေရလက်ရပြော့အောင်လို့ဖုံးပြီးတော့ထားဘယ်တော့မှအဲ့ဒီနေရာမသွားတော့မေတ္တာမဲ့အကျဉ်းသာခေါင်းမတယ်လို့တော့သွားမတွန့်လိုက်နဲ့ပိဿအကယ်၍သူကခဏခဏသွားရင်မုတ်ဆိုးတငါတွေကိုလမ်းပြတဲ့အနေဖြစ်မှသို့လို့အဝေးကငါသားငါသမီးလေးတွေဘေးရန်ကင်းသွားနဲ့ဖွားမြင်ကြပါစေလို့မေတ္တာပဲရှေလွတ်လို့ သူ့ရဲ့ဗီဇာနိယမှာအားလျောစွာဖွားကြိတ်တန်တော့အဲ့ဒီလက်ဥကလေးကအားငယ်တွေဟာဖွားမြောက်ပြီးတော့လာကြတယ်အဲ့ဒီလိုပဲတို့အမေဘိုက်တယ်မဟုတ်ကြီးဦးလေးပါကြီးပါတွေကြီးကြီးလေးတွေကြီးတွေလေးအကူအမဘသူအမဝင်းရောက်ထမ်းမို့ချီးပြမပြုတ်နိုင်မိဘရဲ့မေတ္တာနဲ့မကြုံမကမပက်မရွက် အင်းသာရှုံကြီးကုံမြောက်ထွားတဲ့လူသားသမီးတွေမွေးကြပါစေဖွားကြပါစေဆိုတဲ့မိဘမေတ္တာနဲ့ရှင်သန်ကြီးထွားလာတာကိုလကျော်ဆက်လာလာပြည့်ဆက်လာရဲ့အဖြစ်300ရဲ့အဖြစ်နာယီအဖြစ်9200နာယီအဖြစ်အေးအဲ့ဒါမှ သားငယ်သမီးငယ်လေးအမိပိုက်ထဲမှာရှင်သန်ကြီးထွားအပြစ်မဲ့စွာရှိနေတာမိဘရဲ့မေတ္တာပါမေတ္တာကောင်းပြီမွေးလာတဲ့အခါကျတော့လည်းပဲအေးရင်သာလွဲမပြတ်ပါဘူးဆွဲပခက်ချိတ်ခါတဲ့အထက်အိယာမှာသိရှိယမေတာမေတာ ပြင်မမှာအလွတ်ကျွတ်ထားနိုင်ပေမဲ့လို့ရေအုပ်မကွာဆိုတာလို့ပဲအမြဲမပြအိမ်မရှိရင်ပကတဲတားလို့အိမ်မမရှိရင်သွားလျာကိုနီးမျိုးစုံနဲ့အာသမီလေးတွေချီပိုးတယ်ဆောင်သွားကြတယ်။ဘုန်းကြီးတို့တရားဟောသွားတော့ဒကမာကြီးတရားအဘောကလည်းထင်းကြီးကြီးကနဲ့လို့အေးအောက်ကလည်းပဲသူ့သားလေးကိုစောင်းလေးနဲ့ပွတ်ပတ်ပြီးလား နားတဲ့အခါကျတော့ဘုန်းကြီးတို့လာလျှောက်သွားဆုံတော့ဒကမာကြီးရဲ့ပင်မလာကြီးကလေးအိမ်ထားခဲ့ပြီးတာအာမပင်မမှုဖေရအိမ်ထားခဲ့လို့တပည့်တော်သားလို့ဆိုရင် ကိုတော်သွားတိုက်ခါလားတဲ့အေးဒါကြောင့်အခုတော့တပည့်တော်သွားလေရကိုသားလေးရဲ့အလိုကြလို့ဆာရင်လွယ်တကူတိုက်နိုင်တဲ့ကိုသားလေးမျက်ထားမြရရဲ့တပည့်တော်တို့ရဲ့ပင်မမှုဟာ သာရောယုတ်ဤတိတာမိသာယည်ကြည်ချမ်းမြတပေါက်ကြကမိပါရဝငိစရဏတိကိုသားလေးကိုမြင်ရရင်ကိုသမီးလေးကိုမြင်ရရင်ရေဝါမှာအေးပြီးတော့ဖြေစည်းတစ်ခုပဲလို့ဘုန်းကြီးတို့ကြားခဲ့ရပါတယ်မှန်ရလားဒါကြောင့်အေးရင်သာလွဲမပြတ်ပါဘူးဆွဲပတ်ခဲ့ချိတ်ခါ တဲ့အထက်အိယာမသိစီယာမိသာမိသာဥဝဲလို့ရှုခဲ့ငိုလင်းအောဥဝဲလို့ရှုခဲ့ငိုလင်းတူတွဲကိုပွေဖိုက်လို့ထားတဲ့နေ့လေကပင်မကြီးစွာယုံကလှုပ်ရှားလှုပ်များလို့အာကလညာကအစ္စနာနေပံဖြစ်တဲ့အခါ သာသမီလေးတွေကဥကနေအဲကနေလို့မြငိုလိုက်ပြီဆိုရင်နေမထိထိုင်မသာရင်ဝမပုံးစလုံးစီုံကပြပေါ်ပွဲသွားတယ်လို့ထိတ်တဲ့ပြားပြားနဲ့ကြပြားကြရာထလို့ဒါလေးသမီးလေးပခုံးမောမှာတင်ပြီးတကလားညာကြီးတကောင်ဖြစ်တော်ညာလူကလေးငိုခိုးဖမ်းလို့ပဲ ခိုးပြူခိုးဝါနဲ့ကဲခိုးပြူခိုးဝါနဲ့ကဲပန်ကလာသေးအိုးအေးအေးအိုးအေးအေးမချော့ခဲ့ကြလားလူကလေးဆော့စရာမိထီလာကံတော်အောက်ကဖာကောက်ခဲ့ပါဖာပါလင်တကောင်ပေးပါဖာပါလင်တကောင်ပေးပါမျက်လုံးငယ်ကြောင်တောင်းတောင်းနဲ့ ဖာကောင်းငါသေးအိုအေအေအိုအေအေမချော့ကြရဘူးလားခါရီယာကြတော့လည်းပဲလာမင်းစီ ရွှေလင်းမနှစ်တမဲစီစံပေးပါမို့ပေါ်မှာတိမ်တဲ့လုံးဟမ် မိုးပေါ်မှာကြက်တလုံးတိမ်ပုံမှလို့လမသာတာတဲ့အခါသာပါလိမ့်မယ်တာတဲ့အခါသာပါလိမ့်မယ်နတ်ဒေဝသူပန်ချင်းဘိုးရွှေလာမင်းအိပါတော့လေအိုးအေးအေးအိုးအေးအေးကြည်စားဤမျိုးစုံပဲတခါတည်းရကြတော့လဲဘုသူချင်းပြီးပြီးဒေါသမကင်းသေးတော့ဘယ်လိုချော့မြူလုံးမှမရဥဝဲဥဝဲဆိုတော့ဒေါသအရေကလေးတန်းလာ လက်ကလည်းရိုက်မယ်ဟန်ပြင်းပါးစပ်ကလည်းအတန်းလေးမာမာနဲ့ဆိုပြီးကြောင်ကြီးရဲ့မိဒန်တို့ဒေါသတန်ကလေးနဲ့ကြောင်ကြီးရဲ့မိဒန်တို့အရှိကိုစားပါလို့အသားကိုမျိုးအသားကိုမျိုးကြောင်အိုးပေးမိခိုင်ပါနဲ့လေအိုအေအေအိုအေအေရိုက်မယ်လဲသာနာသမီးနာရောက်သွားတော့ပျော့ပြောင်းရင်သာတိမ်ခွဲလို့ အတန်ကလေးကလည်းချိုကြီးအေးပြီးတော့ဂိုင်းပါနဲ့လေအိုအေးအေးအိုအေးအေးအိတ်လည်းပြောမသွားကြနဲ့ဦးနော်ဒါကြောင့်မေတ္တချင်းတွေဘလောက်ပဲခင့်မိတယ်ဆိုဆိုမိဘရဲ့အုံနောက်နဲ့နှလုံးသားယိုစိတ်ကြလာတဲ့ကလေးကြော့တချင်းမမိဘူးဗျမိရလားမမိဘူးတဲ့ဒီချိန်ကမလေးမမအေးတို့ဤဖို့ရဆိုရင် ဝါစုတောင်းမှပြာသူနာရင်ထားလိုက်ခြင်းအတန်ရတော့ခုနှစ်တန်းချီတယ်မကြဘူးနှစ်20ပဲမှားရလားအေးနောက်တစ်ခုတို့နေသိမ့်နံတို့လဲထွေးညူရီတေးဆိုကနေသလားလို့မကြဘူးနှစ်20ပဲမှားရလားအေးအဲ့ဒီနောက်တို့ ဟိုငိုမဲ့မဲ့မျက်နှာလေးနဲ့လေဒီနားမှာမဲ့အတုတတ်ထားတာဘယ်သူပါလဲထွန်းအိန္ဒရာပုတ်ဘယ်သူပါလဲအဲသူ့ကြတော့အသာမရတော့မာမအေးတို့လို့မတင်ဘူးသူ့ကြတော့မိုက်ကရိုဖုန်းလေးကပ်ပြီးတော့ဟဲ့မျက်လုံးလေးတစ်ဖက်တောက်ကကြည့်တထွေးကြီးပါလောမေနီးမျိုးစုံမကြဘူးခဏနဲ့တိမ်ငေါသွား နောက်တကူတို့မကြသိမ့်ပြီကအာဘုရားတကြောင်းစော့အဲပဋိလူရှင်မြုအလူတွေမှာလေနာမကျော်ခဲ့တဲ့တခြင်းနှစ်ပုတ်ရှိတပုတ်ကမန္တလေးသိမ့်စော့ဘယ်သူပါလဲအေးကလေးကင်မွန်တာအတုဘကစပြီးတော့လေဓမ္မယုံတဝဲအလူကံတဝဲဝေဝဲ၍ရှားရစေတော် ဘယ်နေရာဖြစ်ဖြစ်ဒီအတန်ကြီးပဲနောက်ဒုတိယကတော့ပိုဣရှာဘာပါလဲအဲသူ့ကြရလဲဘုရားတဲ့ကြောင့်သောရှင်မြတ်ဝါသူသင်္ကန်းကလေးသင်္ကန်းကလေးကိမုဒ္ဓမသာအသူကစပြီးတော့လေရှိသောမနီဇာနယေဒါပဲအခုတိမ်မြုပ်သွားမှန်ရလားအေးအဲ့ဒါတိမ်မြုပ်သွားပြီအခုဘာဒီခေစားနေလဲလို့ဆိုတော့ မပုကလာပုကလာနဲ့ဒီဒီထောင်းနီနီတော့ဒီဒီထောင်းနီနီလားဟာဘာမှငုံမသိဘူးဘုန်းကြီးတို့လည်းပဲအဲ့ဒါလိုင်းမြောင်းရကောင်းမလားလို့ပလင်မောနှစ်နာရီသုံးနာရီထိုင်အောင်မှတပုံနှစ်ပုံရတာအေးသူတို့ကြတာနဲတာမဟုတ်ဘူးကိုင်းထားပါတော့ဘလောက်ပဲခစ်ပေါ်တေးတွေဟာခစ်ဆန်နဲ့ခစ်မိတယ်ရှေ့ပြေးတယ်ဆိုပေမဲ့ခဏ အမေရဲ့နှလုံးသားကရှိကြယူသိမ့်လာတဲ့ကလေးကြော့ဒေသချင်းကတော့ရိုးသလားပိဋ္တာအေးဟောင်းလေသစ်လေကြာလေကောင်းလေဟောင်းလေသစ်လေမှန်ရလားဒါရောက်အေးနော်လွဲမပြတ်ပါဘူးဆွဲပခဲချိတ်ခါတဲ့အထက်အိယာမသိစီယာမေတာမေတာ ဥဝဲလွတ်ရှုကဲငိုလင်းအောဥဝဲလွတ်ရှုကဲငိုလင်းတူတွဲကိုပွေးပိုက်လို့ထားကျင်ကြီးနဲ့ကျင်ငယ်ပါမြင်မပွဲပင်ညယွန်စပွဲမနေအာဝေဟုအမိများတာဝန်နဲ့ဟောသာသမီတယောက်ရဲ့မရှင်ကျဲဥတလုံးသာမိဘဝမ်းနဲ့ရောက်ပါမှာကလေးဟာကြည်ပြင်းတယ်လူလားမြောက်တယ်လို့အဆိုပြုခဲ့ကြပါ လုံကြီးသေးအင်ကြီးသေးဝတ်သေးဝတ်ထားရင်ဝင်ကြသားလေးသမီးလေးပွင့်ပိုက်ထားလို့ကျင်ကြီးချင်းငယ်များသွားရင်မိဘများစိတ်ဆိုးသလားတောက်တော့တော့မလှုပ်ရဲဘူးကျင်ကြီးချင်းငယ်တန်းပြီးတော့ယောဂဖြစ်မှဆိုလို့လေးပါးစပ်ကတတိလက်ထားရအောင်မိုးမရွာပဲနဲ့အကုန်လုံးရွှဲကုန်အောင်ပဲမှန်ရလားဖိသားကြီး အေးဒါကြောင့်ကျင်ကြီးနဲ့ခင်ငယ်ပါ မြင့်မဖွဲပေညာယွန်စပွဲမနေအားပေဘူးအမေမြတာဝန်ထထိုင်နိုင်အရွယ်ကြီးတောင်မှလျှော်အနိပြူရကြေပြွန်ဒါရီသမီးတွေသူ့သူလျှော်နိုင်တယ်ခေါင်းနိုင်သိမ့်နိုင်တဲ့အရွယ်ရောက်ပြီမဲ့လို့ မိခင်များကမပြောင်းမရှင်မချိုးမကြမဆိုတဲ့အတွက်ဒါကြောင့်7နှစ်12နှစ်သားဒီတိုင်အောင်မိဘကိုယ်တိုင်ဖွတ်လျှော်ပေးခဲ့ရမိဘဂျေစုဘုသူဂျေစုထားထိုင်တဲ့အရွယ်ကြီးတောင်မှလျှော်နိပြုရရေပြုံမျောပြီး၍ကရုဏာတွေလွန်နဲ့ယူရအမောဖြစ်လာတတ်မှာတော့မေတ္တာဓာတိတင်လျက်ပေ မိခင်မြတ်ဖြစ်တဲ့ကြည်သားမိဘများဟာသားလေးသမီးလေးမျက်စိအောက်ကပြုတ်မခံရင်ဘူးမှန်ရလားမျောပြီး၍ကရုဏာတွေလွန်နဲ့ယူရအမွန်ဖြစ်လာတတ်အမရောမေတ္တာတသီတလျက်ပေမိခင်မြတ်ဖြစ်မိမပြနေတတ်လေအောင်ဩမိမပြနေတတ်လေအောင်ရွှေရလေခပေးရသည် အိမ်ကမှကြိုက်တယ်လို့ဆွဲကြပြီတော့မှန်ရလားမိသားအာနေ့လေကြောင်းသွားတယ်ဓမ္မမို့အလုတ်ကိုင်းသွားတယ်ဓမ္မမို့ရဝိသီတာသွားပညာသင်တယ်ဓမ္မမို့ခေါ်တယ်ဆိုတဲ့နိုင်ငံညတွေမှာပညာတွေသင်အလုတ်တွေသွားလုပ်ကြတော့မိဘကတနေ့မှမမေ့ဘူးအမြဲမပြတ်တရိယာမှန်ရလားဗုဒ္ဓဘာသာမိဘများဆိုရင်ဖြင့် ချစ်ကြည်ပြုပညာဆက်ပါရဲ့ချမ်းသာလေးရဲ့ဒီနေ့ရမသက်ရှိစေငယ်ဝစီကျွေးမှလျောမှလျော96ပြစ်ပြာမတိအောင်ရှင်းနာဤတိုင်းဖြင့်ကြောစိတ်နှကောင်းမြရည်ခြင်းညနေဝင်ကြောကြောပန်းရွှေခြင်းတင်ပေါ်လို့တမျောမြို့ရွယ်ကား ဘုရှင်ကသင်္မရိကနဲ့ရွှေစင်စိတ်အေဖို့နော်ဖရာတဲ့ဗုဒ္ဓဇဂါထာကိုအခါကပြန်ညိလို့ဖန်ရဝိတောင်ထိတ်အပြန်တောင်းပရိတ္တဥရိတပိတယံကိုဩဥရိတပိတယံကိုမေမမဖမယွမဲ့ပါလေ လေလေလေလေတော်မပဲတော်ကြမလေးကရုံကြီးနဲ့ဘုန်းကြီးမော်ဟေးကိုယ်တိုင်များမွေးခဲ့သလားလို့တော်ရမမိဘကျေးဇူးသွားဟောပြန်သွားတော့သူတို့ကဂယုမဆိုင်တော့ဘုန်းကြီးကနောက်ကပါမှမသိအဲ့ဒီမှာကိုယ်ဝန်တဲ့တက္ကမနှစ်ယောက် တယောက်ကပြောကောင်မကြီးငါကလေးမွေးရင်တော့ဒီဘုန်းကြီးကလေးလေးငားကျင်တယ်တော့အဲ့တော့ဟိုတယောက်ပြောတဲ့စကားကို၆ပြောရင်ကြံတဲ့ကိုယ်နဲ့တယောက်ကတော့ကိုယ်ရပြီမှယောက်ျားဆုံးသွားဟန်တူပါတယ်သူစကားနားထောင်အဲညီတို့ကတော့ပိုက်ဆံလည်းရှိအိမ်တော်လည်းရှိတော့ကလေးကျော်ငားနိုင်ငါပေါ့တော့တဲ့ကျွတ်တို့တော့အိမ်တော်လည်းမရှိ ပိုက်ဆံလည်းမရှိကလေးကျော်ငားနိုင်မောင်တော့တဲ့ ငားမဲ့ငါကလေးဖေပဲငားကျင်တယ်တဲ့အခုလဲတော်မတော်ကြကလေးဖေငားကျင်ဒုက္ခပဲကိုက်မိဘမေတ္တာပေါ်လွင်မလားဖေတာအဲ့ဒါကြောင့်သတ္တသီလဒါနပညာဤလေးပြားသဗ္ဗမိဘကျေစုလားလို့မိဘကျေစုသိကြပါစေမြို့သက်တဲ့နောက်ခဲ့လူသားများအတွက်ဘုန်းကြီးများကအသိဉာဏ်ပေးရပါတယ် စိတ်ဝင်စားဖြစ်အောင်လည်းပဲအတေတာနဲ့တွေးကြိုးနဲ့တပြားနဲ့ဆိုပြီးတော့ဒါပြောရတာဘို့မှန်ရလားအေးဘသူဖြစ်ဖြစ်ကိုယ်ဘာသာဖက်ကစိတ်ဝင်စားဖြစ်အောင်နီလန်းအသွဲသွဲနဲ့ပြရ။ကိုင်ဆရာဆရာမတွေလည်းကြည့်ပါ။လူတွေကအရွယ်ကြည့်ပြီ။ကလေးတွေကြတော့ကာကြီးဟလား။ဟောကာကာကာကလေးတွေစားမထိုးရမမကိုယ်တိုင်ကာ။အဲ သူတို့လည်းဒီကလေးတွေစိတ်ဝင်စားပညာတတ်အောင်ဤမျိုးစုံနဲ့မသင်ပြရဘူးလားအခုလည်းဘုန်းကြီးတို့လည်းပဲနောက်ခေတ်မျိုးဆက်သစ်တွေမိဘကျေးဇူးသိအောင်ဤမျိုးစုံနဲ့သင်ပြတာပါတော့ကြဘုန်းကြီးက65နဲ့ရှိအခုမှကလေးကလားဆိုပြီးတော့ကလေးဖြေတော့မငားနဲ့နော်ကဲရှိသေးဗျာဒါကြောင့်မိဘဖိတ်ခေါ်ပြီးဖြစ်သောကြောင့်အေးတကကြီးဥလာထုံးအဖြစ်အဘဝကအာမိများနဲ့အတူတရားဓမ္မနာနိုင်ပါစေ။ ပြုသမျှကုသိုလ်တွေလဲအာဘဝတရသာဓုခေါ်မှန်ပါစေလို့ဖိတ်ခေါ်ပြီးပြီယရဏသုံးပါးကိုကြီးမေတ္တာတန်ခါအမိတ်နဲ့တန်ခါအာနာနဲ့ဖိတ်ခေါ်ပြီးပြီဖြစ်သောကြောင့်တူညီစွာနဲ့ရှ िख ိုးကြော့ချရအောင်လက်ဥချီလိုက်ဆိုကြရှင်ဖယားတပည့်တော်များသည်ဖယားတရားတန်ခါယရဏသုံးပါး ဆရာမိဘနန္ဒ၅ပါးခင်မွန်ကြီး7ပါးတို့အားမြင်မမိတော့ကြည်ပါစေမြင်မရှိတော့ကောင်းမျိုးချမ်းသာဖြစ်ပါစေဤနှစ်ထွေဖြင့်ရိုသေစွာရှိခိုးပူဇော် ဖူးမြော်မှန်လည်းရော့ဝတ္ထောပါဤရှင်မယာမျက်နာမူရာပဲဥသုံးချိန်ပြည့်အောင်ချလိုက်တာပြီးတဲ့အခါကျတော့တရဏဂုံသုံးမှဆောက်ပြီးမဲ့ အဲ့ဒီတရဏဂုံသုံးပါးဟာဘုန်းကြီးတို့ဗုဒ္ဓဘာသာတို့အတွက်အရေးကြီးဆုံးသာသနာရဲ့မဟုတ်ဘူးဘာသာရဲ့ဝင်ပေါက်လို့ဆိုရင်လည်းမမပါဒီတရဏဂုံသုံးပါးမပါပဲတိလာလည်းအကျိုးမများဘူးဒါနာလည်းအကျိုးမများဘူးသမထလည်းအကျိုးမများဘူးဝိပဿနာလည်းအကျိုးမများဘူးဒါကြောင့်ဒီတရဏဂုံသုံးပါးသည်သာသနာရေးမဟုတ်ဘူးနဲ့ဘာသာရေးဝင်ပေါက် ဒါကြောင့်ဟိန္ဒူခရစ်ယာန်အစ္စလာမ်မမေဒီမွတ်စလင်ဘာသာခြားများကဘုန်းကြီးတို့ဗုဒ္ဓဘာသာဘက်ကူပြောင်းခြင်းရင်ဘုရားတရားသံဃာကံပြုလုပ်မှုကံအကျိုးထိုးကံရလာအဲ့ဒီဘောမှာယုံကြည်စိတ်နဲ့ဒီတရဏဂုံသုံးပါးကိုဆိုလိုက်ရင်ဗုဒ္ဓဘာသာဝင် ဖြစ်သွားလို့တရဏဂုံသုံးပါးဒီဗုဒ္ဓဘာသာတို့ အသက်ဗုဒ္ဓဘာသာတို့အသက်ဟာဘာလဲနောက်တကူ မျိုးသမီးတို့ကသီလရှင်ဝတ်တဲ့အခါမှာလည်းကောင်းရည်သီလရှင်ဝတ်လေးကိုထားယူနေသီလရှင်မဖြစ်သေးဘူးဘာသာရေးမြင်ကွင်းဝိနည်းရှုတော့မှာပေါ့ရှေးရရောတပိသီလရှင်လောင်းမှာဒီတရဏဂုံသုံးပါးကိုပြီးပြင်းစွာဆိုလိုက်မှသီလရှင်ဖြစ်တယ်ဘာဖြစ်တယ်အဲ့တော့ဘာသာရေးမြင်ကွင်းဝိနည်းရှုတော့ငါကြည့်ရင်အဲ့ဒီတရဏဂုံသုံးပါးဆုံးနေတဲ့တပြိုင်နက်တည်း သီလရှင်တို့ရဲ့ပင်တိုင်းသာထာဝရရှိပါသီလအလိုလိုတည်သွားဒီမြတာမကသီလရှင်တွေလည်းပဲလူတို့ရဲ့အဝတ်ဆွမ်းကြောင်ရှိပစ္စည်းလေးပါခံယူသုံးဆောင်တော့ယဟန်သာမဏေဆိုတဲ့တန်ဃာတွေကျင့်တဲ့တကိယ85ပါးလေသူတို့ကျင့်ရဒါကြောင့်10ပါးနဲ့85ပါးပေါင်း83ပါးဘယ်နှပါးလဲ ုန်းကြီးမေဒီလတနေ့မပြအောင်မေအသည့်အဘိဓာတရား7ပါးထက်90နဲ့3ပါတို့မြန်မာပြည်ရဲ့သီလရှင်တစ်ပါးမှာသီလပေါင်းဘယ်လောက်အေး90နဲ့3ပါကျောင်းတိုင်းနေအပြင်900ကျော်ရှိအရေးတွေအပြင်2000နဲ့3000ကြားမှာရှိအသင်းဘွဲ့နေအပြင်တိုင်းသီလရှင်ဘွဲ့မြို့နယ်သီလရှင်ဘွဲ့ရကြီးသီလရှင်အဘွဲ့200 206ဘွဲ့ရှိပါ သာသနာထွန်းကားတဲ့မန္တလေးရန်ကုန်ဇဂိုင်းမုံရွာဒေသတွေမှာဒီလားချင်းအပန်း300အထိစုဝေးပြီးတော့မူလာဒငေတာလာတာကြီးတာသာဇနာဓမ္မစီယပါဠိပါရဂုအထိတို့တို့တွေစွမ်းအားရှိသည်မြသာသနာပြုနေကြတယ်။မှန်ရလား။အဲ့တော့တဲ့ရွှေဟာ15ပဲသား16ပဲသားအည်ပြည့်မှ တကြသားကို4သိန်းကျော်တန်တယ် သီလရှင်ဟာလည်းသီလရှင်အရေးအချင်းပြဖို့အရေးကြီးတယ်။စားကြောင့်နေချောင်းလို့သာသနာပေါင်းဝင်လာသည် မဟုတ်ပဲနေသမျှဒိဋ္ဌယိစာပေတရားတရားနဲ့စာပေဒီနှစ်ခုတစ်ခုခုသော၎င်းနှစ်ခုလုံးသော၎င်းရောက်ချပြီးတော့ဒကာရမအကြီးညိုခံနိုင်အောင်ကြိုးစားကြရဒကာရမတွေကလည်းပဲအေးသီလရှင်ကိုမိမ့်မာဆိုပြီးတော့အထင်သေးမြင်သေးမထားကြပဲ။ ကိုသီလက9ပါး10ပါး10ပါးလူကြောင့်တွေအာနာကုန်မယ်သီလရှင်ကဘလောက်သီလရှိအဲ93ပါးအဲဒီ93ပါးမြတ်မကခုနကဇာပေတိသင်တော့တမာတိထိုဇာပေဤအသိဉာဏ်ဖြင့်ပညာဆိုပြီးတော့သီလတမာတိပညာသူတို့မှလည်းသိက္ခာ3ပါးရှိတော့တို့အမျိုးသားတကားတွေကသီလရှင်ရှိခိုးတာမရှိသလောက်ရှာအာဇာတိမင်းယောက်ျား အတောင်20ကိုမင်းယောက်ျားဖယားစုပါမင်းယောက်ျားအလကားခိုက်ထွားနေကြတာတိလားရှင်တိလားနဲ့ကိုတိလားနိုင်စာကြည့်တိုင်းတာနိုင်မလားအေးတိလားဆိုတာကတို့သာသနာတော်အတွက်မူလတန်းအဆင့်လောက်ပဲရှိတယ်။တမာတိကအလယ်တန်းအဆင့်ပညာကအထက်တန်းအဆင့်။အဲတော့တို့လူတွေသီလမှမူလတန်းအဆင့်မအောင်ရင်တမာတိဆိုတဲ့ဘာသာကြီးအလယ်တန်းအဆင့်တက်နိုင်မှာမ ဘာသာရေးအလယ်တန်းသမာဓိမှမရှိအထက်တန်းပညာအဆင့်ဆိုတာပေါ့အဲဒါလေးတွေလည်းသတိရှိကြအောင်ငါတို့ကပေးကြွေလှူဒန်းနေရတာပဲဆိုပြီး အတ္တမဆန်ကြလွန်တဲ့ပြိတ္တာကိုယ်သာသနာကိုကိုယ်တိုင်ယုတ်သေးလေးစားမှာဒီလားချင်းတွေကလည်းလေးစားခံနိုင်အောင်နေအဲဆွမ်းလူကရင်ဆိုပြီးတော့ဘာချင်းခွက်ချင်းလည်းခုတ်မနေရနဲ့ဟုတ်ဟုတ်တယ်လေ ဒါရွှေရအရေးပြီးမှကာလတန်ဖြည့်ရှိတယ်လို့သီလရှင်အရေးချင်းပြီးဖို့အရေးကြီးတယ်မှားရလားဒါကြောင့်တရဏဂုံသုံးပါးဒီသီလရှင်တို့အသက်သီလရှင်တို့အသက်ဟာဟုတ်ပြီနောက်ကိုရင်ခေါင်းရည်သင်္ဃဝထာယုနဲ့ကိုရင်မဖြစ်သေးဘူးဆရာရာရောတပည့်ကိုရင်လောင်းဒီတရဏဂုံသုံးပါးကိုပြီးပြင်းစွာဆုံနိုင်မှဘာဖြစ်သလဲ အဲ့ဒီသရဏဂုံဆုံးသည်နဲ့တပြိုင်နက်တည်းလိန်7ပါးတန်7ပါးဝကြီး14ပါးပေါင်း34ပါးတကိယ85ပါးထက်100နဲ့9ပါးအဘိညာတရား7ပါးထက်119ပါးတော်ဟာကိုရင်ဖြစ်ဖြစ်မျိုးဟာကိုရင်ဖြစ်ဖြစ်ကိုရင်ငယ်ဖြစ်ဖြစ်ကိုရင်ကြီးဖြစ်ဖြစ်ခိတကနယာယီအခိုက်တဝတ်တဲ့ဒုံလဖကိုရင်မဲ့ဖြစ်ဖြစ်သေတပံသဆုံးဝတ်တဲ့သာဝရကိုရင်မဲ့ဖြစ်ဖြစ် မြန်မာပြည်ရဲ့ကိုရင်တစ်ပါးမှာသီလဘလောက်အေးဒါဒုဒကာတော်မတွေသတိထားကြကိုရင်ကလေးတွေဆိုပြီးတော့ကိုယ့်ရဲ့လူအသုံးဆောင်ပစ္စည်းတွေလက်ဆွဲခြင်းဆွဲပါအောင်တိတ္တာလိမပေသာမောင်လုံးဝမခိုင်းပါနဲ့မျိုးသမီးများဘုရားကသွားလို့မတင်တဲ့လို့ကိုရင်ဘုရားအိုးလေးလဲခြင်းလို့ယူပေးသားမှာဒါကတော့လျှောက်ထားခိုင်းအာချွဲခြင်းနဲ့ပလုံးနဲ့လူအသုံးဆောင် လုံးဝယူမခိုင်းရဘူး မယုံမသိမျိုးယုတ်ဖြေတဲ့အမျိုးယုတ်ညံ့နဲ့ဖြစ်တာအဲ့ဒါလေးတွေလည်းအထူးကယူဆိုင်ဒီခေတ်ကငယ်ငယ်သကောဆိုပြီးတော့မလေးမသားတွေများတတ်တယ်အဲ့တော့ဘုရားလေးငယ်ငယ်ကိုရောက်ပြည့်တဲ့ငယ်သားငယ်ကဲစဲမဲ့ဒီဘုရားဆိုတာလို့ကိုရင်ကလေးငယ်ငယ်ခုနှစ်နှစ်သားအရွယ်ငယ်သားငယ်ကုန်တဲ့သည့်ကိုရင်တစ်ပါးတို့သာသနာတော်နှစ်235ခုနှစ်လောက်အာသောကမင်းကြီးနတ်တဲ့ အဲ့ဒီချိန်မှာနိရောဓဆိုတဲ့ခုနှစ်နှစ်သားယဟနာကိုရင်ကိုအကြောင်းပြုပြီးတော့အဲ့ဒီအဲဘုန်းကြီးတို့ပါတလိပုတ်နေတက်ခွင်ရာဇကျိုးနေတက်ခွင်18ကလေးလူများစုဟာဗုဒ္ဓဘာသာဝင် ဖြစ်ကြတယ်ခုနှစ်နှစ်သားနိရောဓကိုရင်ကလေးကြောင့်မှန်ရလားအဲ့ဒါကြောင့်ဒုဒကာရမများက ကနေ့နိုင်ငံတော်သံဃာမာနာကဥက္ကဋ္ဌဆရာတော်ကြီးကိုရင်လေးဘဝကလာတာဖြူဆရာတော်မဲမဲကျုပ်ကျုပ်လေးကိုရင်လေးဘဝကလာတာမှန်ရလားအေးအဲ့တော့တတော်လောရှိတဲ့မတ်ချစ်တရက်ပင်လေးမသိသေးဘူးဆိုပြီးဘယ်သူမှနင်းချင်မပြစ်ဘူးရေလောင်းပေါင်းတဲ့မြေဩဇာထက်ခွေးကြံကမတိုးရအကာယာနဲ့နောက်အခါသီးလိုက်မယ်ဆိုတဲ့မျော်လင့်ချက်နဲ့ဆောင်းလျှောက်တကဲ့တော့ ခဏခုနှစ်သားကိုရင်လေးတွေလည်းနောင်ခဟလားဆရာတော်ကြီးများလို့ဖြူဆရာတော်တို့လို့မဖြစ်ဘူးလို့ပြောနိုင်မလားအေးအဲ့ဒါလည်းအထူးသတိရှိပြီးတော့ကိုယ်ဘာသာသာသနာမှာ လေးလေးစားစားနဲ့ဒုပရိသဆောင်ရွက်ကြဒါကြောင့်တရဏဂုံ၃ပါးသည်ကိုရင်တို့ရဲ့အသက်ကိုရင်အသက်ဟာ အေးတရဏဂုံသုံးပါးသုံးသနဲ့တရား19ပါးသီလတည်သွားပြီအကုကေကိုရင်ဝိပိမဗန္နာတိပါဒဝေရမဏိသိက္ခာပဒသမာရိယာမိကမြေစမ်းခယံပြိုဆိုသလိုငယ်ရွယ်သူလေးတွင်မို့အေးရှိပြီနမူနာစံပြ10ပါးလေးဆိုပြမှတော့ဆိုးဆိုးမဆိုးခဏခုနှစ်နှစ်သားကိုရင်လေးတွေလည်းနောင်ခဟလားဆရာတော်ကြီးများလို့ဖြူဆရာတော်တို့လို့မဖြစ်ဘူးလို့ပြောနိုင်ပါလား အေးအဲ့ဒါလည်းအထူးသတိရှိပြီးတော့ကိုယ်ဘာသာသာသနာမှာ လေးလေးစားစားနဲ့ဒုပရိသဆောင်ရွက်ကြဒါကြောင့်တရဏဂုံ၃ပါးသည်ကိုရင်တို့ရဲ့အသက်ကိုရင်အသက်ဟာအေးတရဏဂုံ၃ပါးသုံးတာနဲ့119ပါးသီလတည်သွားပြီအကုကေကိုရင်ဝိပိမဗန္နာတိပါဒဝေရမဏိသိက္ခာပဒသမာရိယာမိက မြေဆန်းခရမ်းပြိုးဆိုသလိုငယ်ရွယ်သူလေးတွေမို့အေးရှိပြီနမူနာစံပြ10ပါးလေးဆိုပြမှတော့ဆိုးဆိုးမဆိုးဆိုးတရဏဂုံဆုံးရင်139ပါးသီလတည်သွားပြီမှတ်ပါနောက်တစ်ချက်ဘုန်းကြီးတို့ဘုရားရှင်ကိုရောမြတ်9ဝါအတွဲမှာယဟန်ပြုခြင်းရင်လည်းဒီတရဏဂုံ3ပါးနဲ့ပြုပေးရ အဲဒီသရဏဂုံဆုံးသည်နဲ့တပြိုင်နက်တည်းယဟန်ဖြစ်လို့228ပါးသီလအလိုလိုတည်သွားပြီ။ပါဇက်ကပါဏာတိပါဒဝေရမဏိစသည်ဆိုစရာမလို့ဆိုလည်းမဆို။အေးအဲ့ဒါသတိထားပါ။နောက်ကြတော့မှဘုရားခုနဝါရောက်တော့မှရာထပုံနာကြီးယဟခန္တိနေ့ကစခြေသားတို့သာသနာ9000အတွင်းကိုရင်ကိုသရဏဂုံ3ပါးနဲ့ပြုမြဲပြုပေးကြ။ ယဟန်ကိုတော့ဖြင့်ခဏိယတညတိစတုထကမောအသာနဲ့ယဟန်ပြုပေးကြလို့ဘုရားခွန်နဝါမြောက်ပါမှလိုင်းခွဲခဲ့တယ်။ဒါကြောင့်ကရဏဂုံသုံးပါဆိုရင်ယဟန်ပြည့်နေဟန်29ပါးသီလတည်သွားပြီ။ဒေါကဥစဉ်ပဲဖြစ်ဖြစ်မြို့ကဥစဉ်ဖြစ်ဖြစ်ဥစဉ်ငယ်ဖြစ်ဖြစ်ဥစဉ်ကြီးဖြစ်ဖြစ်ခိတကနယာယီအခိုက်တန်ဝင်တဲ့ဒုံလဘဥစဉ်ပဲဖြစ်ဖြစ်သေတပံသဆုံးဝတ်တဲ့သာဝရဥစဉ်ပဲဖြစ်ဖြစ် မြန်မာပြည်ရဲ့ဥစဉ်တစ်ပါးသီလဘလောက်229ပါအေးအဲ့ဒါကြောင့်တို့ရှင်သာရိပုတ္တရာယဟန္တာကြီးလည်း229ပါခဏိမကွေးမျိုးကယဟန်တစ်ပါးလည်း229ပါတိတ်္ခာကိုကိန်းပမာဏကဏ္ဍအတူတူပဲယဟန္တာမို့တစ်ပါးမပေါ့ နောက်အသွင်ပြင်ကိုကြည့်လိုက်တော့ခဏမကွေးမျိုးတော်ရဲ့တန်ဃာတော်တို့သံမုတ်စိတ်ပဲသင်္ကန်းကိုရှင်မြန်တလို့ရှင်သာရိပုတ္တရာရှင်မဝလာရှင်မကသဗ္ဗရှင်နုရရှင်အနန္ဒရှင်ဥပါလိဓာနာမထေမြတ်တွေလည်းဒီပုံစံတိုင်းအသွင်ချင်းအတူတူပဲအရေးချင်းကိုကြည့်လိုက်တော့ရှင်သာရိပုတ္တရာနဲ့၄ပါးဘောင်း၅ပါးတို့ကယဟန်ခံပေးနိုင်တယ်။ခဏိမကွေးရွှေမျိုးတော့ တန်ယဟန်ကောင်း၅ပါးတို့ကယဟန်ခံပေးလို့ရတယ်ဗျာရှင်သာရိပုတ္တရာနဲ့သုံးပါးပေါင်း၄ပါးတို့သိမ့်သမုတ်ပေးနိုင်တယ်လို့ခဏမကွေမြို့တော်ကယဟန်ကောင်း၄ပါးတို့ဟာသိမ့်သမုတ်ပေးလို့ရတယ်ဗျာရှင်သာရိပုတ္တရာတစ်ပါးတည်းကကွေမောင်းများကြွားပြုပေးနိုင်တယ်လို့ခဏမကွေမြို့တော်ယဟန်တစ်ပါးကွေမောင်းများကြွားပြုပေးနိုင်တယ်ဗျာအရေးချင်းလည်းအတူတူပဲအဲမတူတာကတော့ ယဟနာကကိလေသာကင်းတဲ့ပုထုရှင်ကကိလေသာမကင်းဘူးဒါပဲကွာကွာတယ်လို့ဆိုရင်မဲ့လို့ဗုဒ္ဓမြတ်စွာကယဟနာပြုပေးမှ သိမ့်ဖြစ်ရယဟန်ဖြစ်ရကိုရင်ဖြစ်ရပုရုဇဉ်ယဟန်ပြုတာသိမ့်မဖြစ်ရကိုရင်မဖြစ်ရယဟန်မဖြစ်ရလုံးဝတားမြစ်ချက်မရှိဘူးဘုရောတို့ကယဟနာကြီးတွေကိုပခုံးချင်းတိုင်းတာလားလို့မေးလိုက်မှာမဟုတ်ဘူးအရှိကို အရှိအတိုင်းသိဖို့တင်ပြပေးတာမှန်ရလား ။ဘာကြောင့်လဲဆိုတော့တို့လူတွေကဖျားလေရှေးအောင်ဖျားမှတကူကြီးတယ်ဆိုပြီးတော့လောက်ကြတယ်လေ။ကိုင်ဖျားနှစ်ပေါင်း900တထောင်ရနိုင်တဲ့ထား။ကိုင်သံဃာအသက်တော်900တထောင်ရှိတဲ့သံဃာဘယ်သွားရှာမလဲ။ရှိသလား။ခေါင်းမိယုံကောဝိဒလိန်စားနေတယ်။ဒါခေါင်းမိယုံကောဝိဒဆိုပြီးတော့အဲ့ဒါလိန်စားနေတာ။လုံးဝမရှိနိုင်ဘူးတို့ပြိတ္တာဒါသတိထားကြ။ အဲ့တော့ဒုလူတွေကမဟုတ်ကဟုတ်ကဘာမှလည်းမသိဘဲနဲ့ဟိုကပုဂ္ဂိုလ်ဘုရားရှင်မောဆွဲတယ်ဒီကပုဂ္ဂိုလ်ဘုရားရှင်မောဆွဲတယ်ဆိုတော့အင်းအကြည်စားတန်ရံဖြစ်ရလိမ့်မယ်မောင်ရဲဆိုတာလို့ပဲဒါကကိုယ်အကျိုးပြုတာကကိုရွာကဘုံကြီးကိုရက်ွက်ကဘုံကြီးကိုမြို့ကဘုံကြီးတာရင်နာရင်နီနီဝေးဝေးအေးအေးပူပူထိတိုင်းရထမ်းမိတရဏဂုံတိလပေးကြတရားဟောရည်စက်ချကိုရင်နေဥစဉ်နဲ့တိမ်နေဖြစ်အောင်ပြုပေးကြ ဓာမရှိမတဲ့ဘယ်ကဓာတ်ပုံတွေဘုရားကဝင်ဝင်ထားတယ်မသိဘူးမှန်ရလားအေးအဲ့ဒါသတိထားဒါကြောင့်သူ့အရေးချင်းမှန်အောင်ဆိုပြီးတော့ဘုန်းကြီးတို့ပြောတာဒါဖြင့်ကိုတော်ပြောတဲ့ခုနကအထဲမှာလဲအာသံဃာတော်ဒီနာမည်ပါသွားပါတယ်ဒါပါတော့အေးသူသင်္ကန်းဝတ်ထားလို့သာသံဃာဖြစ်ရင်ဖြစ်မယ်တကယ်တမ်းသံဃာစစ်သံဃာမကတစ်စာပေကိုသင်အားလေးချက်ဆောင်ရွက်ပို့ချနှစ်တရားဓမ္မဟောပေါ်ခြင်းပြအာတုဒီနှစ်လောက်ပဲ ဒီနှလုတ်ပဲမှန်ရလားဗေဒနာတတရဲ့ရေရသိတိတွေဖယားမောတဲ့တတ္တလွတ်စာရေစွန်းစာတိတိစွန်းစာဘာလို့လဲလူတွေနဲ့ဖက်ဆက်ရှိပွားရေးလုပ်ပြီးတော့စားနေကြတာဒါသံဃာလို့ဆိုရမှာလားဟေးအဲ့ဒါကြောင့်ကောက်ကောက်ပြီးမတင်နဲ့တင်မဲ့တင်မျက်မြင်ဒိဋ္ဌ ကိုရက်ွယ်ကိုရွာကိုမျိုးကတကယ်သာသနာပြုနေတဲ့သံဃာတော်ရှင်မြတ်တွေတင်ကိုွယ်ချဖို့ကောင်းတယ်။ခိုင်းတော်ပြီဒါကြောင့်တရဏဂုံသုံးပါးသည်ယဟန်တို့ရဲ့အသက်ယဟန်တို့ရဲ့အသက်ဟာပြီးတော့ပြီးတော့ပြီးတော့ပုပ္ပပုပ္ပဗုဒ္ဓဘာသာဝင်တို့ရဲ့အသက်ဗျာ ကဲတရဏဂုံစွမ်းအဘလောက်ကြည့်တယ်လဲအကျိုးဘလောက်ထူတယ်လဲတတ္တိဘလောက်ထက်မြက်တယ်လဲဆိုတာအဲ့ဒါကြည့်ထားဖို့အဲ့တော့ယနေ့ကိတို့လူသားလောကတွေကလက်ဒီဆရာတော်ကြီးလည်းပြောခဲ့နတ်ကတော်ညီအားသည်မြပါကမမတွေးမခေါ်တဲ့ခိုင်းကြည့်သားနတ်ကတော်အစုပ်အပြတ်အယုတ်တမာမပြောတဲ့ဇကားကိုဗုဒ္ဓဘာသာကြီးမျက်စိလည်းလမ်းမပြီးလိုက်နေကြတယ် အဲ့ဒါလည်းဒီဆရာတော်ကြီးကနတ်ကတော်ညာသမျှဘာကမမတွေးမခေါ်မြောက်တင်းညာခိုင်းစေသောကောင်းလုံးညောကျက်သာထာယီကအရက်ဆုံးသည်နရကုံကုကြစေတာတို့ဘုရားထရေအိမ်ကျက်ကြိုက်တာကျက်တာဘယ်တတ်တာကော တို့ရဲ့ဗုဒ္ဓဘာသာအဓိပတိဖရာမကြိုက်တဲ့ချက်ကောင်လုံးကျော်နဲ့အရက်ပလင်းနဲ့နတ်တင်ရမယ်ဆိုတဲ့နတ်ကတော်ဟာဘလောက်စုပ်ပြတ်ရုပ်မာတယ်လဲဆိုတာကြည့်ထားကိုဘုရားမျက်နှာအိုးမဲသုတ်လိုက်ပြီမှန်ရလားအေးအဲ့ဒါကုကုညီပြားကြီးဆိုတဲ့လူတွေကိုဘုန်းကြီးကခိုင်လုံသောသတင်းပေးခြင်း အဲ့ဒီလိုလှုပ်တဲ့လူတွေကိုတကယ်ကူညီမှလားတွင်ယာတုရှိတဲ့လူနဲ့ပစ္စည်းရှိတဲ့လူပါပြေးလားရာဓုမတွတ်တတ်ခြင်းနဲ့မကြအောင်ပစ္စည်းမတွတ်တတ်ခြင်းနဲ့မကြအောင်ဟုတ်မဟုတ်သူတို့ကအကုန်လုံးဖျားမကြိုက်တဲ့အရက်ပလင်းဖျားကောင်းမှထောင်တင်ထားတာနရွက်ဆွဲပြရမှာကုညီပြားတည်ဆိုတဲ့လူတွေဘယ်ကြောင်သွားအိပ်ပြောနေတာအေးအဲ့ဒါကြီးကသာသနာကြီးအတွက်အင်တာနစ်နာတယ်နော် ဂုံရှိပတ်စာကြီးရာဓုရှိလူတွေလို့နောက်ကလူတွေကလည်းယိန်ညာဟေယိန်ညာဟေယိန်ညာဟေယိန်ညာဟေအကုန်လုံးလောက်တာပဲပြောဦးမယ်အေးဟိုတုန်းကကြောင်းလိုက်ညာခံတဲ့ပုဂ္ဂိုလ်20 30ဒီတော့ဩဝါဒဆုံးမပေးရတာဆရာတော်ကြီးကညောင်းလာပင်မတော့ကွာရှေ့လူလောက်တယ်လို့သာလိုက်လောက်ကြပြီတော့ဟဲ့အလွယ်တကူဆုံးမလိုက်ရှေ့ကပုဂ္ဂိုလ်တွေအပြည့်စုံပြောပြီးသား အဲ့တော့မနဲ့ဆွမ်းငါထွက်မယ်ဆိုပြီးတော့သံဃာပါ340တပိတ်လေးတွေချပြီးတော့အောက်ကသင်္ဃာဇဒုနဲ့ညဘောကသင်္ဃာလက်နှစ်ပတ်လိုက်ခြေဆုံးကိုတော့ခြေတော့ပွဲစိတ်ကြိုက်အဲ့တော့မအားတော့သူကခြေတော့ခြေတော့ရင်းပို့တော့နောက်ကလူကြီးဟေ့တို့အာသရိကရှေ့ရလူလုတ်တဲ့အတိုင်းလုတ်ရမယ်ဆိုပြီးသူတို့ကဘာမှမကြိုက်ဘဲနဲ့ပုတ်ကြဟေပုတ်ကြဟေဘယ်နဲ့တော့ သူတို့ကဘာမှမပြေပဲနဲ့လိုက်လို့အေးအခုကရှေးရလူလှုပ်တဲ့အတိုင်းဂုံရှိဟလားယာတုရှိအာနာရှိပြည့်စည်ရှိတဲ့လူလှုပ်ရင်နောက်ကပုံကိုယ်တွေအတုယူလှုပ်နေသာသနာတော်ပြက်မယ်နိုင်ငံရေးဟောတာလားသာသနာရေးဟောတာဒါလည်းပြတ်သားဖို့လိုတယ်ဘုန်းကြီးတို့ကအဲ့ဒါတွေဟောတာကိုပြုပြတော့နိုင်ငံကြီးဟောတယ်ဆိုပြီးတော့လေရွှေဘိုးတဲ့မိထီလာတဲ့အဲပြီးတော့ဟိုနာကရင်တန်းကြောင်းအိမ်မဲ့တရားမဟောရ တနည်းအားတော့နေပြီးတော့သာသနာရေးဝန်ကြီးနဲ့တွေ့လို့ပြောထည့်ထားလိုက်တို့ဓမ္မဂရိကဘွဲ့အထက်ကပေးတယ်တရားဟောဘွဲ့အောက်ကမဟောရဘူးဆိုတော့ပြောရရင်လည်းတော့ကြဘုတထောင်ရက်ွက်လို့ကိုထင်ရကိုလုံနေကြတာအပြည့်ရှိတနိုင်ငံလုံးမဟောနဲ့ကြိုက်တယ်ဒါမှမဟုတ်မျက်နှာချင်းဆိုင်ဆွေးနွေးပါမှန်ရလားအခုတော့ဘာမှမဟုတ်ဘူးအထက်ကဘာမှလည်းသိတာမဟုတ်ဘူးအထက်ကပေးလိုက်တဲ့ဘွဲ့လည်းအောက်လူတွေဘာမှသိပါဘူး ဘုန်းကြီးတို့မတ်လက်မပေးထားတယ်သွားကြည့်မရှိဘူးပါအထုမှာတော့ပြိဿရအဲ့ဒါဘုန်းကြီးကတတိယတော့အဲ့ဒါလှုပ်ချင်တာလှုပ်ဆိုပြီးတော့ပြောထည့်လိုက်တယ်ကိုင်းတော်ပြီဒါကြောင့်အောက်ကလူလှုပ်တာအထက်လူမသိဘူးกว่าဆိုပြီးတော့အနိုင်ကျင့်တာမျိုးကတော့သာသနာအတွက်လည်းမကောင်းဘူးလူထုအတွက်လည်းနစ်နာပါတယ်ဒါကြောင့်မနစ်နာအောင်လို့ဘုန်းကြီးတို့ကပြောတယ်ရှင်းမလား အောက်ကလူတွေဘာမှလုပ်မနေသာသနာ့ဝန်ကြီးထိပြောပြီးသားမင်းတို့ဘာနေရွက်ခအောင်အေးမရောက်ဘူးမပေါက်ဘူးဆိုပြီးသူတို့ကထင်အားနေဂျားနေဖြတ်ဖြတ်ခုတ်နေကြဒါဟာနင့်တာလေဘုန်းကြီးတော့ကိစ္စမရှိပါဘူးဒီမှာမော်ရတော့ဩစတြေးလျဟောစင်ကာပူမလေးရှားသွားဟောနေလိုက်တာပြီးရောကာယရှိသေးဗျာ ဒါကြောင့်နဲ့ဒုဒကရကမတွေဒီခေတ်ကလက်ဒီဆရာတော်ကြီးပြောသလိုကိုယ်ွယ်ရာတွေကနာကတော်ညာပဲမြပါကမှာမတွေးမခေါ်မြောက်တင်ညာခိုင်းစေသောကောင်းလုံးညောကျက်သာဓာရီကအရဲ့ဆုံးသည်နရဲကုံကုကြစေသာနဂရောကဘာဆွမ်းအားရှိလို့သူစကားတန်မို့ထားရသူဟာသူဘဝကဌာနနဲ့ကလို့ဥစ္စာမရှိရှင်ရဲ့လို့ကိုယ့်ဘဝကိုမရတည်နိုင် နတ်ကိုအမိပြုပြီးတော့အုံဒီငပြောဒီနဲ့လောက်ကင်စားရတဲ့နတ်ကတော့အစုပ်အပြတ်ဒီတဲ့ရုပ်ပတ်ထာကပိုသေးတယ်အိမ်မှာလင်ကြီးငုတ်တော်ရှိစမ်းတဲ့နတ်နဲ့မင်္ဂလာဆောင်တဲ့ဗျာအင်းလေးလိုပြောရင်စမောဆွဲအရပြောပြောရင်အဲ့ဒီအယုတ်တမမအစုပ်ပြပြောတာကိုလူတွေနားထောင်နေရတယ် ကနေ့ဘုရားရှင်တို့နဲ့နတ်ယုတ်တို့ဘယ်ဟာကများလဲသွားပြီအဲ့ဒီမှာတို့ဘုန်းကြီးတွေကကကြီးကြောင်နဲ့ဘကုမှနတ်ရှင်တရားအဲ့ဒါဗျာအဲ့ဒီနတ်ရှင်တရားတည်ထောင်တဲ့ဘုန်းကြီးကသူ့အတွက်အခန်းလေးတစ်ခန်းခြာထားပြီသူသိရင်နတ်ဖြစ်ဖို့တဲ့ကဲဟာလောကကြီးကတော့ပြည့်စည်ပြီပြောအောင်မယ်ပြောရအောင်မယ်ပြောအောင်မယ်ပြုတ် အဲရှေးတုန်းကဂိုင်းဘုန်းကြီးတစ်ပါးကိုးကွယ်တဲ့လူတရားရကမအဲ့ဒီဘုန်းကြီးက3လလောက်ရှိပြီပြန်တော်မူသွားတယ်ဒါပေမဲ့နောက်3လလောက်ကြာတော့သူ့အလှမှာတဲ့ဘာပြောတော့မလေးတပြည့်လို့ဆရာတော်ကြီးဟာတဲ့ဘာဖရားကတဲ့အမေဘာဖရားဆိုတာအမေနဲ့ညာရှုဆရာတော်များဘာဖရားခေါ်ဖို့မကြိုးစားနဲ့အသားကြီးပို့မဲတော့ခွန်မဲ့ခေါ်ကိုကိုဖရားမောင်မောင်ဖရားလို့ခေါ်ရ ။ပဲနဲ့ဘုန်းကြီးပဲဘာဝရားတွေဘာဘုန်းတွေဘာတွေလုပ်ကုန်မှမသိဘူး။ဘာဝရားကတဲ့တပည့်တော်တို့သိတန်ရောခြင်းရှိတာတဲ့။သူပြန်တော်မူသားတာ၃လလောက်ရှိပြီတဲ့။တပည့်တော်တို့ကွဲကြတော့ကလိပ်ပြအဖြစ်နဲ့ချီးမြောက်တယ်။သူဘုန်းကြီးဘာဖြစ်တော့လိပ်ပြဆိုတရချာ။လိပ်ပြဆိုတာဘာလဲ။ဂုံယူပြောနေတာဂုံရုပ်သွားပြီ။မှန်ရလား။ ဒါကြောင့်ယုံကြည်ချက်ဆိုတာအတော်ခက်တာနော်တို့တကားတော့မလေအဲ့ဒါဒီခေတ်ကပြောရင်လည်းပြောမဆုံးမအောင်တော့သုံးတာအဲ့ဒါဟလာခန္ဓာကိုယ်ပခုံးမပါဗျိုင်းနာရင်ရွှေဗျိုင်းနာကိုတော့ကဲတရိษံဗျိုင်းကိုရွှေတက်ထားတယ်ရွှေကိုတော့ဗျိုင်းနာတယ်ဆိုရင်တော်သေးရဲ့ကအခုရွှေဗျိုင်းနာကိုတော့တရိษံကိုရွှေတက်တယ်ရွှေကြီးနာကိုတော့မန္တကရွှေကိုတော့ကြီးနာတယ်ဆိုရင်တော်သေးရဲ့ တရိษံနာရတဲ့ကဘုံကြီးရတော့မှာလားအဲမေးလားအေးအခုကြည့်ဟိုးပလိတ်မွေဖရားတဲ့မင်းဘူးငကဘွက်တောင်မှာမွေဖရားပကုတ်မွေမဲ့တော်ဖရားပသိသာတော်ရမွေဖရားတဲ့တရိษံပြစ်တဲ့မွေကိုဘိန်းကျွေးပြီးတော့ဖရားကောင်းမွန်တင်ထားကြတယ်ကိုင်းကြည့်တာဖရားတဲ့ကြီးတဲ့ဖရားလူကြီးအစုပ်အပြတ်တွေကလည်းလှုပ်ချင်ရလှုပ်တာ ဘိန်းရွေးတာလို့ရက်ကြမိတ်နေတဲ့ဒီမွေကြီးကချီးရွခြင်းဘုရားပေါ်ယူချမှသိပေါက်ချင်းရင်ဘုရားပေါ်ပေါက်ချမှခိုင်းကြည်သားတို့ဘုရားတရိษံရဲ့ချီးယူပတ်သိယူပေါက်ဖြစ်နေပြီဘုရားလည်းကြီးတယ်ဘုရားလူကြီးဆိုတဲ့အစုပ်ပြတ်တယ်လေမလုံသင့်ဘူးပြီးတော့ဘုရားရင်မြင်မှာအာဥဒ္ဒတိနဲ့သုဒ္ဓတိဘုဘအောင်ဘုံမငေါစသည်လောက်ထားကြတယ်ထားကြရတဲ့လောက်ရှားတယ် ဘုရားရဲ့ညာဘက်ကရှင်သာတိပုတ္တရာနဲ့ဧတရေယသမုတ်တိကိပြောအကယ်ဒမီယမထေရ48ရှိဘုရားရဲ့ဝဲဘက်ကရှင်မောက္ကလနဲ့အကယ်ဒမီဧတရေယမထေရ40ရှိထားပါလိဘုရားရင်မြင်တော်မဆဘူးဒါရီတော့မထားပဲနဲ့မဟုတ်ကဟုတ်ကစာမရှိပင်မရှိတာတွေရှောင်ပြီးတော့လှုပ်ချင်တာလှုပ်နေကြတာတွေဟာသာသနာတော်အတွက်ဘုန်းကြီးတို့နေလို့မရတာဝန်ရှိရင်တာဝန်သိရမှန်လား အေးဒါကြောင့်တာဝန်သိစွာဘုန်းကြီးတို့ကပြောတာအခုလူတွေကဘာရမဟုတ်ဘုရားတော်ရှင်ကံဘုရားမြင်းကံဘုရားမှာဒါရှိကအလောင်းတော်ကြီးမြတ်တော်တွတ်တော်ရှင်ကြီးထွက်တယ်မြင်းကြီးထွက်တယ်ဆိုတဲ့သဘောအဲ့ဒါကုမဟုတ်ရှင်ကံဘုရားကတကူကြီးတယ်ဆိုတော့ဘုရားကတကူမရှိဘူးရှင်ကတကူရှိတယ်မြင်းကဘုရားဘုရားကတကူမရှိဘူးမြင်းကတကူရှိတယ်အေးအဲ့ဒါဘုရားကောင်းမောတရိစ္ဆာမွေးတွေဘိန်းကျွေးပြီးတော့တင်နေကြတယ် အဲ့ဒါတွေကသိပြီးတော့သာသနာတော်အတွက်နစ်နာတာမှန်ရလားလူနဲ့တရိစ္ဆာန်ဘသူကသာဟုတ်လို့လားထပ်ပြောစားဘသူကသာဒါဖြင့်ဈေးဆိုင်မှာဘာလို့ဈေးွက်ရုပ်ကြီးတွေချိတ်ထားပြောလေဈေးရောက်ကောင်းအောင်လို့ဆိုကိုယ့်ရဲ့ကုသိုလ်ကံဆိုတာမယုံမဲနဲ့တရိစ္ဆာန်ခေါင်းမတင်ထားဟောအခုတော့ပြောင်းသွားပြီ ဘာလဲပြိဿကြောင်ရုပ်တွေကိုဈေးခေါ်ရုပ်တယ်ကလေးတွေအုတ်ထုံကြောပွအေးကြီးခွေးရုပ်နဲ့ဝက်ရုပ်အဲ့တော့မင်းတို့မြန်မာနိုင်ငံကတရိစ္ဆာန်ကိုးကွယ်ကြတာလားလို့မေးရင်ဘယ်လိုဖြေကြဘယ်လိုဖြေကြဒါကြောက်တော်ကြီးနားမှာရှင်ပြီးတော့ထားတာမပြောဘူးလို့မပြောသေးဘူးအေးအဲ့ဒါကြောင့်ဒုလောကလူသားတွေအကုန်လုံးခြာလဖတ်လဲကုန်ပြီ ဒါကြောင့်လည်းဒီဆရာတော်ကြီးကနတ်ကတော်ညာသမျှပါကမမတွေးမခေါ်ဖြစ်နိုင်မဖြစ်နိုင်ဟုတ်ဤမဟုတ်ဤမစင်စားဘူးမြောက်တင်းညခိုင်းစေသောကောင်းလုံးညောကျက်သာထာယီကအရက်ဆုံးသည် နရကုံကုကြစေသာကျက်ကောင်းလုံးညောနဲ့အရက်ပလင်းနတ်တင်တာဘဲသွားလဲငရဲကုံကူတာဘသူကပြော လဲဒီဆရာတော်ကြီးကပြောတာဖြူဆရာတော်တို့ပြောရဲပေါင်းအေးကိုဝဲကြဘိုးဘိုးအောင်ရဲ့ခေါင်းထက်ခေါင်းတင်စားသူရတတိအဆောင်ထားလို့ဘုတော်ဘွားဆုံးစွာဒီနေ့တို့ဗုဒ္ဓဘာသာကြီးကဘိုးဘိုးအောင်ဘုံမင်းကောင်ကိုထွက်ရပေါက်ဆိုပြီးတော့ဘုရားရှင်မောတင်လို့တင်ကောင်းရင်ကန်ထားလို့ထားရွာတိမြို့တိထားလို့ထားဘုရားရည်မင်းမောအုတ်တိုက်တင်နဲ့ထားလို့ထား သူ့ဘာသူထွက်ပြီးရပေါက်မတ်တပေါက်ကြိုက်သလိုပါကိုနဲ့ဘာဆိုင်တော့မင်းနေတဲ့ကိုနဲ့ဘာဆိုင်တော့မဖြေတဲ့လူတွေကရောက်ခမတော်လို့လားမသာမဟုတ်ပါရောဗျာအေးအဲ့ဒါပဲအဲ့တော့သူ့တဲ့သူလူသွမ်းကောင်းဆိုတာလို့ဘုရားမဟောတော့ဒါပုံသေးယူလို့မရဘူး လောကီနယ်ဘက်ကသူ့ရဲ့အရှင်းမြစ်ခိုင်းနေအများကြီးရှိတယ်အဲ့တော့ဒီငါအောင်နဲ့ငါခေါင်ဆိုတဲ့အကောင်နှစ်ယောက်ဟာခွေးတစ်ကောင်နွားတစ်ကောင်လို့သုံးတာတဘောသေးသေးမိမ့်မိမ့်နဲ့နတ်မကလေးတွေဥဒ္ဒဇောက်မလေးတွေနဲ့ကာမဂုဏ်ပျော်မြူးနေတယ်ဆိုတော့ကဲဘာကောင်းသေးတော့ဟောမပြေတဲ့လူယောက်ကမတော်လို့ဘာကောင်းသေးတော့ဒါကြီးထွေးရပေါ့ထွေးရပေါ့လေ ပြီးတော့သူရတတိအဆောင်ထားလို့ဒေါပိရကသုံးပုံမှာသူရတတိဆိုတဲ့ဇလုံးကိုရအောင်ရှာနိုင်ဘုန်းကြီးတို့ပြိတ္တာကြိုက်တာပြောရွှေလားငွေလားဒေါ်လာလားအားမရသေးရင်ဝတ်တော့ကားတစ်စီးထည့်ပေးဦးဒါမှပြတ်ရောတို့သာပင်မရှိတဲ့ဒီသူရသတိကိုတကားတဲ့ဗိရကသုံးပုံသောမေတော်ကြီးဆိုပြီးတော့အဘရားခင်တင်လို့တင်ခေါင်းရင်ကထားလို့ထားဘုရားရည်မြင်တော်အုတ်တက်ကြီးတွေနဲ့ထားလို့ထား တကယ်တော့သူသည်တခြားဘာသာကလားအေးသူတို့ဘာသာမှာဗရမဏဗိ ష్ణు ရှိပါနတ်ကြီးသုံးပါးရှိအဲ့ဒါဒီသူရတတိဆိုတာသူပဲလက်ရှမိဆိုတာလည်းသူပဲပါရဝတိဆိုတာလည်းသူပဲတယောက်တည်းကနာမည်၃မျိုးခံပြီးတော့အဲ့ဒီနတ်ကြီးသုံးပါးနဲ့အလဲလေကာမဂုဏ်ခံစားတယ်ဆိုဘာရဲ့ဗျမဖြစ်တဲ့လူကယောက်ကမတော်လို့လား အဲ့ဒါပဲမရှိမဆိုင်တာတွေလည်းအကုန်လုံးရှောင်မကုန်ရပြီဒါကိုလည်းဒီဆရာတော်ကြီးကယင်တွင်မဆန့်လို့ကိုကွယ်ကြဘူဘူအောင်ရဲ့ခေါင်ထက်ကောင်းတင်သာသူရတတိအဆောင်ထားလို့ဘိုးတော်ဘွားဆုံးစွာဘိုးတော်တွေကလည်းပေါ်မှာဘိုးဘိုးတော်တန်းနဲ့ဘိုးတော်ကြောက်ခဲတဲ့ဘိုးတော်အုပ်ခဲတဲ့ဘိုးတော်တက်သားတဲ့ဘိုးတော်ဝချမ်းတဲ့ဒါကူရတန်းကရက်သွားလို့ ဘုရားရင်ဘုန်းကြီးတို့ငငယ်တုန်းကအငြိမ့်ကြီးမင်းသမီးလေးကသုကမောတော့နာမင်းသမီးလည်းမောပြည့်အေးပိဋကလည်းဟရိယရှင်စေဆိုပြီးတော့ဟေးမင်းသမီးလေးမချော်ဘူးလားချော်တာပေါ့ဟေးငါမင်းသမီးလေးနဲ့တွေ့ရအောင်ကြံမဲ့ကြပြားကြရတန်ခါလေးခေါင်းမောင်းလေးနဲ့ကျွန်တော်ကတော့မင်းသားမင်းသမီးနဲ့တွေ့ရအောင်လုပ်တာဘာလို့လုပ်တာအဲ့တော့ဒုတိယလူရှင်တော်ကလည်းဩဒီလိုကြီးလား သူလည်းတနကားလေးခမောင်းလေးပေါင်းပြီးကျွန်တော်ကလည်းပဲမင်းသားဘာနဲ့တွဲရတတိယလူရှင်တော်ကဩဒီလိုကြီးလားရပါတယ်သူလည်းကြပြားကြီးရတနကားလေးခေါင်းခေါင်းမောင်းလေးနဲ့ကျွန်တော်ကလည်းပဲမင်းသားမင်းသားမင်းတော်အဲ့တော့နာမလေးလူရှင်တော်ကရှင်းတော့ကတော့လူရှင်တော်3ယောက်4ယောက်ခုကတော့5ယောက်6ယောက်လောက်ကိုင်းစားကြရမရှိနဲ့ဟုတ်လားအကုန်လုံးလောက်စားနေရတာနော် ကြိုက်တာအဲ့ဒါနဲ့ပြိဿရေနမလေးလူကတော့ဇာခုံတော့ဈေးလေးကိုအားရပါရရှိုက်ပြီးတော့နောက်လဲကြည့်လိုက်မင်းတို့မင်းသားတွေကလည်းခွေးချီးတဲ့ဘောသေးกว่าအခုဘိုးတော်သားနဲ့ဘိုးတော်ကြောက်ခဲဘိုးတော်အုပ်ခဲဘိုးတော်သေသားဘိုးတော်ဝက်ချမ်းဆိုတော့ရဘိုးတော်ခွေးချီးများပေါ်ဦးမလားသူများမြက်ကုံးပွဲပေါ်လမ်းလျှောက်ဘာသာရေးကမောက်ကမအဖြစ်အောင်လုပ်တာဒီလူတွေအများစုပဲပြေတာ အဲလူဝကြောင်ကြောင်ရှင်းတို့မကိုယ်ွယ်ရကိုယ်ွယ်ခိုက်တတ်တယ်ဆိုတာတို့ဘယမျက်နှာဥမဲ့တော့ခံနိုင်မှုဘုန်းကြီးတို့တို့ဘယဘယ်သူမှမကောင်းတာမလုပ်ဘူးမှန်ရလားအာကြီးဘုရားမှာအာတကားတဲ့ဇက်ပူပူလေးနဲ့အဲဂျာပဲဆောင်မှုကိုကျက်တည်ထားတဲ့ဒဂိဏသာကအိမ်မောတင်နာကောင်းမမိမလာမှုတဲ့ဆိုတော့ဘုရားကိုကြီးညိုလို့ကိုယ်ဝဲတာလားမိခင်သောက်ခိုင်းတာတို့လူတွေတော့အပြက်ပြက်နဲ့နှကောင်းသူတက်ကုန်ပြီ အေးအဲ့ဒါတွေအကုန်ပါတယ်ဒါကြောင့်ကိုဝကြဘုဘအောင်ရဲ့ခေါင်းတက်ကောင်တင်စသူရတတိအဆောင်ထားလို့ဘုတော်ဘွားဆုံစွာနှုတ်အမရွတ်ထားကြည့်တော့ကိသမိတိတရဏလေဗုဒ္ဓဘာသာကြီးဘုရားနုံသမကမံတုံသမကံတုံသမပလုတ်ပလောင်းနဲ့ဗျာဘုရားကိုယ်ပိုက်ဘုရားကိုယ်ပိုက်သံဃာကိုယ်ပိုက် အိမ်မော်တက်ကြည့်တော့သူရာသီဘဘအောင်ဘုံမငေါရက်ကန်းစင်နောက်ရွှေကျော်ရွှေဘောကျွန်းတာမင်ညာဘာရသေးကြိုက်ထီဆောင်ခေါမှုချုံအိမ်တွင်မေမာဂရိငါမဲဥရှင်ကြီးအတွင်39မဲအမြင်39ဝင်ပုပ္ပမင်းကြီးနောက်ပုပ္ပမင်းဝနာအာမေဇာနံကရိုင်အံကုံနောက်မဲတော်ရှိမဲတော်တောင်းမဲတော်မြောက်မဲတော်အထက်မဲတော်အဝီစီမဲတော် ကိုယ်ွယ်မှုတွေဘွက်ပေါက်ကုန်ပြီအဲ့ဒါယတ္တငါရပ်ဖို့တော်ပြီဒါကြောင့်ပရိသတ်ရဲ့နှုတ်အာမယုထာကြည့်တော့ခိသာမိတိတရဏအပြောအလုတ်အဟုတ်မညီပါမိစ္ဆာသာမောင်မာလို့ကဲရပလင်ကြကောင်လုံးရောဟလားဘိုးဘအောင်ဘုမင်္ဂသူရသတိဘိုးတော်တွေကိုကိုွယ်တာမိစ္ဆာဝါဒဘာဝါဒလဲ အေးမိစ္ဆာသာမောင်မလို့မြောက်စားရနေမျိုးစုံနေ့ရက်တွေကုန်တတိဆရာတော်ကြီးတက်တော်80ခန်းရှိတယ်သူပြန်တော်မူသွားတာနှစ်80ကျော်ပေါင်း100နှစ်ပေါင်း160ရဲ့မင်းကွင်းကိုလက်ဒီဆရာတော်ကြီးရေးတို့လက်ထက်မရော့တဲ့အပြင်နှက်ကိုွယ်မှုပိုတောင်များနေတယ်မှန်ရလားအေးအေးအေးအဲ့ဒါတို့ညသလွန်ဘုရားမှာဘုန်းကြီးတို့ဇက်ချင်း15ကျင်ရှိပြီ တရားစကားပြတော့ပြီးတန်ရှင်းရဲ့လို့တော့ဒီဘက်ဟာဒီနိုင်ရုပ်တော့မရှိပါဘူးအဲဂျိုးကိုလုံးထားတာဘုန်းကြီးတို့တော့သဘောမကျဘူးဒီဆိုင်မှာဘုရားဘယ်ရပဲလူလူဘယ်ရကလူလူဘယ်နေ့လူလူဘယ်ချိန်လူလူကုသိုလ်ဟာကုသိုလ်ပဲမဟုတ်လားအေးဒါတွေကိုကဈေးခေါ်ရုပ်တစ်ဖွဲလောက်တာအဲရင်မြင်မော်တော့နိုင်ရုပ်မရှိဘူးအခုတော့မရောက်တာကြာသွားပြီရှင်များရှိနေပလားပဲ အေးအဲ့ဒါတွေကတော်တော်အယုတ်ဆိုးတာဒုဗေယဟိုကနဲ့တိုက်ရနဲ့တိုက်ဟာရှိတော့ကနတ်ပူဇော်တယ်ဆိုတာသူ့နေရာနဲ့သူနတ်ကွန်းရှိရသွားအဲ့ဒီမှာပါချင်းမိရေချသင်တို့အတွက်ကုသိုလ်ပြုပေးတယ်သင်တို့သာရုခေါ်ဒါပြောတာအဲ့တော့ဘုန်းကြီးတို့ကပြစ်ပဲတာအတလုံးခောက်တာမဟုတ်ဘူးကုသိုလ်ပြုအမြဝမေတ္တာဖို့ပြီးပြီတတိတနာထားစရာမလိုပါဘူးမှားရလား ဒါပေဒီကအပြအိမ်ကနတ်အုံးကြီးဖြုတ်ကြမဖြုတ်ရဲရင်ညာပြင်းချင်းလိုက်ခဲ့မယ်လေအဲ့ဒီနတ်အုံးကြီးရောခုနဟောလားဟိုအခေါင်ရောအအောင်ရောပေါ့နော်အဲ့ဒါတွေအကုန်လုံးသကောတဲ့ထပ်ပြီးတော့အေယာဝတီမြစ်ထဲမှာ မျောလောက်ကြရရင်ဖြူးเสียတော့လာလုံနဲ့လို့ပြောဦးမယ်မသာစုံမှဘုန်းကြီးရဟသံဃာပြောတော့ဂယုမဆိုင်ဘူးသူ့အမေရဲ့နင်လောက် အေးဗောနင်းလောက်ပြောတော့သူတို့ကလက်ခံတယ်အေးအဲ့ဒါသတိထားဒါကြောင့်ပြောတဲ့အခါကျတော့လေအဲချွချွသားသားလေးနဲ့နော်ဇကောတွေကိုအုံဒီရောဘိုးတော်ရောဟုတ်လားခန္ဓာဘုံမင်းကောင်းရောသူရသီရောတပြီသွားကြတော့နော်ရေဘောလေတော်စီပါလို့ရေဘောလေတော်စီပါလို့ခยีငယ်နင်းညနင်းည ခရီးငယ်နေညနေညမြန်မြန်လေးဟိုတောင်ပြုံးသွားကြလေအောင်ကဲမျောကြမလားဟောကြည့်ကြည့်တို့လူတွေတာဝန်မခံဘူးအဲတာဝန်မခံရင်လည်းမကဘူးဘုန်းကြီးတို့ဟောပြီးနောက်ပိဋကနောက်လိုက်သွားတဲ့ကသူတို့ကရှေ့မဲ့သွားနောက်ကဘုန်းကြီးရောက်နေမှမေးကောင်းပါမေးကောင်းပါ မြည်ပြူကြတော့မြောက်ပြီတယ်သွားပြီးအုံဒီမပြုံးနဲ့တော့လောသထားလို့သေနေအောင်ပဲအစွဲကတော့လွန်မလွန်ပဲပြိဿရေအဲ့တော့တို့ဗုဒ္ဓဘာသာဘယ်ခိုင်မြဲတော့မှာဒါကြောင့်လည်းဒီဆရာတော်ကြီးကရှင်းဆက်လို့တကယ်ဆုံးလင်းအပေဘုံလားလိမ်ွယ်လေဒီတိုင်းကမပြောမဆိုပဲဇက်လွတ်ထားရင်တော့ဗုဒ္ဓဘာသာဝင်တွေဟာဘယ်သွားကြမလဲ ခြေတော်ကကျောင်းဘုန်းကြီးနဲ့ကျောင်းတာကျောင်းဘုန်းကြီးကလည်းလဲသလိုသားနေကိုလူရဲ့ကျောင်းတကာကလည်းစားသားသလိုသားစဖုံးဖရာလူတို့နဲ့ဖက်စာစီပွားကြီးတစ်လုံးနှလုံးသုံးလုံးလေးလုံးဖေဒနာတိုက်တိုက်ရရရသေးသေးတဲ့သတ်သတ်လို့ရေစွန်းတိတိစွန်းဘုရားမဟောတဲ့ဟာလေအခုကကသတ်သတ်လို့သာရင်ကုသိုလ်ရမယ်ထင်းနေလား အေးအညီနာမခံနိုင်ရင်တတ္တလို့စာအလားထားနဲ့မတည့်ရင်တတ္တလို့စာအေးတောရဒုတိယဆောက်တည်ရင်တတ္တလို့စာပိုက်ဆံကုန်မှဆိုရင်တတ္တလို့စာဒါပဲအဲ့တော့ရှင်းတော့ကပုဂ္ဂိုလ်တော်ဥကတောရဘုန်းကြီးသွားပြီးတော့တပည့်တော်မွေးနေတိုင်းတတ္တလို့သားတာဘာအကျိုးရတယ်လဲဗျာတဲ့အဲ့တော့ဆရာတော်ကြီးကမဟုတ်တာလာမေးတော့ပြောရမှပြင်းတော့ ကျောင်းဝင်းထဲမှာနွားစားအမောမြက်စားနေတဲ့နမကြီးကိုပြောအဲ့နမကြီးသွားမေးတဲ့ဒါနဲ့ဦးကသုတ်သုတ်သုတ်သုတ်နဲ့နမကြီးနမကြီးတဲ့ဟိုကြောက်လေတဲ့ဟိုမွေးနေတဲ့တတ်တတ်လို့စားတာဘာကုသိုလ်ရတုံးဆိုဟုတ်ပဲဖယားမဟောတဲ့အတိဘယ်မဲ့အလုတ်တွေလုပ်နေကြတာ ဘုန်းကြီးပြောတာကတရားတယ်နော်အညီနာမခံနိုင်ရင်တသလွတ်စာအသာဓာတ်နဲ့မတက်ရင်တသလွတ်စာသုတ်တံမှာနေရင်တသလွတ်စာဒုဗိဒမြို့ကြီးပြကြီးနေတာပဲဒါအဓိပ္ပာယ်မရှိတသလွတ်စာယုံလေးနဲ့ဆိုတော့တော်တော်ခွာကြတယ်အေးနောက်နမကြီးမေးပြီးမှဇာကြနမကြီးကဘာပြောလိုက်တော့အေးအေးအေးအဲ့ဒါနမကြီးမေးပြီးမှဇာကြတော်ပြီဒါကြောင့် အဲဒါကျောင်းဘုန်းကြီးနဲ့ကျောင်းတကားဟမ်ဖက်ဆက်စီးပွားရေးတွေနဲ့လှုပ်သေးတဲ့အခါကျတော့အိမ်သာတဲ့လောက်ဖြစ်ကြတယ်ဗျာအဲ့တော့ကျောင်းတကားလောက်ပေါ်မှာအခြားလောက်တွေကကြော်လွားကြတော့ကျောင်းတကားလောက်ကမာနာစကားဆိုဟဲ့ကောင်းလေမင်းတို့ကငါ့ဘော်ကြော်လားလွားလားနဲ့ငါဘာကောင်မှလဲကျောင်းတကားလောက်ကကျောင်းတကားလောက်အဲ့တော့ဘေးကလောက်တွေက မျက်လုံးလေးတွေပြူပါးစပ်ကလေးတွေပြဲပြီးတော့အံ့ဩစကားပြောကြတယ်ဗျာကျောင်းနဲ့ကရင်မကြီးကလောက်ဖြစ်ရတယ်တဲ့လားဗျာအဲ့တော့ကျောင်းနဲ့ကလောက်ကဘာပြောမှလဲရေကောင်းနေတိုးတိုးပြောငါအောက်ကကျောင်းဘုန်းကြီးလောက်ကြာပါဦးမယ်အဲ့တော့တို့ဘုန်းကြီးတိလားရှင်တွေကလည်းတရားဓမ္မကိုယ်ွယ်တာမှားယွင်းရင်အေးမေတ္တာစေရနာနဲ့ နင်တို့လည်းအိမ်တော်သားမှုရှိပွားရေးနဲ့ဓာရီလည်းအိမ်တော်သားမှုရှိပွားရေးနဲ့မကိုးကွယ်ကောင်းဘူးလို့ပြက်ပြက်သားသားပြောမှာပေါ့အခုတော့အာနာပါနာနှုတ်တတိအာနာပါနာနှုတ်တတိပြောလိုက်ရင်မမတွက်မလူမတွဲမှာမလူမတမ်းမှာအဲ့ဒီလိုအောက်တန်းစားစိတ်သင်ငယ်တဲ့စိတ်ပြောညံ့တဲ့စိတ်နဲ့ပြောရင်အာနာဒယေအာပါလိမ့်မယ်ကြောင့်ကိုဝါနှုတ်စေ ကျွေးမိသလိုကျွေးမိသလိုရှင်ပြောပြောလေးနဲ့နာမည်ပုံပေါ်တယ်ဘာသာရေးကတပြည့်ပြည့်တိမ်မြုပ်ပြောက်ွယ်တော့မယ်ဗျသဘောပေါက်ပြီလားခိုင်းသဘောပေါက်ရင်ဆိုဗုဒ္ဓသရဏဟုတ်ကဲ့ဆိုလေ သက်တာကိုယ်ဝေယဖယားသာဖြစ်ပါ၏ရှစ်ဆက်ဆိုကြပါဗျာဘုန်းကြီးတို့ခိုင်းတာကရှစ်ဆက်ဆိုပါလို့ခိုင်းတယ် တို့ပိသကဗတိတ်ဆွဲနေဒါပြင်ကဈေးခွင်းမှာခြူလိန်ချိုလိန်လေးတွေဝယ်ပြီးမူကြိုချောင်းအပ်ပေးတရဏဂုံသုံးပါးတော့ကျူရှင်ပေးရအောင်ပါလားဘုရားပြီတရားပြီအမလေးဟဲ့မကွေးရဲ့ဝေးဝေးနေတာပဲကောင်းတယ်ထင်ပါဟမ်အေးမကွေးမြို့တရားဟောရတာလူကိုလည်းဟမ် ဘုရားသာနေဝင်ကြအာထိုးလေးကတောင်းလေးကကောက်လေးကလည်းငှကိုင်းဆိုကိုတသက်တာဒီသာသူပြီးတာပဲဗျာ ကိုင်းအခုဗန္ဓမာသီလ6ပြီရမလဲပြာတခါလား၅ပြားသီလတခါလား၅ပြားသီလအေးဘာသာရေးမြေခွေဝိနည်းရှုထောင့်ကကြည့်ရင်တရဏဂုံသုံးပါးဆုံးသည်နဲ့တပြိုင်နက်တည်းတို့ကြောင့်များမှာအာဘသီလအလွန်လွတ်တည်သွားပြီထမှန်ခံယူဝယ်မလို့ကျိုးသွားမယ်ပျောက်သွားမယ်ဆိုရင်တော့ဖြင့်အချိန်မရွေးပြန်ယူရတယ် သို့မှမဟုတ်ရင်တော့ဖြင့်၈ပါး၁၀ပါးဒီလိုအရှင်းမြင်သီလသာစောင့်တည်ရမှာအဲအဲ့ဒါခက်တာပဲအဲအဲ့တော့ခဏပြုလုပ်ကြတဲ့ဘွဲကဘာတို့ကရုဏာရှင်နာယီကုညီမှုအသင်တဲ့ဗျလေးနှစ်မြောက်ဒိမ္မာဓမ္မသဘင်ဆိုတော့ဒါဟာသိကြီးကျယ်တဲ့လုပ်ငန်းဒါကြောင့်ဘုန်းကြီးတို့ခေါင်းစည်းလေးပေးထားတာကရုဏာရှင်ဗုဒ္ဓ ဓမ္မမဟုတ်နာယေကုညီသူမြတ်ဗုဒ္ဓလို့ခေါင်းစည်းလေးနှစ်မျိုးပေးထားကရုဏာရှင်ဗုဒ္ဓနာယေကုညီသူမြတ်ဗုဒ္ဓဖယားကိုတော်တိုင်ဒီအသင်းအဖွဲ့ကိုဂယုတစိုက်အလေးပြုပြီးတော့မှတာထုခေါ်တော်မူတဲ့လုပ်ငန်းအဲ့တော့ဒုပရိသက7ပါးသီလတောင်ဆောက်တည်ဖို့ကောင်း ဒါပေမဲ့ဘုန်းကြီးရေည7ပါးသီလပေးမယ်လို့ကြိုတင်နှိုးတော်မထားတော့အေးရွှေတွဲလဲငွေတွဲလဲတွေဟုတ်လား7ပါးသီလပေးတော့ဒါတွေချွတ်ရဖြုတ်ရတော့အိန္ဒိယပြတ်မှဆိုလို့ရှင်လဲဆွဲတာပြားလဲလျှောက်တာပေါ့ဗျာမှန်ရလားမှန်ပါဘူးဗျာရှင်ကဘယ်လိုလို့ဆွဲပြီးပြားကဘယ်လိုလို့သွားရှောင်ဟွန်းဒီလူတွေစီဝေးရပြန်လာတာအကုန်လုံးမှန်ပါတယ်ကြီးပဲရှင်လဲဘေးလျှောက်တာပြားလဲ အခုရှင်လဲဆွဲတာပြလဲဆိုတော့မရင်လားမမပဲရတယ်အဲ့ဒါကြောင့်မို့ခုနကလဲဟောလဲသားတွေလဲမချွတ်အိမ်တွေမပြတ်ရအောင်ရှစ်ပါးသီလစောင့်တင်ကြမယ်။နာယိကူညီမှုအသင်းကိုဂုံပြုတော်အဖြစ်မှန်ရလား။ဂိုင်းဆိုတရှိတတဝါမတ္တပါဘာဝရသိခာထိမ္မာဣ ကိုဆိုတဲ့စကားကိုနားလဲရလားသာဝရဆိုတာအမြဲဆိုတာဟာတော်တယ်နော်သာဝရဆိုတာအမြဲအမြဲဆိုတာသာဝရသာဝရဆိုတာဟမ်ပညာရေးဝန်ကြီးခမှာသာဝရဆိုတာအမြဲအမြဲဆိုတာသေတပန်းသက်ဆုံးကိုယ်ကြိုက်တဲ့မဲ့ချင်းချဖို့ပူချပရွက်မပွေးကစမတတ်မိအောင်ကြိုးစား ဒီဘဝရေးဒီဘဝရေးဒီမှုရေးပညာရေးနိုင်ငံရေးဘယ်ရေးကြောင့်မှသူတစ်ပါးအသက်မတတ်နိုင်အေးတတ်ရင်အဲ့ဒီပုဂ္ဂိုလ်ဟာဖြေရဘဝတိုင်းအသက်တုံးမဲ့အနာများမဲ့ရန်သူပေါ်မဲ့မကောင်းတဲ့ရင်ကြော်ကြမဲ့ရှိပွားပြတ်သေပြီးတဲ့အခါပဲရောက်သူတော်ဘာအသက်ကိုမတတ်တဲ့ပုဂ္ဂိုလ်ကြဖြစ်ရပါတဲ့အသက်ရှိမယ်အနာကိမယ်ရှစ်ခင်သူပေါ်မယ်ကောင်းတဲ့ရင်ကြော်ကြမယ်ရှိပွားဖြစ်မယ်သေပြီးတဲ့ကသုတိနာရတရားခြိုက်ချာ၍လမ်းနဲ့တွေ့ ဘုန်းကြီးတို့ကဒုတ်ဓာနဲ့ဆုံးမတာမဟုတ်ဘူးနှုတ်စကားနဲ့ဆုံးမအဲ့ဒီနှုတ်စကားကိုဒုတ်ဓာထက်ပို့ပြီးတော့တန်မိုးထားမှဒီသာသနာတော်အသက်ရှိလိမ့်မယ်ဗျာအဲ့တော့ဒီမြင်ပြောစရာတွေလည်းအများကြီးဒါတော့ပြောရင်ဒုပရိသနားလည်းလောက်ပါပြီဆိုမပေဥစ္စာမခိုးပါသာဝရသိခာထိမ္မာဤအေးအဲ့ဒါလည်းသတိထား ဒီဘဝရေးစီဘဝရေးလူမျိုးအိမ်တော်ပညာရေးချမ်းမိုင်းနိုင်ငံရေးဘယ်ရေးကြောင့်မှသူတော်ပြည်ကြီးမကိုးနဲ့မယူနဲ့မဖွဲ့နဲ့အနိုင်မကျင့်နဲ့မသိမ့်နဲ့သိမ့်ရင်ခုနကပြောသလိုစီးတဲ့ရေးဆဲတဲ့ကတဲ့အိပ်ပေါက်နဲ့ဖားကောက်ချင်းရနဲ့ရေကူတဲ့တယ်လို့စီးပွားရေးအဖတ်တင်မှုပိတာကိုပြည့်စည်ကိုယာနေမျိုး၅ပါးကအလွယ်တကူနဲ့ဖြစ်စီတတ်တယ်အေးအဲ့ဒါကြောင့်မကောင်းတဲ့ရင်လည်းကြော်ကြားစီးပွားရေးနဲ့ပြက်သေးပြီးတဲ့အခါဘယ်ငရေရောက်တာ မြတ်ပြည်ကျမခိုးမယူမလူမရအနိုင်မကျက်တဲ့ပုဂ္ဂိုလ်ဟာဖြစ်ရဖြစ်ရဘဝတိုင်းစီးပွားဖြစ်တယ်ဥစ္စာပေါ်မဲ့ရပြီးသားစီစဉ်တယ်တီမဲ့ချစ်ခင်သူပေါ်များမဲ့စီပွားရေးအောင်မြင်မဲ့ကောင်းတဲ့ရင်ကြော်ကြသူကတိနာရွာသွားရမယ်ကြိုက်ရ၍လမ်းနဲ့တွေဆိုမပေးဥစ္စာမခိုးပါဘာဝရသိခာထိမ့်မာဤမမြတ်ခြင်းရာ မကျင်းပါဗျာကိုယ်စကားကိုနားလည်တယ်ဆိုဆိုတဲ့အတိုင်းဖြင့်မမြတ်သောအကျင့်ကိုသာဝရဆိုအခုချိန်ကစသေးသည်အထိမကျင့်တော့ပါဘူးဆိုရင်ယောက်ျားကြီးကဘုန်းကြီးဝတ်ပြီးတော့မိန်းမတွေကသီလရှင်ဟောကြတော့မှာလားဟမ် အေးဒါကတရားနာရာထိမ့်ပါ၏တရားဝဲပြီးသဘောရှိကလောဟိဒါတရင်ကထိမ့်ရမှလားသာဝရထိမ့်ရမှလားလဲကွဲပြဟမ်ဟမ်တရင်ကထိုင်ရမလားသာဝရထိုင်ရမှာတရင်ကဥပ္ပဇောင်းဥပ္ပဇောင်းတို့ထိုင်မယ်တရားနိုင်တရားနာတို့ထိုင်ပြီသဘောရှိခလောကြီးပဲအေးဆိုဇာကလိညာ ဟုတ်လို့လားထိန်ကောထိန်ကြမှာလားဟိုလူကြီးသူမိုက်အဲဟုတ်ပါဘူးလူကြီးသူရုပ်အဲဟုတ်ပါဘူးကလေးတငယ်များအတွက်ဥဥပုံပြင်လေးတစ်ပုဒ်ပြောပြတူတူမတို့ရေရှေးတော့ကဝါးတွေကိုနှိပ်ဖြာပုတ်တွေကက်တွေရက်ပြီးတော့ရောက်အေးဘရင်ရွှေနန်းတော်နာရောက်တာတော့အမှုရနေရဟေ့ကဒါရွှေနန်းတော် ဒါတွေမရောက်ရဘူးဆိုတာမင်းမသိဘူးလားဟာငါရောက်နေသောနဲ့နေကျွန်သွားပြီဖြစ်လာတဲ့အရေးတော့လွတ်အောင်ယုံမအားသိပါတယ်ဗျသိစားတယ်မင်းဘာလို့လာတာလဲကွာကျွန်တော်ပုတ်တွေကထူးလို့ပေါ့ဗျဘာတွေထူးလဲကွာဘရင်ရှိတော်မောက်ရောက်မှပြောနိုင်မယ်ဗျာဒါနဲ့ဘရင်ရှိမန်းတော်ရောက်ရောက်မေတော်မူပါဗျာသူပုတ်တွေထူးတဲ့ဗျဟဲမောင်မင်းပြောတာဘယ်လိုထူးလို့ထူးသလားမမင်းနဲ့ထူးမှထူးဆမ်းမှဆမ်း ကျွန်တော်မျိုးကြီးပုံမှောက်ပြီးတော့ကအထက်ဝင်ကြီးအထက်ကြီးနတ်ပြည်6ထပ်မြင်ပါတယ်အောက်ကိုကြည့်ရင်ငရဲကြီး7ထပ်မြင်ပါတယ်ဘုရင်မင်းတွေကသို့တော်မိစစ်ဖတ်စစ်ပုံကိုများမှမြင်နိုင်ပါလိမ့်မယ်ပိုင်လိုက်ပုံအဲ့ဒါနဲ့ရှင်နာတော်ကြီးဝန္ဒငယ်ရာကစပြီးတော့ကြည့်ခိုင်းတယ်အဲ့ဒီတက်ဝင်ပြီးတော့ကြည့်တယ်အထက်ကြီးတော့လည်းပါမယ်အောက်ကြီးတော့လည်းပါမယ်အဲ့တော့ပြင်မကတော့မျောလင်းကြီးသွားတယ်ဟိဘာမြင်တော့ အဲ့မမြင်တာကိုမမြင်ဘူးလို့အမှန်ပြောရမှာ तू ကမပြောချင်ဘူးအဲ့ငါပုတ်ထဲရောက်နေတာသင်တို့သိတာမှမဟုတ်ပဲငါပြောသလိုပြီးရမှာပဲဆိုပြီးတော့မြင်ပါတယ်ဗျာနောက်တစ်ယောက်နောက်တစ်ယောက်နောက်တစ်ယောက်ဝင်တဲ့ပုံကိုယ်တိုင်းကမြင်ပါတယ်ဗျာဘယင်တစ်ပါးပဲကြာတော့မလားပါရွှေနှံကြွရှင်ဘယင်ထီးဗျာ အလုံးသောဝန်ထမ်းတွေပြီးကုန်ပါပြီဘယတိမယဥက္ကဋ္ဌတပါးသာကြာမာတော့သည်ဗျာကောင်းပြီဝင်းစီတော်တီးစေရှောင်းရှောင်းပြုတ်စီတော်ယွန်းပြီးတော့မှပရိသတ်ရေပုတ်ထဲဝင်ကြည့်တယ်အထက်ကြည့်တော့လေဘာမြင်အောက်ကြည့်တော့လေဘာမြင်ဘယင်ကကောက်ချက်ချလိုက်ဩဒီတဲ့ရောက်လာရင်တဏ္ဍာငါလုံးလိမ့်စားနေကြတာဘာလား အဲ့ဒါနဲ့ပြင်မကမူရရတာတွေကတို့ကတော့လေစာရေးတာပြီးတွေ့တာမသကလိန်လေးရထားဘယင်းရွှေကိုယ်တော်ကဘယ်လိုများပြောပါလိမ့်မှန်လားပါဘယင်းထိပြရဗာများမြင်ပါလဲဗျာအေးမေးလားအဲ့တော့သူတို့ကအလုံးမြင်ပါသည်ပြောပြီးငါမမြင်ဘူးမမြင်ဘူးလို့မှန်ကပြောရင်ငါပဲယူကြငါပြီးကနှစ်ပါးလဲကလေးကလေးဖြစ်လိမ့်မယ်ထူပါဘူးမြင်ပါတယ်ဗျာကလေးတို့ရေ ပုံပြင်ကလေးကတော့ဒါပါပဲခွေဒါကလိန်ညာအေးအေးအေးပုတ်ထဲကပြောတယ်လို့ပဲယူဆလိုက်ပါမယ်နော်မူရစ်သေးသာနို့နို့တောက်မှမဟုတ်ဘူးရှူရင်လည်းငရဲကြည့်တယ်ပိုက်နဲ့ထွင်ရင်လည်းငရဲကြည့်တယ် ရောင်းဝယ်ရင်လည်းငရဲကြီးတယ်ဗျာဒါကြောင့်မသုံးပါပေါ့မူရည်သေးသာနေလွယ်ညသာလုံးပြန်မလားမလိမ္မာတကားမိုက်သမြဲလေ တခါမားရင်သာဘွာခါလို့နားထောင်ကောင်းတာခဏခဏမားရင်တော့မလွယ်ဘူးနော်အေးအဲ့ဒါတရားနာရထိမ့်မာဤသို့မဟုတ်ဥပုသ်ဆောင်ရထိမ့်မာဤတရားဝဲပြီးရင်အိုးလုံးပေါက်ခွက်လုံးမျိုးသဘောရှိကလောဟိကိုက်ဆိုကာပွဲရှုမြင်အလားပြင်းတရားနာစဉ်ထိမ့်မာဤ ဥပုသ်ဆောင်ခြင်းထိမ့်မာ၏ဘုရားဖူးရှင်ထိမ့်မာ၏အေးဒါကြောင့်ဘုန်းကြီးတို့မြန်မာအမျိုးသမီးငယ်များဟာအခုကိဩစားစီရင်မှုတွေကသိရန်ကားလွန်းတယ်ဘုရားသွားကြောင်းတဲ့တောင်မှလေဗြဟ္မုတ်ကြီးတွေနဲ့အိန္ဒိယဒီဗုဒ္ဓနာမည်ဖြစ်ဖြစ်မျိုးသမီးများပေါင်းမိလက်တို့ပေါင်းမိလက်ချစ်စက္ကရှည်ပြဲနဲ့နောက်ကွဲမဟုတ်ပါနဲ့ အဲ့ဒါတက်ကဝိမိအောင်ကိုသေးတယ်မဟာမြတ်မဏိရွှေတကုံရွှေဆက်တော်ကြိုက်ထီယမြတ်မပြည်အဓိကရဘုရားလေးသူသွားကြတဲ့အခါမှာအဲ့ဒါခုနကမိမတွေကဘာမွေလဲတို့ဘာမွေလဲရှိစကရှိပြဲနဲ့နောက်ပွဲဝင်နေကြစင်းစင်းစားစားနဲ့လောက်ကြနောက်ပွဲကြီးဝုတ်ပြီးတော့ဘုရားကုန်းဥချနေတော့ခွေးရမြန်ပေါင်မုံထောပတ်သုံးနဲ့မရင်တော့ပြီးပြီ သိရုံမှလွန်အားကြီးနေပြီနော်မှန်ရဲ့လားအေးအရက်ထဲမှာအရှက်မရှိတုံလုံးချွတ်နေမပြောဘူးဥပုသ်ဆောင်ရဖျားဘူးရတန်ငါတွေ့မဲ့နေရာရတော့ဒါလေးတွေထိမ့်သိမ့်မှုကောင်းတာပေါ့မှန်ရဲ့လားကောင်းပြီတဲ့ဘုန်းကြီးတို့ကဗလိုင်းခောက်တာမဟုတ်ပါရှေးတော့လမ်းပြမရှိလို့မလိမ္မာတခါမိုက်သမီးခွန့်လွတ်နိုင်ပါတယ် အခုဘုန်းကြီးနဲ့သီလရှင်ဒါဘာသာကြီးကောင်းဆောင်ဘုန်းကြီးဆိုတာကိုရင်ဥစဉ်ဝိရင်ဥစဉ်များမှာအောက်ကသိမ့်မယ်မနှထဝတ်ရလဲပိဋကဂိုင်းဂိုင်းဘယ်လိုလုံးမလဲဂိုင်းဘယ်လိုလုံးမလဲအဲ့တော့အမျိုးသမီးများသင်္ကန်းမောကောင်းလို့မပြောနိုင်တာထားမို့ခွန့်လွတ်တယ်ဗုဒ္ဓဘာသာအမျိုးသားမှန်ရင် ကိုရင်တော့မဝတ်ခဲ့ကြလားကိုဝတ်တဲ့သင်္ကန်းဘယ်နှထရှိမှမသိတော့သင်္ကန်းကိုအဟွာနဲ့ထိုးပြီးပြန်ခဲ့ကြတို့ဗုဒ္ဓဘာသာတွေကသိအောက်ချင်လွတ်ကုန်ပြီတော့မထခွန်ထပရိသတ်ရေရှေ့ကအထထဆိုပြီးဖုံးလွှမ်းတာနတ်ပြည်ကကိုရင်လေးတွေသွားကြည့်ဦးစင်းတွေတော့သွားမကြည့်နဲ့ဦးစင်းတွေကပြမှာမဟုတ်ဘူးလေကိုရင်လေးတွေကသာသိကံပြီတခါကြီးကြည့်ဆိုပြမှာကိုဗျာ အေးအဲ့ဒါပဲဗျဘယ်နှထလဲခုနှစ်ထဗျရှေ့ရကာထအခုမျိုးသမီးတွေရှေ့ရလက် တလွာလေးနောက်ကလက်တလွာချက်ရှေ့ရလက်ပြဲနောက်ကလက်ကွဲတကူလုံးလည်းရကြမရှိတော့ဘာတွေဖြစ်ကုန်ကြနောက်တီလာရှင်ဒါမျိုးသမီးကောင်းသူတို့ရဲ့အထက်ပိုင်းကြည့်လိုက်အတွင်းကချွေကအင်ကြီးပြင်ဘက်ကအင်ကြီးလက်ရှိသူတို့မှာအင်ကြီးလက်တော့မရှိဘူးခိုက်ကြီးကိုယုံပုံမှန်အခါလေးတက်ပုံလွှမ်းတာအာလက်ဘင်းက ကျယ်သေးကလေးတွေအကျစ်ကလေးတွေများပိတ်ပိတ်တဲတဲလုံးလုံးချုံချုံခနေ့မြမအမျိုးသမီးလောကဝတ်ထားတဲ့အဝတ်ကလေးတွေကလေနောက်ကနေကြည့်ရင်ရှေ့ဒိုးရပေါက်မြင်တယ်ဗျာရှေ့ကကြည့်ရင်လည်းနောက်ဒိုးရပေါက်မြင်တယ်ဗျာရင်လေးတွေခြိုက်ထားတာသိမများဘူးချက်ရအောင်ဘုန်းကြီးတွေဆွမ်းကားရင်တော့မှမျက်စိမိတ်ပြီးတော့ကတ်ခါရမယ့်ပုံစံမျိုးပေါ်နေအနန္တလူရှင်တော်ကပ္ပိယရှင်ရင်တော့မချောင်ဘူး လက်ပရိလွန်သွားရင်ကွတာဝန်မယူတိတ်ရိုက်ဆိုင်ရုံမှလွန်အားကြီးနေပြီရှင်းဆောင်လမ်းမြတန်ဃာတော်များသီလရှင်များရှိနေပြီပဲဗျာမှန်ရလားဒါကြောင့်ကာပွဲရှုမြင်အလားပြင်တရားနာခြင်းထိမ့်မာဤဥပုသ်ဆောင်ခြင်းထိမ့်မာဤ ရားဖူးစဉ်ထိုင်မာ၏မြင့်မြတ်နေရာဘာလဲနာမကျော်အဆိုးကျော်ဖြစ်ရှင်တော့ဒီဒီတော့နိနိတာလို့တာလားပြီးပြီဆိုပါမြင့်မြတ်နေရာ ဩပုတ်ထဲပြန်ဝင်သွားရရမလားဒါကတရင်ကတခဏထိယမတရားနာယထိမာဤဥပုံဆောင်ယထိမာဤသာငါတွေ့ယထိမာဤအဲ့တော့ဘုန်းကြီးသီလကြီးဆိုတာဘာသာကြီးကောင်းတယ်ရွာပြရရွာသားမကြည်ညိုရွာနာကမြက်ရွာနွားမစားကိုဘာသာဝင်လူတွေကဘုန်းကြီးသီလရှင်ကိုမလေးစားစပင်းကလေးနဲ့ရှွတ်ခြံကလေးနဲ့ရှွတ် ဒီလိုဆိုရင်တို့ကဟာလားဘာသာခြားလူမျိုးခြားတွေနဲ့လက်ပွန်းတတိနေရရင်ဘယ်သူကလာလေးပြုံးတော့မှလဲဒါကြောင့်စပိန်နဲ့ဆိုင်ကယ်ဆိုတာကိုယ်ပိုင်မျက်စိရချင်ရရလို့ရတယ်ဆင်းရင်ရဆင်းလို့ရရှင်းမြန်တော့လည်းပဲစပိန်ဆိုင်ကယ်ဘောကခြေတော်လေးလိုက်ဖတ်စက္ကန့်ပိုင်းပဲကြာတယ်10မိနစ်တောင်မကြာဘူးကာရဝနိဝါဒတရားတွေဒုပရိသသိမ့်နေပါကုန်ပြီ အေးအဲ့ဒါတွေအထုသတိရှိရမယ်မှန်ရလားဒါတွေသိရေးကြည့်တယ်အဲ့တော့အချင်းချုပ်ပဲပြောမယ်ရှင်းတော့ကဆင်းရဲမြောက်ရခါရတစ်တပင်အမိပြုနေကြအာတို့သတ္တခဂုံဝါကြီးမားတဲ့ပုဂ္ဂိုလ်အလေးမြတ်ထားရမယ်။ကဲအဆွေတော်ရှင်ပြောပါ။သင်ရောက်ခြင်းကာလကဒီတစ်ပင်ပဲချင်းမျိုးမှာလဲ။အာဆွေတော်ခါနဲ့မြောက် ကျုပ်ရောက်ခြင်းကာလဒီသစ်ပင်မကြော်လွှားသွားနေကျုပ်ရဲ့ဘိုက်အောက်အရှင်မရှိပါတယ်။ဒီတော့မြောက်ပြောပါဦး။အဆွေတော်ရှင်တဲ့ခါတို့ကျွန်တော်ရောက်ခြင်းကာလဒီသစ်ပင်ရဲ့ခေါင်းအညွန့်အဖျားကိုကျုပ်ဖင်ထိုင်ပြီးတော့စားတဲ့အရှင်လောက်ပဲရှိပါတယ်။အဲ့တော့ရှင်တဲ့မြောက်ဘသူကသက်ကြီးတော့ဟမ်ထပ်ပြောပါအေးအသက်ကလေးထည့်ပြောနော်။ တော့မြောက်ကကြီးပါလေဆင်းကကြီးပါလေနဲ့ဘာမှလည်းမသိပဲနဲ့ပါတယ်လေအေးအဆွေတော်ခါပြောပါဦးအာဆွေတော်ဆင်းနဲ့မြောက်တို့ကျွန်ုပ်ရောက်ခြင်းကလားဒီဒီပင်ရှိကိုမရှိသေးဘူးကျွန်ုပ်ဟိုဒီဒီကတတိမျိုးစေတွေစဒီနေရာမစင်ပါချလို့အဲ့ဒီမျိုးစေကပေါက်တဲ့အပင်မှာရှင်ရဲ့မြောက်ရဲ့ခါရဲ့ဘယ်သူအသက်အသက်အသက်အသက်အသက်အကြီးဆုံးလဲမလီအော်တိုမက်တစ်ကို ပြောထည့်ရ နောက်မို့ရင်ခါအကြီးဆုံးဆိုပြီးတော့ရေးမရှိဖျားမရှိလို့ဥမာအဲ့ဒီနေ့ကစပြီးတော့ရှင်နဲ့မြောက်တို့ဒီအကောင်ကြီးတော်လည်းပဲအကောင်ငယ်တဲ့ခါရဲ့အဆုံးမစကားနားတော်ခါကိုအယုအသေးပြုတ်ပြီးတော့နေလာလိုက်ကြတာဇတ်တော်ပေါင်းတော်ခါသည်ဘုရားအလောင်းရှင်နေရှင်အနန္ဒအလောင်းမြောက်သည်ရှင်သာရိပုတ္တရာအလောင်းတို့ရဲ့ဘာသာရေးခေါင်းဆောင်ကြီးတို့ဒီကာရဝနိဝါဒအလေးမြတ်ပြုကြပါတယ် မှန်ရလားအေးအဲ့ဒါလူကြီးဒီမှာများကလည်းဟဲ့သားတို့သမီးတို့ဆိုင်ကဲဆဘဲချင်းရဲ့ယဟန်တန်ကတိလားချင်းများတွေ့ဘာသာကြီးကောင်းတော့ရပ်ပြီးတော့ရှင်းပြီးတော့တွင်ကွင်းရှောင်သွားကြလို့မှားလိုက်ပါတော့ကိုပြိတ္တိုက်တယောက်မှမမှားဘူးဘာသာရေးကြီးကြရင်ပျောက်ွယ်ကုန်တော့မှာအဲ့ဒါဒီဘုန်းကြီးတို့ကပြောတော့တချို့မနှိမ့်မြို့တဲ့လူတွေကဒါဘာဖြစ်တယ်ညာဖြစ်တယ်ဆိုပြီးခုနတရားပွဲတွေပိတ်တယ်လေကိုင်းဘုန်းကြီးပြောတာနိုင်ငံရေးပါသလား တကယ်လို့များနိုင်ငံကြီးပြောသိန်းတစ်ထောင်ပြီးမယ်ဆိုရင်ခြေတစ်ဖက်သေးသွားပဲသိပြောချင်လိုက်တာဘာဖြစ်လို့တော့ဘုန်းကြီးကကြောင်းလေးတက်ကြောင်းကြီးဆောက်နေတာငွေလိုနေတယ်လေမပြောတတ်လို့တပြားမှရမှာမဟုတ်ပါဘူးဘုန်းကြီးတို့ကဘာသာကြီးဘက်ကပြောတာအဲ့ဒါကိုဟိုဟိုဒီဒီဆိုပြီးတော့တခါတည်းကလိန်ကလေးနဲ့ဆိုပြီးတော့ဘုန်းကြီးတို့ကိုနိုင်ငံတော်ပုံကံမှုမျိုးလို့ဆိုပြီးဆွတ်ဆွဲနေကြမျက်နှာချင်းလည်းမဆိုင်ကြဘူး အေးအဲ့ဒါလေးတွေလည်းအထုသတိရှိရမှာဖြစ်ပါတယ်ဒါကြောင့်အသက်ကြီးသူအလေးမြတ်ပြုရမယ်နောက်ဂုံကြီးသူအလေးမြတ်ပြုရမယ်အသက်နဲ့ဂုံနှစ်ပါးဆိုရင်ဂုံကြီးသူကိုအလေးမြတ်ပြုရဒါကြောင့်ရှိရဘယင်များအသက်ငယ်တော်လည်းမြို့နယ်ပူဇော်ခိုင်းရင်အဖိုးဖွားရွယ်ကသူ့ကိုအလေးမြတ်ပြုရပါတယ်ဂုံမှာလည်းလောကီဂုံနဲ့လောကုတ္တရာဂုံဘယ်ဂုံကိုအလေးပြုရမလဲ ပြောလိုက်ပါပြောလိုက်ပါ အာလုံးကြအောင်ပြောလိုက်ပါဘယ်ကုံကိုအလေးပြုရအလေးပြုခေါ်ပြုကြရဲ့လားလို့ဖြေခက်တဲ့ဖြေခက်တဲ့စကားဘုန်းကြီးမမေးရဘာလို့ဘုန်းကြီးတို့မော်တော်ကတထောင်လောက်အလံထောင်အတွင်းကကတုံးနဲ့ဘုန်းကြီးတွေစီးသွားတယ်ဝီစီမုတ်ရင်ဘကိယဝီစီမုတ်ရင်လောကုတ္တရာကုံကမြတ်တို့ အလေးပြုတဲ့ဆိုသဘောပြောတာပါမှန်ရလားဘာစကားပေါ်ယထာပေါ်ကိုကနေရာရပြီဘုန်းကြီးတစ်ပါးကရှေ့ရသင်္ကန်းယုံတက်လာနေရာမရဘူးနောက်ကဥက္ကဋ္ဌကြီးကအိတ်ကလေးဆွဲလာနေရာမရဘူးဘယ်သူကိုနေရာပေးမလဲလိမ့်လဲဆိုဟုတ်ပဲလာပါဥက္ကဋ္ဌရပါပြစ်ပါလေလာပါဥက္ကဋ္ဌကြီးရဲ့အေးဒီလိုပြောတော့ဥက္ကဋ္ဌဆိုတဲ့အချို့အချို့အေးအတွေးချော်တဲ့ပုဂ္ဂိုလ်ကဒါတို့နှိမ်တာပဲလို့ပြောတော့မဟုတ်ဘူး မဟုတ်ဘူးတကယ်လို့ဆိုရင်အဲ့ဒီဥက္ကဋ္ဌဘုရားဘာသာဆိုရင်ဟဲ့ငါတို့ကအိမ်တော်သားမှုရှိပါ၏လေအဲ့ဒီဘုန်းကြီးအိမ်တော်သားမှုရှိပါပြီသူ့ကိုနေရာပေးလိုက်ပါသူ့ကိုလည်းအမိန့်ထုတ်ရမှာပါသူ့စကားကိုဘုန်းကြီးတို့ကယူပြောရတာပါ။ကိုက်မှန်သလားမမှန်ဘူးလား။ဒါနိုင်ငံရေးလား။ဘာသာရေးပါ။အေးအဲ့ဒါစာမကြီးတော့တောပြောတောင်ပြောနေဆိုတော့မလွယ်ဘူး။ကြာရင်တို့လည်းနေပြီးတော့သွားပြီးတော့ပါ။ ကျက်စုပင်ရေလောင်းရတော့မလားမပြောနိုင်တော့ဟောမြေပြင်ကရွှေပင်ငွေပင်ပေါအောင်ရွှေသေးသေးအောင်လေဟောဗျာအကောင်းပြောတာပါအဲ့ဒါကြောင့်ဒုဒကရမများသတိထားမြင့်မြတ်နေရမနေပါတရားနာရထိမ့်မာဤဥပုသ်ဆောင်ရထိမ့်မာဤ သံဃာတွေ့ရာဓိမ္မာဤဤသို့အဖြင့်မေတ္တာပြဋ္ဌာန်းသည်ရှင်းပါသီလာကိုကရုဏာရှင်နာယေကုညီရဲ့တဲ့ဤလဲနှစ်မြောက်ဓမ္မသဘင်ကိုခုံပြူသောအဖြင့်ခံယူခြင်းသော ဆောက်တည်ပါ၏ရှင်ဘုရားအပမဒေနသံပါရိထတရားဟောဗလားပြိတ္တဗျာ9နာရီခွဲကပြင်တက်တာ9နာရီခွဲနေပြီဒီပြင်ဟိုရွှေချာဝိယနိကတို့တွန်တဲဥိနကတို့ဘယ်နှနာရီဟောတယ် နှစ်နာရီဟောရင်ပြီးပြီလေမကျေနပ်သေးဘူးလားအောင်မယ်ဘာများရှင်ရပေးထားလို့မကျေနပ်တာဟာမကွေးကတော့လူဘာဝတယ်ကွာရှင်အကိုကားနဲ့ကိုစီနဲ့ကိုလာတာရှင်ရများပေးတာရင်လူဖားမိထောင်များချအောင်မလားပဲကြိုက်ကျေနပ်မလားဩမကျေနပ်ရင်ခွန်ကြီးတို့ကလည်းပြန်ပြောမှနော် အဲကြော်ရကြေးတိုက်တယ်မအောင်မင်းနဲ့မနေ့ကပခုတ်ကူ၃ဘုံမြင်းညာက၅ဘုံတကောင်းက15ဘုံအဲ့ဒါကိုက်ပဲနှုံတော့မေသူတို့ကြတော့မကျင်တတ်ပါဘူးလေခိုင်းကြည့်တော့အဲကိုက်ရှိတယ်ခဏပြုတ်လောက်ကြတာကနာရီကုညီရဲ့အသင်ဟလား အဲ့တော့ဘုန်းကြီးတို့ဒီအသင်းတော်ကြီးကိုဗုဒ္ဓမြတ်စွာလက်ထက်နဲ့ဗုဒ္ဓမြတ်စွာကဘယ်လိုဂုံပြုခဲ့တယ်ဆိုတာလေးကို ရှေးဥစွာနားထောင်ကြည့်ရအောင်ခံစားကြည့်ရအောင်။ကိုင်ဆိုလိုက်ပြိတ္တရေယတတထေနဲ့55တွေဖယားဖြစ်စပထမဝါပေ55 နာယေကုမှုသူတို့ပြုပေတပေါင်းဒီပေါင်းစည်းနိဗ္ဗာန်ချွေအေးမြတ်စွာဘုရားပရမဝါဘုရားဖြစ်ပြီးသားအဲ့ဒီပရမဝါမှာယတတထေသနဲ့၅ချိတ်၅ရောက် အေးသူတို့တထွေဟာတဲ့တပေါင်းဒီအရဟတဖို့နိဗ္ဗာန်ကိုရကြမာတော့ယတတရိတာတော့တဝူတဲ့ခွဲရနောက်သူတို့တန်ငယ်ချင်းယဟန်ပြုတဲ့ကြတော့ကြံတဲ့54ယောက်ကလည်းပဲသာသနာဝင်ရောက်ပြီးယဟန်ပြုတရားကျင့်လိုက်တာလွယ်လွယ်ကလေးနဲ့ယဟန်နာဖြစ်တော်မူကြ။ဘာဖြစ်အေးအဲ့တော့ဘာပြုလို့လွယ်လွယ်ကလေးနဲ့ယဟနာဖြစ်တာလဲလို့နှောင်းဖြစ်တိတ်ရကိုပြန်မြော်ကြည့်ရင်အဲ့ဒီယတတတိတနဲ့ ခုနက55ဦးသောပုဂ္ဂိုလ်တွေဟာဟိုးတစ်ချိန်ကာကာလကလူတွေအလောင်းတွေကို သူတို့ကုသိုလ်ဖြစ်ချဖို့ခဲ့တဲ့ကောင်းမှုရဲ့အထောက်ပံ့ကြောင့်တင်းမြန်စွာယဟန္တာဖြစ်တာတဲ့။နာယီကုညီမှုဟာအဲ့ဒါလောက်အရေးပါအရာရောက်တယ်။မှန်ရလား။သို့ယသတတိနဲ့55တွေ55တွေဖျားဖြစ်စား ပထမဝါပေနာယေကုမှုသူတို့ပြုပေတပေါင်းဒီပေါင်းရှိနိဗ္ဗာန်ချွေအေးလမ်းမှာကားသွားရင်အလုံးဒီလုံးလည်းနဲ့ဆိုပြီးတော့တချောင်းကြီးကြပြပေါ့ဒီကြမှာဘုန်းကြီးပြန်ပြီးတော့အနှိတ်ခံရင်ချောကူဝဲရဘုန်းကြီးတို့ဓမ္မဂတိကတွေလည်းစပ်ပြတယ်ပြီးတောင်းပြောက်တယ်လို့ပဲဗျာ တဘောပြီးတဘောဟိုဘက်ကဘရဘဟိုဘက်ကကြောင်းဘွဲဒီဘက်ကနာရေးကူညီမှုဆိုတော့စီလျောအုံနောက်နဲ့လမ်းသွားရင်လည်းပဲအုံနောက်စားနေရတာလွယ်တာမဟုတ်ဘူးကိုင်းတော်ပြီနောက်တစ်ခုဘာပြောလို့တလဲဆိုရင်ဆိုနာယေကူမှုကုသိုလ်စုဟာနိဗ္ဗာန်ရာကြောင်းအာကောင်းမှန်စွာဖြေယဘဝ ဒုက္ခဆုံးစွာပြန်နိုင်အောင်ဆောင်းနိုင်မြောက်ပေမှာအေးဒုဒကဒကမတွေပြန်နိုင်အောင်ဆောင်းနိုင်မြောက်ခြင်းဘာလို့ ਆ နာယေကုညီမှုအလုပ်ကိုလုပ်ပါဒါကြောင့်ယတတထေသနဲ့အပေါင်းမှာ55ယောက်သူတို့တွေဟာအေးလူသေးအလောင်းတွေကို ကုသိုလ်ဖြစ်ဆိုပြီးတော့မိရှုကုညီခဲ့တဲ့အတွက်ဒါကြောင့်ဘဝဈာကာလမှာရှင်ရတဲ့ဘဝမွဲ့တည်တဲ့နှုတ်ချတဲ့အောက်တန်းကြတဲ့ဘဝတစ်ခါမှမဖြစ်ရဘူးဘုန်းကြီးတို့ရဲ့ကောရမမြတ်စွာဘုရားလက်ထက်တော်မှာလဲဥဥဖြားဖြားမြတ်စွာဘုရားရဲ့ပထမဝါအတွင်းမှာပဲသူတို့တွေဟာယဟန္တာဖြစ်တော်မူကြရတာဟုတ်ပလားပြိဿဒါကြောင့်နာယီကုမှုကုသိုလ်စုဟာ နိဗ္ဗာန်ရာကြောင်းအာကောင်းမှစွာဖြေအဘဝဒုက္ခဆုံးစွာပြန်နိုင်အောင်ဆောင်နိုင်မြောက်ပေမှာအေးအဲ့ဒါကြောင့်တို့မကွေးမြို့တော်အေးအဲ့ဒီမကွေးတိုင်းရဲ့မြို့တော်ကြီးမှာနာယီကုညီမှုကရုဏာရှင်အသင်ဖြစ်တာဟာ တို့လူသားတွေအတွက်ရွှေတကားဖွင့်တာဘာဖြစ်တယ်အေးအဲ့ဒါရွှေတကားဖွင့်တာအင်မတန်ထူးတာအင်မတန်ကုသိုလ်ကံကောင်းလွန်းလို့ဒီအသိဆိုတာကြီးနဲ့တွေ့ရဆုံရရင်းနှီးရတာဗျာဂုံလဲယူစရာပမှန်ရလားမှန်ပါဗျာကိုယ်ဆိုကြည်စားမြို့တော်မကွေမြို့တော်မကွေနာရီဖွဲ့ဟာနာရီဖွဲ့ဟာထူးမထူးစွာထူးမထူးစွာ ထူလထူရာထူတဲ့ကုသိုလ်ပြုလို့သူဟာဝင်ပါဇံဝရကံဖိတ်ခေါ်တာကဲနာယီအပြင်းကြီးကဘာတဲ့တော့ကံဝရကံမှန်လားအေးဖိတ်ခေါ်နေတယ်ဘာလို့တော့ထူးလို့ဘာလို့ထူတာတော့ကြည်သာရှင်ရသားတို့တယ် ဒီအလောင်းတွေကို ကုသိုလ်ဖြင့်အခမဲ့မိရှုပေးသဖြင့်ဘာလို့တော့ဟာနိုင်ရေးကြုံရတဲ့ပုဂ္ဂိုလ်တွေမသေးမီကာလစေကူရဓာရီဇေယျာရီဇေဝဓာဇာရီအနည်းနည်းအပုံပုံသွားရလာရ300ဆွဲရဒီကြားတဲ့သေသွားတဲ့ဆိုမှတော့ကျွေးယူရတာနဲ့ဘာလို့ရှိတဲ့နဂါပေါင်းဆွဲယူပေါင်းလက်စွပ်ပေါင်းလက်ကပေါင်းမှန်ရလား အင်မတန်မှအတိဒုက္ခရောက်ပူပါမှုတောကဗျာပွေနေတဲ့အခါမှာအခမ်းမဲ့ကုညီလိုက်ခြင်းတွေထိုပုဂ္ဂိုလ်တွေဘလောက်ဝမ်းသာသွားမလဲဒါကြောင့်ဘုန်းကြီးသေရင်တော့မပွေမကွေးလာသေးရစီချင်းတယ်တခြားနေရာသေးရလွယ်မှာမဟုတ်ဘူးမကောင်းဘူးလားဗျာတော်တော်မေတ္တာထားကြအတူတယ်ဒါကြောင့်ဆိုမြို့တော်မကွေး နာရေးဖွဲ့ဟာထူးမထူးစွာထူးလထူးရာထူးတဲ့ကုသိုလ်ပြုလိုသူဟာဝင်မာဇံဝရကံဖိတ်ခေါ်တာအေးအေးတချိန်ကတောရွာမှာဘုန်းကြီးကဒါတော့မဟုတ်ဘူးတရားအထုတ်ဖို့ပေါ့လေအဲ့ဒါ လာခဲ့ပါကြဆိုပြီးတော့မှနောက်ဆုံးပါတော့ဆိုတော့ဝရကံဖိတ်ခေါ်တာဆိုတော့ဒကမာကြီးတရားကထဟောလာကျင်ပါဘူးတဲ့ဟာဒကမာကြီးရဲ့ဘုန်းကြီးကဖိတ်ခေါ်စမယာစေတရားနာလာတဲ့ယောဂီတွေဖြူမျိုးမာကြီးရိတ်သားတွင်ငါအိယာသမင်းပဲလူနေအရေးရေးဆုံးလျာကြောင်းငါစီရဤဝေမအိုမနာမသိနာကို မြတ်ကမထံဘေကံနေတိုင်းပေအဲဒါကြောင့်လာခဲ့ပါသံဝရကံဖိတ်ခေါ်နေဆိုတာမကောင်းဘူးလားကောင်းတော့ကောင်းပါရဲ့ဝက်ကြီးလက်ကံခေါ်နေတာလည်းကိုမလာခြင်းဘူးဟာဒုက္ခကိုဖြတ်သွားတာပဲဒါကြောင့်ဗါတဲ့မြို့တော်မကွေနာရီဖွဲ့ဟာထုမထုစွာထုလထုရာ ထူတဲ့ကုသိုလ်ပြုလိုသူဟာဝင်မာဇံလက်ကမ်းဖိတ်ခေါ်တာတော်ပြီဝက်ကြီးတော့လက်မကမ်းတော့ဘူးရိုးရိုးပဲကမ်းတော့မယ်နော်ဝက်ကန်ဆိုတာအင်္ဂလိပ်လိုပြောတော့သူကနာမည်ဝက်ကြီးလက်ကမ်းခေါ်တာနဲ့ကိုမလာခြင်းဘူးဖြစ်မှာသူကကိုင်းဒီတော့ဒီအဖွဲဟာတဲ့အင်မတာမလူတကာတမတွေထူးတဲ့အတွက်ဒါကြောင့်ဆိုလိုက်ထူးဒါနာယေကူဖွဲ ပြုတဲ့သူဟာဖရာကြိုက်ပြုံးခေါင်ဆုံးမှန်စွာနာယီကုညာဖရာကိုယ်သာကရုဏာရှင်ခေါ်တွင်သာဓုဖြာဟောမြတ်စွာဘုရားကရုဏာရှင်ဘွဲ့ပေးပြီးတော့သာဓုအခေါ်ခံရတဲ့ကုသိုလ်ဟောရိနာယီကုညီမှု မှန်လားဗိဒာဒါကြောင့်နာယီကုဖွဲ့ပြုတဲ့သူဟာဖရာကြိုက်ပြုံးခေါင်းဆုံးမှန်စွာဒီထိတ်ဆုံးကခေါင်းဆုံးကအမြင့်ဆုံးကဟေးအရှင်တလှလှနဲ့မျက်နှာပန်းလှလှတပြီးတော့ပြုရတဲ့ကုသိုလ်ဖရာကြိုက်ပြုံးခေါင်းဆုံးမှန်စွာနာယီကုညာ ဘုရားကိုသာကရုဏာရှင်ခေါ်တွင်သာဓုဖြာအေးတစ်ချိန်ကနေမကောင်းမကြမ်းမာတဲ့ကိလာနယဟန်အဲ့ဒါကိုဘုရားကိုယ်တော်တိုင်ပြုစုခဲ့လို့ကရုဏာရှင်ဗုဒ္ဓဘုရားအကြိုက်ပြုံးခေါင်းဆုံးမှန်စွာ နာယေကုညာဘုရားကိုသာကရုဏာရှင်ခေါ်တွင်သာဓုဖြာအေးတစ်ချိန်ကနေမကောင်းမကြမ်းမာတဲ့ကိလာနယဟန်အဲ့ဒါကိုဘုရားကိုယ်တော်တိုင်ပြုစုခဲ့လို့ကရုဏာရှင်ဗုဒ္ဓ နာယေကုညီသူမြတ်ဗုဒ္ဓလို့ဖြတ်ရနာမည်ပေးအဲဒါကြောင့်ခါရဘမြတ်စွာဘုရားသာဝတိပြေမွန်စီရွှေရွှေကြောင့်ကိန့်အောင်နေတော်မူခြင်းကာလယဟန်တပါးကိုအကြောင်းပြုပြီးတော့မှကရုဏာရှင်ဗုဒ္ဓအမိတော်ရတဲ့တရားဟောခဲ့အာဇိရဝတ္တယံကာယော အာจิรဝတယံကာယောပတဝိအဓိသတတိသုတောအပိတဝိညာနောနိရထံဝကလိကရံအဲ့ဒီခါတာတော်မြတ်ကိုမြတ်စွာဘုရားဟောခဲ့ဘာကိုအကြောင်းပြုဟောတာလဲဆိုတော့အဲ့ဒီသာဝတိမြို့မှာပရိသတ်ရေငှက်မုတ်ဆိုတူရှိခဲ့ဘူးတဲ့ငှက်တွေကိုပိုက်နဲ့ကြောခွင်းနဲ့ ဖိနဲ့ထောင်ချောင်းနဲ့လေးနဲ့အေးအဲ့ဒီလိုထောင်ဖတ်ပြစ်ခါပြီးတော့မှလောက်ကင်စားတော့တဲ့မာဂဝိကနှမုတ်ဆိုဘယ်သူပါလဲမာဂဝိကကပါဠိလိုငမုတ်ဆိုကမြန်မာလိုအဲ့တော့ तू ကငမုတ်ဆိုလောက်တယ်ဆိုမြဲလို့ तू ကပြောရတာတော့ဣတရဇနေလို့ဆိုသဖြင့်အရာရှိ အရာခံနေအတွက် စားခြင်းတဲ့သားကောင်းတွေကိုအော်ရာကြတဲ့အတိုင်းသူကဖမ်းပြီးတော့တတ်ပြီးတော့ပို့ရတဲ့ပုံသဏ္ဍာန်ဘာဖြစ်လို့လဲအဲ့ဒီလိုအရာရှိအရာခံတွေကိုသူပို့ပို့လို့တဲ့အဲ့ဒါပို့သွားပြီဆိုရင်တဲ့သူရောင်းလို့ကရောင်းအဲ့ဒီကပို့လိုက်ရင်သူစားလို့ကစားနိုင်တယ်ဒါကိုထောက်ပြောတာဒါကြောင့်လည်းအဲ့တော့ခုနကတခါတရံကြတော့ပိုက်နဲ့ကောနဲ့လဲနဲ့မြားနဲ့ဘိနဲ့ထောင်ချောင်းနဲ့မိ ငှက်တွေများတဲ့အခါကျတော့သတ်ထားမယ်ဆိုရင်လည်းနောက်ရကျတော့ပုတ်သွားမယ်အေးအဲ့ဒါကြောင့်မသတ်ဖဲနဲ့သူကဘာလုပ်တုံးဆိုတော့ဒီခြေထောက်တွေချိုးအတောင်မှနေချိုးပြီးတော့မပြန်နိုင်အောင်ထားနောက်ရကျမှအဲ့ဒီအကောင်တွေတတ်ပြီးတော့ခုနကဒီအရာရှိအရာကနေဒါသူကပုတ်အဲ့လိုဆိုပြီးတော့အတိတ်ဘဝကလောက်ကင်စားခဲ့ အဲ့လိုလောကစားခဲ့တဲ့တွေ့တာကြောင့်သတိတာပါကံစနေတိကံတူ အကျိုးပဲဗါတဲ့တော့ဘာသူမပြုကိုပြုတဲ့ကံကိုထံပြန်ဘဝပုံရိပ်ထင်းဆိုတာလိုပဲအေးဒီဘဝဘုရားဂေါရမရှင်လက်ထက်တော်အခါကြတော့ကားတဲ့အဲ့ဒီပုဂ္ဂိုလ်ဟာတဲ့ယဟန်ပြုယဟန်ပြုတဲ့အခါကြတော့ အတိတ်ကအကျိုးပေးခြင်းရောက်တဲ့အတွက်ဒါကြောင့်တဲ့သူ့မှာပရမသာတပမတ္တမုံကြီးရှိကလေးအနာဘူးအပိန်လေးတွေပတ်အဲ့ရလေတပြေးပြေးတပြေးပြေးဆိုပြီးတော့မောကမတ္တပဲနောက်ရှိလောက်အဲ့ဒီကတပြေးပြေးပြိဿရဲ့ဩဇာရှိလောက်ဇိဘူးရှိလောက်အဲ့ဒီကနေပြီးတော့ဇိဘူးသီးလောက်ကွန်းသီးလောက်နောက်ဆုံးအုံးရှိသီးလောက်ဆိုတဲ့အနာယောဂါတွေဖြစ်လာတယ်တဲ့ ကံတုအကျိုးပေးအဲ့လိုအရင်ဖြစ်လာတဲ့အတွက်ဒါကြောင့်သူနဲ့အတူနေဖြစ်တဲ့သိခါငယ်တဲ့ယဟန်တွေကဒီအနာကသွေးညီတွေပြီးပုတ်တွေဒါတွေကနန်းစောတရက်လည်းမဟုတ်တလလည်းမဟုတ်တစ်နှစ်လည်းမဟုတ်ကြာတော့သူတို့လည်းယွန်းရှာဆက်ဆုပ်လာတဲ့ကြောင့်အဲသူ့တိုင်းနဲ့သူကမယ်ဆိုပြီးတော့ပြစ်ထားလိုက်ကြအဲ့လိုပြစ်ထားတဲ့အခါကြတော့မှ ဒုက္ခမြာလေဘယ်သူမှဖေးမဲ့လူကုမဲ့လူမမဲ့လူကျွတ်ကျွတ်မဲ့လူထောက်မဲ့မဲ့လူမရှိဘူးမရှိတဲ့အထက်အနာတွေကတဖြည်းဖြည်းဆိုးဝါလာတဲ့အခါသွေးဆိုပြီးဘုတ်တိဖြစ်အနာတစ်လုံးတစ်လုံးချင်းဆက်နောက်ဆုံးကျတော့မလှုပ်လိုက်နဲ့လှုပ်လိုက်အယိုးပါကျိုးတယ်။ဘာတွေကျိုးကုန်လဲ။အေးအတ္တိနိပိတ်စိန်သူအဲ့လိုအယိုးတွေကကျိုးတော့သွေးသွပြီးဗုဒ္ဓရဲ့အဲ့ရသင်္ကန်းတွေကိုကာပြီးတော့ညှိပြီးတော့နေတော့ ဒုက္ခမြဘယ်လိုမှမလူးတာမလွတ်တာဒီအနာရောဂါခံစားရတာတစ်မျိုးကိုယ့်ရဲ့သွေးသွပြိပုတ်ချင်းကြီးချင်းကပုတ်တွေကတစ်မျိုးဘလောက်ခံစားရခက်လိုက်မလဲဘုန်းကြီးတို့ပြိတ္တာစဉ်းစားကြည့်ကြတာမှန်ရလားအေးအဲ့ဒါနဲ့အပိဇကိရောတဲ့သူ့မှာတဲ့ပြုတုမဲ့လို့မရှိတော့ဒီတိုင်းပဲသက်ဆိုးရှိဆိုတဲ့သကပုံလိုပဲကောင်းကောင်းကန်းကန်းမဟုတ်ပြီးဆိုးဆိုးဝါးဝါးနဲ့အသက်ကလည်းမသေးနိုင်ဘူး မင်းမကြီးကြွလူကလိမ့်ကအော်ကန်ကြီးကနဲ့ဆိုပြီးဒီတိုင်းနေတာနေလာတော့တို့မြတ်စွာဘုရားကိုရမကြီးကတက္ကရာတောင်ကတနေ့6ကြိမ်တက္ကရာတောင်က3ကြိမ်တက္ကရာတောင်က2ကြိမ်လောကကြီးကိုကြည့်ကြည့်တဲ့အခါကျတော့ပရိသတ်ရေညနေပိုင်းရောက်တဲ့အခါမှာကိုရောရဲ့စာရကန္နာကုတိတိုက်ကနေစัจ java လာတတိုင်းနှခအထိ ကြွထိုက်တဲ့တတ္တဝါဗေနိယပဋ္ဌာနဗေဒီနာဓမ္မနဲ့ကျွတ်ရမလဲလို့ကြည်တော်မူတယ်တဲ့ညာနေပိုင်းအခါကျတော့ဝုစัจ java လားတရိုင်းနှခမ်းကနေပြီးတော့ကိုရောဆိုင်ရာခန္ဓာကိုယ်တိုက်အထိထွန်ညစ်ကြီးနဲ့ပိုက်ကွန်ကြီးနဲ့ဆွဲသလိုဘယ်တတ္တဝါဘယ်နေရာဘယ်ဌာနဘယ်ဒီတနာဓမ္မနဲ့ချွတ်ရလိမ့်မလဲအဲဒါလို့ကြီးစုတဲ့အခါကျတော့မှဟောဘုရားရဲ့ကရုဏာဉာဏ်ဝမှာအဲ့ဒီ ဥဒိတ်တာငကွာတော့ဥဒိတ်တာနောက်ခန္ဓာကိုယ်ကြီးကပုပ်ပွားတဲ့တွေ့တာကြောင့်သူ့ကိုပုတိကတ္တဒိတ်တာဗါတယ်လေပုတိပုတ်သောကတ္တကခန္ဓာကိုယ်ဒိတ်တာကတော့သူ့ရဲ့နာမည်ပဲပုတ်သောခန္ဓာကိုယ်ရှိသောဥဒိတ်တာဒါသမိုင်းပေးတာဝဟနာမည်ဘာနာမည်လဲအေးသမိုင်းပေးနာမည်ဗျာတို့လောကမှာအဲ့ဒီလိုသမိုင်းပေးနာမည်တွေလည်းအများကြီးရှိပါဒါ အဲ့ဒါနဲ့ပုတ္တိကတ္တဒိဋ္ဌာမထေဘုရားရဲ့ကရုဏာဉာဏ်ဝမဟာကရုဏာဉာဏ်ဝမှာထင်လာမြင်လာအဲ့လိုထင်လာမြင်လာလို့ကြည့်လိုက်တဲ့အခါကျတော့ရဟတတာဥပနိဒေယဒိဋ္ဌဝရဟတတာရဟတဘုဟိဥပနိဒေယရဟယကြောင့်ကောင်းမြတ်သောရှိကပြုခဲ့တဲ့အထောက်ပံ့ကုသိုလ်ကိုဒိဋ္ဌဝမြင်၍ ဘုရားရှင်ကိုရောမြတ်ကြီးကမာကရုဏာညဝထင်လာတဲ့ပုတိခတ္တဒိဋ္ဌမထေကြီးမဲ့ဖို့နိဗ္ဗာန်တရားရနိုင်မရနိုင်ကြည့်လိုက်တော့ကဟောလေးမဲ့လေးဖို့တဲ့ပဋိသမ္မိတာပတ္တယဟနာလို့ခေါ်ပါတယ်အဲ့ဒီလေးမဲ့လေးဖို့ရပြီးတော့ပဋိသမ္မိတာပတ္တယဟနာဖြစ်မှမြင်တော်မူတဲ့မြင်တော်မူတဲ့အခါကျတော့ဘုရားကရိုးရိုးဝိဟာရအဟိန္ဒနာ ကြောင်းကလက်လက်တဲ့အနေအပြင်သွားသွားတော့ပုရိကတဒိဋ္ဌယဟန်ကြီးနေတဲ့နေရာနာရောက်ညီညီညူညူအထက်ကလည်းညီဆိုးဆိုးဘုတ်အဲအဲဈိတ်ရွှေရွှေအနတ်နာထက်ကလည်းပဲကဲပါယူပါသာသာအမလေးအလိုလေးတာပြီးတော့ညီညူတဲ့ပုရိကတဒိဋ္ဌမတိရဲ့အတန်ကိုကြားရရတော့မှမြတ်စွာဘုရားကတည့်ကြီးအော်ယဟန်နေမကောင်းနေတာပါလားမှန်လားပါမြင်တော်မူတဲ့အတိုင်းပါပဲဗျာမြတ်စွာဘုရားနောက်ဆုတ်တော်မူပါဗျာ တပည့်တော်ပြုသမျှတပည့်တော်ရဲ့တပည့်တွေငတ်တော်တပည့်တော်ပေါ်မှာရွှတ်ရှာဆွတ်ချွတ်မုန်းတီးပြီးတော့နေပါပြီဗျာမြတ်စွာဘုရားအင်မတန်သတ်မြတ်စင်ကြတဲ့ပုဂ္ဂိုလ်ဆိုတော့တပည့်တော်နာမကပ်ပါနဲ့ဗျာအဲ့ဒီမှာဘုရားကကိစ္စမရှိပါဘူးချက်သားငါဘုရားပြုစုမယ်တဲ့ဂိုင်းမြတ်စွာဘုရားရဲ့မဟာကရုဏာဒါကြောင့် ရိုးရိုးပုဂ္ဂိုလ်ကိုကရုဏာလို့သုံးလို့ရတယ်ကရုဏာဆိုတာကျင်နာခြင်းတဏှာခြင်းမဟာကရုဏာဆိုတာမဟာဘွဲ့ဖရာတပါးပဲရှင်သာရိပုတ္တရာလည်းမဟာမရရှင်မောက္ကလလည်းမဟာတတ်လို့မရဘူးလေဖရာတပါးပဲရှိတယ်ဒါကြောင့်ဘုန်းကြီးတို့မြတ်စွာဘုရားဟာတတ္တဝါတွေအပေါ်မှာတဏှာချင်းကြီးတယ်ဘာပါလဲအေးတဏှာချင်းကြီးတယ်ဗျာ ဒါကြောင့်ငါပြုစုမယ်ဆိုပြီးတော့မှတကားတဲ့မိတွင်ငုတ်တဲ့ဆင်းမိတွင်ငုတ်တဲ့ဆင်းပြီးတော့ဓမင်းဥပ္ပော့ဗျာအဲ့ဒီဓမင်းဥပ္ကိုပြောင်းခြင်းအောင်မြတ်စွာဘုရားကိုရောတဲ့ရေနဲ့ပွတ်တိုက်စေပြီးတော့မှဖိုကနောက်ပြင်အဲ့ဒီဓမင်းဥပ္ကိုအဲ့ဒီဖိုကနောက်ပေါ်တင်ပြီးတော့မှရေချက်အောက်ကမိထိုးတယ်ပူပူလောင်လောင်နဲ့အဲ့ဒီရေမကွက်မချင်းဆိုပြီးတော့မြတ်စွာဘုရားအဲ့ဒီမိသွင်းငုတ်ထဲမှာပဲ သတိတုံနေတော်မူတယ်တရဝတယောက်ကောင်းကျိုးရအောင်မြတ်စွာဘုရားအကယ်မတနာတော်မူတာ မာယရာဘိဒဒါကြောင့်ဆိုကြည့်ကုတိကတ္တဒိဋ္ဌမထေအယောကြည်မွပုပ္ပဆွေနေဒုက္ခကြီးမာညီးတွားညစ်ပေ မြတ်ဖယားတွေ့ညာကျင်နာပေပုတိကတ္တဒိဋ္ဌမထေအယိုးကျင်မွပုပ္ပဆွေနေဒုက္ခကြီးမာညီတွားညစ်ပေမြတ်ဖယားတွေ့ညာကျင်နာပေအေးမိဘများက သားသမီးချစ်တဲ့အနွန်တာခါနဲ့ပြုတ်ပြုတ်တယ်ဆိုတာကိုယ်သွေးကိုယ်သားဗုဒ္ဓမြတ်စွာကဝမ်းတရားသားအာလုံးကိုယဉ်ဤသူအာစိတ်ကကြက်သူစိတ်သူ အတွင်လူအပြင်လူမထားဘူးအလုံးတ attva တွေပေါ်မှာတဏှီတညွတ်ထဲဇာတုမေတ္တာထားနိုင်တာဘုရားတပါးပဲရှိအင်္ဂလိပ်လိုပြောရင် equal right ဟုတ်တာမဟုတ်တာတော့မသိဘူးပြောထည့် ဟုတ်ပါလားပြိဿအေးညီမရဲ့လက္ခဏာကြီးတာဒါကြောင့်ဘုရားကိုဒေဝဒသေချောင်းကျန်တာဘယ်နှချိန်ပါလဲကဲတညအိတ်ဆောင်၃ချိန်ဘယ်နှချိန်လဲအေးဒုက္ခရဘာသာတွေနော်ဗုဒ္ဓစာပေသိအချိနေတယ်မဟုတ်မှာဆိုတဲ့အလုံးမဟုတ်တဲ့စုပ်ပလုတ်ကာတွန်းဝတ္ထုမဂ္ဂဇင်းဝေဒနက္ခတယောက်ကြီး ဒါတွေကြည့်နေကြတယ်ဒါကိုလည်းဘာပတ်သက်ပါအဲ့ဒါတွေလည်းအထူးသတိရှိကြအဲပြောမယ်တော့ကြအဆုံးမြင်ဝါဒကြီးပြောမှဆိုရတနေ့ကိုဖယားစာဆယ်မျက်နာကြည့်ပါနိုင်နဲ့ကြည့်နိုင်ဝက်မကြပါဘူးပြိတ္တအဲ့လိုဆယ်မျက်နာကြည့်ရင်ဆယ်ရက်မှမျက်နာ100တလားမှစာမျက်နာ300တနေ့မှစာမျက်နာ3600 9နှစ်ကြည့်ရင်ဗိဓက3ပုံကိုမှမြန်မာပြန်ကြီးပါပြိတ္တ ဟုတ်ဖလားအေးအဲ့ဒါတွေသတိထားကြနော် တို့ဗုဒ္ဓဘာသာရဲ့ဗုဒ္ဓစာပေသိအကြည့်နဲ့မယောင်ရာရှိလူတလွဲဆာမင်ငေါခရောင်းကြိုက်တခြားပဆိုးတခြားအေးမဟုတ်ကဟုတ်ကစာရီလျှောက်ကြည့်တော့အုံနောက်ပြက်တာပဲဖတ်တယ်နဲ့ပြိတ္တာပြီးတော့ဒီခေတ်မွေးပူရကင်းမအောင်ဆိုတာလိုပဲဒီစလောင်းကြီးတာနှစ်ပေစလောင်းရှစ်ပေစလောင်းကြီးတွေ အဲ့ဒါတွေကမိမလာခလုတ်ဖွင့်လိုက်တကဘာလုံးရဲ့မြင်ငွေနဲ့အရှိုးရွာတော့ကြအမေရိကန်ကဘဲတဲ့တော့ကြအစ္စရေးနဲ့ဗာနဲ့ဟာတော့ကြအီရက်ကဘဲလို့ကဲဒါတွေသိတော့ဘုသုတဆိုတော့ကိုအုံနောက်တဲ့ရှုပ်တာပဲရှိတယ်အဲ့ဒါတွေကိုဘယ်လိုလုပ်ညှိမလဲဘာတတ်နိုင်ပြောကြသားမေးတာဘာမှမတတ်နိုင်ဘူးဒါဘုသုတဘုသုတဘုသုတမဟုတ်ဘူးအုံနောက်ရှုပ်တာပဲဖတ်တယ်နဲ့ တကယ်တမ်းကြည့်ရမှာကပညာရေးကပညာရေးစာပေစီးပွားရေးကစီးပွားရေးစာပေဈာမရေးကဈာမရေးစာပေအုတ်ချုပ်ရေးကအုတ်ချုပ်ရေးစာပေဒါပဲကြည့်ရမှာအခုတော့မဟုတ်ဘူးတကားတည်းပဲတို့ဒီခေတ်ကဇေယပြเจ้าငါပြယုံငါပြအပြာကရာရေမိုးချိုတဏ္ဍကပဲကြရဲ့ထမင်းကိုထမင်းစားကားနဲ့မသားနိုင်ပကံများထဲမှာထမင်းရဟင်းရပုတ်ပြီးတီဗီရှင်းပါလေစာဝရွက်ကျွေရှစ်သက်တယ် ဟမ်အေးပြီးတော့ပေါက်ပေါက်ဆုပ်ပြီးတော့စီးစာရင်ခုံစာညီမလေးပေါ့ဘာရင်မင်းနဲ့ဘာချင်ချင်းထဲဆောင်နဲ့တည်းရောက်အေးဒါလေးကြီးပဲမကြည့်ရတော့ဘာဖြစ်မှာမဟုတ်တော့အဲ့ဒီဇာလန်းလွဲတွေကြတော့ဆွဲပါဗျာမဟွာတို့ကမဟွာတို့ကပြောတာမကွေးလို့ပြောပါဘူးမှန်ရလားဗျာ အဲ့တော့လျှော့ရအောင်နော်တက္ကရိယာသူတို့ရဲ့ဇာလန်တွေအကြိုက်တွေရင်ဆွန်းလောင်းမှုဇလုံးဆွန်းတန်လောင်းမှုဒီလချင်းများဒါနတန်လောင်းမှုဇလုံးရှိတယ်အဲ့ဒါဟိုကတော့ရလိမ့်နုံနုံနဲ့ဒါနသံလိမြမေတ္တာရကမ္မရိယဒီရလေးအမြင်များတော့ခဲတောက်ကွက်ကလေးကိုဆရာလေးကတော့ပါသေးရဲ့မှတ်တာဘုန်းကြီးနဲ့မတိလမတဲ့ဆုံးပါကတော့ဆုံးမတဲ့ဆုံးဘုန်းကြီးနဲ့မတိလမတဲ့တာဘာတော့ အေးကြောဆုံးမတဲ့ဆုံးပဲဗျဒါကြောင့်ဘုန်းကြီးဘဝလွယ်တယ်မမှတ်နဲ့ဆိုတဲ့သူများရေးထားတဲ့စာလေးဘုန်းကြီးဖတ်ပြအောင်မယ်တို့ဘုန်းကြီးလှုပ်စားရတာလည်းသိတော့မလွယ်လာဘူးအဲ့တော့ဒီမှာပါတယ်လေယဟမဝအလွယ်မမနဲ့တကယ်ကြက်သက်ွယ်တကားတို့ရေအနေနဲ့ရရငါတို့ပြေမာ ဝါလို့နေအောင်သံဃာအများလှုပ်ကြောက်စားရဲ့အလကားနေသည်ဟောလှုပ်ကြောက်ဆိုတာကတရားမဟုတ်တို့လူတွေကပြောတာကိုလင်ကိုသာပြောဆိုမရရင်တော့ဒီလောက်ပြင်းလိုက်ရင်ကြောင်းသွားဘုန်းကြီးဝင်နေပါလားကိုသားသမီးကိုဆုံးမမယ်မင်းဒီလောက်ပြီးကြောင်းသွားဘုန်းကြီးဝင်နေပါလားတဲ့ဒါကြောင့်လှုပ်ကြောက်စားရဲ့အလကားနေသည်တဲ့ဟောဘုန်းကြီးတွေများအလကားနေရအောင်မယ် ဘုန်းကြီးတို့ပြင်ဖင်ပါတာတောင်းလကားဖြစ်ထိုင်းကုန်မလားအေးစေးစေးကိုမနေရဘူးကာဘောကာဘောပလင်မောပလင်မောကသွားအခုကညာတွင်းချင်းပြန်တော်မူရမယ်အဝေးကလေရင်မရှိတော့ဘုန်းကြီးတို့ကနေ့ညောင်ဥကိုသွားအေးရမယ်မနဲ့အဲရှင်းနာရီခွဲလေရင်နဲ့အမိလိုက်ရမယ်ပါမက်ကကုန်ပြီလေဝါပန်ရဲ့6ရက်မန္တလေး2ရက်တကောင်းက1ရက်ညညာက1ရက်ပကုတ်ကူက1ရက်ဒီက1ရက်ဆိုကုန်ပြီဗျနမိကပါမက်သွားယူရမှာဟုတ်လား တော်သေးရဲ့နေပြီးတော့ထိမသွားရဟုတ်တယ်လေဘုန်းကြီးတို့ဝါဆိုတဲ့အကြောင်းတွေယူရတာဟုတ်ကဲလုံကြောက်စားရဲ့အလကနေသည် အလွယ်မတွေထင်ညလေဤတကားတော့ကာမဂုဏ်ရုပ်ခွာဆုတ်ခါနေ စာအုပ်တွေသာအဖို့ထမသမာလှုပ်ဆိုတာမတော်ပါကလားရဲ့လို့အပြောအပမလိုက်ပေ တပိတ်ပိုက်ခါလန်ကသွားလို့ဆွမ်းရှာစာရပဲနေချင်မောင်ရေပခုတ်ကူကတော့ဘာလို့နှမချင်းနဲ့ခရမ်းသီးမကွေးကြတော့ဘာလို့တူတူပဲဒီမရဲ့နော်အဲအဲ့ဒါရှင်းတော့ကဘုန်းကြီးเจ้าသားလေးအိမ်မြန်ရောက်လေเจ้าကလည်းတူဝေဝေဆွမ်းတော်ပြုတ်အဲ့တော့ကလေးကအမိတ်ဒီနတ်အမိတ်တောင်းလိုက်တယ် အမေးတဲ့ဘာဟင်းလောင်းရမလဲတဲ့အမှန်တော့ကလေးကကြောက်အိမ်ထဲမှာဝက်သားဟင်းရှိတာသူသိအကဲအမေကဝက်သားဟင်းလောင်းလိုက်ဆိုရင်ဟေ့ထိုးအိမ်ကဝက်သားလောင်းတာကွာခွန်ကြီးကြံတော့လဲစားရတာပေါ့ဂုံလဲရှိနာမည်လဲရဆိုတော့ဝက်သားဟင်းလောင်းခိုင်းမလားအမေဘာဟင်းလောင်းရမလားဟဲကောင်လေးချင်မောင်ဟင်းလောင်းလိုက်ဟာအမေကလည်းပဲကြောင်ရင်နဲ့ဝက်သားရည်အဲ့ဒါနင်းအဖေဖို့တဲ့ဝက်သားကြတော့သူ့လင်ဖို့တဲ့ရှင်မင်းကြတော့ ဘုန်းကြီးကြောင်းဖို့တဲ့ဒါကြောင့်လေဒီဆရာတော်ရေးရဟဲ့တရဏံကိစ္ဆာမိဆိုပြီးတော့ပါဇာကတော့ကိစ္ဆာမိရပါရဲ့ဒုဗိဟိတတွေကိုင်မကွေးရကွင်လေးတွေရှင်းလောင်းတော့ဘယ်နှခွက်လောင်းမမပြောတခွက်တော့မမမှုမဟုတ်လားအိမ်ကကိုဖို့တုတ်ကြီးရတော့ဘယ်နှခွက်ကျွေးတော့ဘယ်မှာလဲတန်ခန္တရဏံကိစ္ဆာမိအဲ့တော့ကိုကတရဏဂုံနဲ့ပတ်သက်လို့တွေးမိတယ် ခြေတော်ကမဟာကပိနမင်းကြီးတဲ့ဘုရားသာတရားသာကြားရတော့တသိန်းကြီးဆုချလိုက်ဒါအတန်ကြားရသေးတာဘုရားမဖူရသေးဘူးတရားမနာသေးဘူးတန်ခါမရှိကြသေးဘူးအဲ့ဒါနဲ့ရောက်တဲ့ဥယျာဉ်တော်ကနေပြီးတော့မြင်းထားတွေနဲ့ဘုရားသာခြံရ900နဲ့သွားအဲ့တော့လမ်းမှာမြေသုံးနံကားကြည့်တော့ဘဝသောတာဟဝေဗုဒ္ဓဒိန်တော်လောကတကူဝိတုဧတေနသစ္စာဝဇေနကမဏမေသမိတ်ဇတု ငါတို့မှာသင်မော့လေတမမော့တော့ဖောင်းမရှိဘူးဘုရားဘောယုံကြည်ပါ၏မြတ်တို့ပါ၏ကိုယ်ဝယ်ပါ၏ရှိကပ်ပါ၏ဤမန္တောတစ္ဆာစကားကြောင့်ရှိမြဲတိုင်းသောယထာနဲ့ဟိုဘက်ကံပေါက်ရောက်ပါစေဒိဋ္ဌာမီကုသွားလိုက်တာမြင်းခွာနဲ့လက်ဘိန်းတော်ရေးမစွပ်ဘူးတဲ့အေးနောက်မြစ်တကူကြတော့တရားကုံတော်အပေါ်ယုံကြည်ချက်နဲ့ကုသွားလိုက်တာမြင်းခွာနဲ့လက်ဘိန်းရေးမစွပ်ဘူးတဲ့ နောက်မြစ်တစ်ခုကြတော့သံဃကုံအပေါ်ယုံကြည်တဲ့စိတ်နဲ့အဲ့ဒါသစ္စာဆိုကူးသွားလိုက်တာမြင်းခွာနဲ့လဲပိတ်မြင်းမစွရေမစွဘူးဟိုဘက်ကရောက်ဒါဟုတ်နောက်ကအနောသာဒေဝီမိမိဟာနဲ့ခြံရ900လဲအဲ့ဒီမြစ်သုံးနိုင်ရောက်တဲ့အခါပရမမြစ်ကိုဘုရားကုံယုံကြည်မှုနဲ့ကူးတယ်ဒုတိယမြစ်ကိုတရားကိုယုံကြည်မှုနဲ့ကူးတယ်တတိယမြစ်ကိုကိုင်းရာကြည်တာ အဲ့တော့တို့မကွေးရဟာဒီယရဏသုံးပါးဘလောက်ယုံကြည်တယ်လဲမနဲ့ကြရင်ထောလာကြီးကိုရိုင်ဖတ်နဲ့ပတ်ပြီးတော့အေယာဝတီမျက်နှာကိုခေါ်သွားတရားဘဝနေပြီးတော့ gain မင်းဖရာဘောဘလောက်ယုံကြည်တယ်လဲသွားပလုံစွာပြန်ပေါ်ပါဦးမလားအဲအဲ့ဒါပဲမိမတွေလည်းအဲ့ဒါပဲနေတရားဘောဘလောက်ယုံကြည်တယ်လဲပလုံစွာအာဒါဖြင့်ကိုရောကြီးတို့လည်းပဲ gain ဘလုံးသွားဆိုဘုန်းကြီးတော့ခုံမချဘူးရေကူးတတ်တယ်မမြုပ်ဘူးဗျမလီတီမြေလောက်တော့လက်ပစ်တောင်ကူသေးကိုင်းတော်ပြီဒါကြောင့်တို့ဗုဒ္ဓဘာသာရိဟယရဏသုံးပါးပေါ်ယုံကြည်ခြင်းအားနည်းသေးတယ်ဒီဂရီနည်းသေးတယ်မှန်ရလားကိုလင်တော်မောင်ကြတော့ကာမဂုဏ်နဲ့ဆိုပြီးဟင်းသုံးွယ်ကြွေးတယ်ဘာမှအဝမပြည့်တဲ့ကိုရင်လေးတွေကြတော့ချင်မောင်ဟင်းနဲ့ဟမ် အဲ့တော့နေ့စဉ်လောင်းရမယ်မဆိုလို့ဘူးလောင်းဘူးအောင်ပေါ့ဗျာတလတစ်ချိန်လောက်နောက်လာပိုင်းလာပိုင်းများသွားတော့တစ်နှစ်တစ်ချိန်လောက်ဟလားအလုံးလောင်းမှုပြီးသားဖြစ်သွားအောင်ဟင်းသုံးွက်သုံးွက်လောင်းရင်မကောင်းဘူးလားအေးကောင်းပါဗဇက်ကသာကောင်းတယ်လက်တွေ့ရတော့ပါဘူးမဟုတ်လားဟင်အမေရတဲ့အိမ်သားအမောကြောင်ရင်တဲ့ဝသားရင်ဝသားနေဖေဖို့တဲ့ကြည့်ပါဝသားကသူ့လင်ဖို့တဲ့ကြောင်ကြတော့ဘာလောင်းခိုင်းရှင်မောင်ဟင်းပဲ့ပြုတ် ဒါကြောင့်ပရိသတ်ရေအေးအပြောပါမလိုက်ပေတပိတ်ပိုက်ကလန္နကသွားလို့ဆွမ်းရှာစာရပဲနှင့်ချင်မောင်ရေမဝတဝမြတ်တာလေးသည်ရာသမယတွေတောင်းပြောင်းရောလို့ကောင်းမကောင်းသောဘာကမမချမ်းမောင်ပါသမယဗကံပြောင်းဟုတ်လားကိုတော်လေးတွေဖြစ်တယ်လို့လေးနဲ့လူလက်စားတာဒါကြောင့်ပါသမယဗကံပြောင်း စားပြီးစားချက်လုပ်တဲ့ဆောင်နဲ့အမြုပ်ထွက်အောင်စားအံ့ရတဗျလေဘုန်းကြီးတို့လည်းပဲကြည်တာဘယ်နှပုံရဖဲတော့မသိဘူးအမြုပ်ကတွက်လို့နီးနေပြီ။အော်လိုက်ရအေးလိုက်ရတာအဲ့တော့မြို့တစ်မြို့ရဲ့အလူတစ်ခုမှာကော်နီတဲ့ကော်နဲ့တဲ့ကော်စိမ့်တဲ့နော်ကော်နီရတော့ရှိတယ်ဟိုတော့ကနာမမသိဘူး။တချင်း၅ဘုတ်ဆိုတာ တပုတ်ကိုဘလောက်တသိန်းဆိုတော့ငါးပုတ်ဆိုတော့ဘလောက်တော့2000 2000ရတယ်အခုကစတိရှိုးဆိုတာတပုတ်ပါကြဘူးနောက်ကအနောင်သားနဲ့တီးလုံးနဲ့မှ7မိနစ်ပဲကြာမကြပါဘူးဒီလောက်လေဘာလို့လဲရော့ယူသွားရော့ယူသွားရော့ယူသွားရော့ယူသွားသူပြီးရောဗျာတကားတစ်လုံးနဲ့နဲ့ပြီးလား အေးအဲ့ဒီမှာထွန်းအိန္ဒရာဘုဘုန်းကပြောတယ်ထွန်းအိန္ဒရာဘုကြတော့တချင်း၅ဘုဆိုတာ3သိန်းရတချင်း၅ဘုတပုတ်ကိုဘယ်လောက်ကိုကြည့်တာဒါကြောင့်ဖြူဆရာတော်တို့လည်းလိုင်းပြောင်းရကောင်းမလားဟမ်အေးအဲ့ဒါပဲဗျနောက်ဆုံးပါတော့ဘာသည်မြဟာလားပကံပြောင်း စားပြီးစားကျင်နှုတ်တဲ့ဆောင်နဲ့အမြုပ်ထွက်အောင်စားအံ့ရသပါလေတဲ့ဗျာတို့ရဲ့ဘုန်းကြီးဘဝမှန်ရလားအဲ့တော့ခုတော့လူတွေကပုံရိပ်တွတ်တက်လာပါပြီပခုတ်ကူဆိုရင်သံတော်သင်းကြီးတွေ၃၄သင်းရှိနေပြီမကွေးဆိုရင်လည်းပဲဘယ်နှသင်းရှိတော့သုံးလောင်းသိမနဲ့သိရှိတော့တသိအသိုးလောင်းတာရောလွတ်ရလား သိဘူးဗျခင်ဗျာဘုရားတဲ့ကြီးတဲ့ဘုရားလူကြီးဆိုလို့ဘုန်းကြီးတဲ့ကြီးတဲ့ဘုန်းကြီးလူကြီးရတယ်ပဲဟမ်တကားတဲ့ပဲဘာနဲ့ဘလောက်ရှိတယ်ဆိုဒါလေးပဲပြရင်ပြီးတော့ဘုန်းကြီးတွေကြတော့လေရှိသေးတယ်တောင်ငူကရေးထားတဲ့စာဟုတ်လားမေးတော့အခက်ကြီးကျွေးတော့သိရသည်ပေးတော့တပြက်ရှိတဲ့ဟိုတောင်ငူပြောတာပါမဝေးနဲ့အဝေးကြီးပါမှန်ရဲ့လားအေးအဲ့ဒါလေးတွေလည်းသတိထားဒါကြောင့်ပြုံပြုံဘုန်းကြီးတို့ဒီလည်းပဲရပန်း360 ဒါဆွမ်းလောင်းသိရှိတယ်ဘုန်းကြီးကတလှတလှတစ်ချိန်တစ်ချိန်လောင်းဒါဘုန်းကြီးတို့မြို့နယ်တန်ခါအင်အားနဲ့ဆိုရင်တခါလောက်တစ်သိန်းနှစ်သောင်းအဲ့ဒါအချိန်ပေါင်း90ကျော်သွားတယ်နောက်ဘုန်းကြီးတို့ကအဲ့ဒီဩဝါဒသတိရတဲ့ပါတော့တခါကြီးတို့အဲ့ဒါတင့်တယ်ယုံတော့မြတ်တအောင်တော့မရှိဖြတ်ထားလိုက်ဗျာမရှိတဲ့ရဲ့တိတိသာသာပေါ့မဟုတ်ကဟုတ်ကဒီခမရတို့မကွေးတို့အသောပုတ်ဟောပါဆွန်ရောင်လို့ရောင်လို့ဒါကြတဲ့ပါသွားလို့နော် အေးအဲ့ဒါအာတကားတဲ့ဆွန်းတွေကအသိုးတွေပဲပြုတ်တွေကညီသောနာနာတွေတော့မလုံနဲ့ဗျာလို့ပြောရတယ်ဖြူကိုပြောတာပါဘယ်ကိုပြောတာလဲအမိရှိတဲ့ကောင်ရိပ်မိရောဟဲ့ပိုးဟပိုးဟအမိမရှိပါဘူးသေးအေးလေကြွက်မပြောရဲလို့ပိုးဟပြောရတာမို့ကဲရှိသေးဗျာဒါကြောင့်တို့ယဟန်သံဃာဘဝတိလရှင်ဘဝပိုးတောင်ဆိုသည်ဘုန်းကြီးတရားလူလို့သူတို့တစ်ဆက်မလူဘူး အဲ့တော့တဲ့တို့ကြောက်ပတော်မှာဝင်ခဲ့တယ်အတိတကကြီးအာဗျာလောက်ကစားတာတပည့်တော်တို့လည်းပဲမလွယ်ဘူးဖေရကြက်တယ်ဗျာအေးပေါ်လီလို့ဒါတော့ဒီလိုပေါ့ခြောင်တဲ့အခါခြောင်ကြက်တဲ့အခါကြက်ပေါ်အာဇေယုကနာတွေကလည်းတက်လိုက်တာတဲ့အခွန်မနာတွေကလည်းများတယ်ဖေရတဲ့အေးအဲ့တော့တကကြီးဒါတွေပြောမိတယ်အခုခေတ်မှာဈေးနေတာတော့အိုင်နိုးနဲ့ယူရိုပဲရှိတယ်အခုခေတ်ဈေးချောင်တာဘယ်သူတွေလဲဟောဘုန်းကြီးနဲ့မသိလား အိုင်လို့နဲ့ယူတော့ပဲရှိတော့တယ်မသားငါးကြတယ်လဲလိုက်ရတယ်ဆိုင်တယ်လဲလိုက်ရတာဘာမှကိုကြေးမရှိတော့ဘူးကိုင်ကိုင်ကိုင်ကိုင်တော်ပြီပြိဿရေဒါကြောင့်နဲ့ယဟမဝလွယ်တယ်မမတ်နဲ့နော်အေးရွှေခွဲမြို့ခွဲရွာခွဲမြို့ခွဲဆိုပြီးတော့နေတိုင်းသတင်းသုံးလို့ဖယားသာသနာတော်ကြီးကိုမပြောင်းမပြောင်းအောင်ဆောင်ရွက်ရတာဖယားကိုစားပြုထားရတာ ဘုရားလေးသိကြီးကမ္ဘာတသိပါရမီဖြည့်သာသနာတော်ကြီးတည်တာပဲဒါပေမဲ့သူကိုယ်တိုင်45နှစ်ပဲကျန်တဲ့ကနေနှစ်ပေါင်း2505နှစ်ကြာပြီသံဃာတွေဆောင်ခဲ့မပြောက်ပြက်သေးဘူးဒါသူရသတိကိုပိရိကသုံးပုံသောက်မယ်တော်ကြီးဘယ်ဟာပိရိကသုံးပုံသောက်မယ်တော်ကြီးဘာရဲဗျအေးအဲ့ဒါတွေကြတော့ဘုန်းကြီးတို့ရင်နာတာမို့ပြိတ္တရဲ့ကိုင်းတော်ပါပြီစမ်းပြီလို့ပြောတာသူများတင် ပြောလဲပြောတတ်ပါဘူး ဒါကြောင့်ဗုဒ္ဓမြတ်စွာရဲ့ကရုဏာတော်ဘာပါလဲအေးဆိုကရုဏာပွားဘုရားရှင်လေတရက်ခောက်ပြုတ်မိတွင်ကုတ်ပေမိမိရင်ဖွာရှစ်သားဘုံအနေညွန်ရှာကင်း မယွင်ပြုစုတလေအေးပုရိကတဒိဋ္ဌာတဲ့အမငယ်ပါနဲ့ကွာငါဘုရားရှိပါမင်းကငါဘုရားကုညီမမို့ပြုစုမှာပေါ့မင်းရဲ့နာရီတွေဆိုပြီးတော့အဲ့ဒီမှာတရက်ခေါက်ညသွားဘုရားကမိဖို့ဆောင်ထဲမှာပြုတ်နေတော့မှအဲ့ဒါထိုထိုယဟန်နေအဲတရက်ခေါက်ပြုတ်ဆူသွားအခါကျတော့မှဘုရားကเจ้าမော်တက်သွားတယ် အဲ့ဒီမှာညင်းညင်းညွညွရှိနေတဲ့ပုရိကတာဒိဋ္ဌမတေးရဲ့ခေါင်းရင်းကနေအဲ့ဒါသူအိတ်တဲ့ခရင်ကိုမပြီးချမဲ့ပုံသဏ္ဍာန်ဖြစ်တော့မှမြာမြာသံဃာတော်တွေကအကုန်ရှင်းပြီးတော့မှမလားပါမြတ်စွာဘုရားသိခန္ဓာမူပါတပြည့်တော်မပါပဲဖေရလို့အဲ့ဒီပုရိကတာဒိဋ္ဌတွေခရင်ပဲပြောပြောပေါ့ဗျာသူ့ကိုတင်ထားတဲ့ရှင်လေးပဲပြောပြောပေါ့အဲ့ဒါမိဖို့ကြောင့်များတဲ့ချလာ မိဖို့ကြောင့်ရတဲ့ခြားတော့မှမြတ်စွာဘုရားကအိုးချံကွယ်ကလေးနဲ့တရေခေါက်ပြုတ်ရေကိုယူပြီးတော့မှပရိသတ်ကြီးဝါကွမ်းကလေးနဲ့တို့ပြီးတော့ခொနကသွေးပြည်တွေနဲ့ကပ်ပြီးတော့နေတဲ့ဧကတိကိုခွာတော်မူပါတယ်ဗျာဘုရားကိုယ်တိုင်သူနာပြုတ်ဘုရားကိုယ်တိုင်နာယီကုညီတာအောက်တန်းစားအလုံးမလုံးတဲ့အထက်တန်းစားအလုံးမှန်ရလားဒါကြောင့်ဘုန်းကြီးတို့ကဗါတဲ့ မြို့တော်မကွေနာယီဖွဲ့ဟာထူးမထူးစွာထူးလှထူးတာထူးတဲ့ကုသိုလ်ပြုလိုသူဟာဝိမာဇံလကံဖိတ်ခေါ်တာအင်မတန်ထူးတဲ့မြတ်တဲ့ကုသိုလ်ဗျဒါကြောင့်ဥဇံွယ်ကလေးနဲ့တကားတည်းယူပြီးတော့အေးခွန်းလေးနဲ့တို့တို့ပြီးတော့အနက်ပေတွေသွေးသွပြီးဗုဒ္ဓေအဲ့ဒီနေရာလေးနှုတ်နှုတ်ပြီးတော့ဧကလေးလေးခွာတော်မူတယ် ဇာကလည်းတတွတ်တွတ်တရားဓမ္မဟောလို့အာမင်္ဂမနဲ့ပုရိကတဒိဋ္ဌရဲ့ဘဝခန္ဓာဆိုတာရရင်ဒီလိုပဲပေါ့ခန္ဓာရမှုရှိခုနေခြင်းဒီခန္ဓာကြီးကအမြဲတမ်းရှိခုနေရတာအဲ့လို့ရင်အပူလေးပြအောင်အနှွေးတယ်နဲ့စောင်းနဲ့မချုံပေးရဘူးလားအဲ့ဒါရှိခုပူလုံးတဲ့အခါကျတော့လေပါလွားတဲ့အဝကလေးတွေဝရတောင်လေးတွေပန်းကားလေးတွေနဲ့အေးခံမပေးရဘူးလားအဲ့ဒါရှိခုတာပဲ ထိုင်လို့ညောင်းတော့ထားသွားရဓာလို့ညောင်းတော့ရလေရရလေညောင်းတော့အိတ်လေရအိတ်လို့ကြောပူပါတော့ထားလေရဒါကြောင့်ခန္ဓာရမှုရှိကုနေခြင်းမြဲတမ်းရှိကုနေရတယ်ဒီခန္ဓာဟိုဈေးဒီဈေးတောင်းမှမဟုတ်သွားထိုင်ထသွားအိတ်အဲ့ဒါပြောင်းလဲခြင်းကိုဣရိယာပုတ်ရှေးစရာခေါ်ပြီးတော့ကုနေရတဲ့ဒီခန္ဓာမှန်ရလားခန္ဓာရမှုရှေကုနေခြင်းခန္ဓာနာကြီးပတ္တိရှင် တကယ်တော့ပုရိကတာခြေသားယဟရဲ့တဲ့တို့ဧကတိတဲ့မှာတို့ယဟန်တန်ခါများနေအပြင်အဲ့ဒါပတ္တိကြီးပါကွာလူတွေနေအပြင်လုံကြီးအိကြီးထမိန်ပစိုးဟာဘာပါလဲပတ္တိပဲပတ္တိရှိရတဲ့ဆိုတဲ့အနာဟာဆိုးလို့လားမဆိုးလို့အင်မတဆိုးလို့ပတ္တိရှိရမဲ့ရင်ရင်ဒါတွေမကိုက်အောင်လေစိမ့်လေနေစိမ့်မတိုက်အောင်မှန်ရလား ဒါကြောင့်ခန္ဓာနာကြီးပတ္တိစေဆိုတော့တို့လူတွေကအဲ့ဒါမသာအတိပါဆိုပတ္တိပြိုင်နေရအမှန်ကောင်းမှညင်းကြီးတွေကောင်းလားလက်ပရဲစင်လက်ပရဲစင်လက်ပရဲစင်ဆိုတာဘာတော့ချစ်လက်သာလူကပို့တာမသာအတုပပို့နေတာပြောတာကလက်ပရဲစင်နဲ့တို့လူတွေ အဲ့တော့ဒီပတ်တီးကြီးအလှပြန်ပြန်မကြီးအင်ကြီးတွေအလှတာဗလားဘလောက်ပြရတာတော့ဘယ်မျိုးကဘယ်ပါအမလိတာငါမို့တော့ဘယ်ကပို့လိုက်တာတော့နိုင်ငံသားကတော့လေဟာပို့တာကမသားပြိုင်တာကအင်ကြီးလုံကြီးအဲ့တော့ပတ်တီးပြိုင်နေကြဘာလုပ်နေကြခန္ဓာနာကြီးပတ္တိစေယခန္ဓာညစ်ကြေးဖန်စေသောက်တယ်တို့အမျက်နာတိယဓာရီချူရဓာရီဟာ ဒီခန္ဓာအညစ်အကြေးတွေကိုဖန်ဆင်းပေးတာဒါလို့မှဖန်ဆင်းမပေးသူများနာမပြောနဲ့ကိုယ်နာကိုမကတ်ချင်တော့ရလောက်ရေမချိုးပဲနေဘုတ်ဤဤစိတ်ရွှေရွှေပုတ်အဲ့အဲ့အနှံ့ကြီးနဲ့ဒီတဲ့သဘင်ပါတဲ့လူကိုဆိုသေးတယ်မှန်ရလားအဲအခါတကနဲ့မှသဘင်တဲ့လူတွေအလုံးတကားပဲအိတ်မနဲ့ဖွင့်လိုက်ထောင်းနေဆိုပြီးတော့အဲ့ဒီသဘင်အနှံ့ဟာအဆိုးဆုံး ရိုးရိုးအနတ်နဲ့လားတို့အဝတ်ကိုမိရှို့တာနဲ့သမင်မိရှို့တဲ့အနတ်တူရလားဘယ်ဟာကဆိုဟမ်သမင်မိရှို့တဲ့အနတ်ကဆိုတယ်မဟုတ်လားကဲမကွေးရဟာဒီတယောက်မကြအကုန်လုံးကုံတုံးပဲအဲ့ဒါပဲဒါကြောင့်ခန္ဓာညစ်ကြေးဖန်သေးတော့တယ်နဲ့မျက်နှာတည်ရချိုးတယ်ဆိုတာဖန်သေးရတာအနာဆိုရင်ဒီနေ့အချိန်ပေါင်းများစွာဖန်မသေးရဘူးလား ကျူးစရာတော်တို့ခုနှစ်ရက်မှတစ်ချိန်ကြီးချိုးတယ်အနာကဆိုးမှဆိုးပဲကျောင်းကယောဂီတွေရေသက်တာအောင်အဲ့ဒီတွေကမကြမကြဟောပြရရေများများချိုးတဲ့လူအနာဆိုးလို့ပဲကွာလို့ပြောတော့မချိုးဘူးဗျာသူတို့ကလည်းမြောက်ကြိုက်တယ်ဟုတ်လားအေးအေးအဲ့ဒါပဲဒါကြောင့်ခန္ဓာညစ်ကြေးဖန်စေသုတ်တဲ့ခန္ဓာယုတ်လိမ့်သုံးစေဆုံးလင်း အရေးကျွပြီးအာတနကအနုနဲ့အကြမ်းနဲ့ဒါကလည်းမျက်ခုံမောကစိမ့်စိမ့်ပြားပြားနဲ့ခါကျဲဆိုလားဘာဆိုလားအဲဒီရောက်ကအ내ချောင်းလေးဆွဲလိုက်တယ်ဝဏ္ဏကဏဇမနာလိုက်နာအာနုခဏီကလည်းပြုဖိနိတာဟာအဲ့ဒါလိမ့်လို့စိတ်ဆုံးလေခန္ဓာကယုံမှလွန်းလို့ညစ်ပတ်လွန်းလို့ဈေးလိမ့်တာဘုန်းကြီးတို့ကြတော့ဟုတ်လားဟမ် always beautiful အမြဲတမ်းလှနေတော့ဘာမှလည်းအဲ့ဒါလိမ့်တရားမလို့မယုံရင်ကော်ပါနဲ့စားကြည့်အစ်စ်ခံရတယ်ဒါကြောင့်ခန္ဓာယုံလိမ့်သုံးစေစုံလင်းတဲ့ဗျာဘုရားကလက်ကလည်းပဲတခါတည်းအေးရင်းနှွေးမပုတ်ဘူးကလေးနဲ့အဲသွေးပြီးလေးကတ်နေတဲ့သင်္ကန်းလေးအသားလေးတွတ်တွတ်ပြီးတော့ခွာအစားကလည်းတွတ်တွတ်တွတ်တွတ်နဲ့တရားဟောတာမှန်ရလားဒါကြောင့်ပရိသတ်ရေကရုဏာပွားဘုရားရှင်လေး တရက်ခောက်ပြုတ်မိတွင်ကုတ်ပေမိမိရင်ဖွာရှစ်သားပုံအနေညွန်ရှာခင်းမယွင်ပြုစုတလေအေးအဲ့တော့အတိတ်နောက်ဖြစ်ကိုကြည့်အဲ့ဒီပုရိကတဒိဋ္ဌကြီးဒါလို့နေပြီးတော့ဖြစ်ရအခုနရာနေတဲ့ဗိဒဝိုင်းပရမအဆုံးအဲ့ဒါနောက်သူရာနာဖြစ်သွားတယ်ဗိဒ္ဓ ယန္တာဖြစ်တော့အဲ့ဒီနိဗ္ဗာန်ပြိဋိဘာသာတော့ဒီပိယဟန်တွေကိုချက်သားတော့အဲ့ဒီပုတိကတ္တတိတ်တယဟန်ရဲ့အယိုးတွေကိုဌာပနာသွင်းပြီးတော့မှစီရီတယ်လိုက်ပါအဲ့ဒီကြတော့မှပြဿနာကြီးကျယ်တက်တော့လားဟာအဲ့ဒီမှာကလည်းရှင်မရတဲ့သူ့မှာအကုသိုလ်ဆိုးရွားလွန်းလို့အိယာတွေကမလုံတာအယိုးတွေကြီးအရေးတွေစော့အနာပစောက်ကြောလက်ခုတ်ဆိုသလိုစကားပေါက်ကျဲနေတာဗျာဒီပုဂ္ဂိုလ်အယိုးကဘာဆိုင်လို့တော့ဟာ မင်းတို့မသိဘူးခြေသားတို့သူရဟနာဖြစ်သွားပြီကွာအဲ့တော့ဒီနေရာမှာလဲဒုဒကာတော်မှတ်ဒီစဉ်းစားကြရနော်တချို့ကရဟနာဖြစ်ဓာတ်တော်ကြတယ်နော်ပြီးတော့ဓာတ်တော်ကအလုံးလေးတဲ့ကဲအဲ့တော့ဓာတ်တော်အလုံးလေးဟိုကဘုရားဟောတာကအသေးဆုံးမုံကြီးစစ်ပမာဏအကြီးဆုံးပဲနောက်တိပမာဏအလေအလစကြူပမာဏပမာဏဆိုတာလောက်လို့ပြောတာပုံတူလို့ပြောတာမဟုတ်ဘူး အဲ့ဒါတို့လူတွေကလေအာမုံကြီးတွေကလည်းလုံလုံလေးတော့ပဲနောက်ကလေးလုံလုံလေးတော့ကောင်းမကြီးဓာတ်တော်ဆိုလုံများဆိုလုံများဆိုလုံများဆိုလုံများဆိုဟုတ်ပလားအေးအဲ့ဒါမျိုးဒကာကြီးတို့ကိုးကွယ်တဲ့ဟလားဘုန်းကြီးများ ပြန်တော်မူတို့အဲ့ဒါအလုံးကြရင်ငွေ2000ဆင်ရပေးလိုက်တထွေးကြီးကြစီတထွေးကြီးကြစီဒါတွေလဲလူတွေသတိထား ဘာမှမသိဘဲနဲ့ဖြစ်နေတာကဲအဲ့ဒီမှာဘုရားကသူကရဟနာဖြစ်ပြီဆိုတော့မှကိုရော်ရီကတပတ်လျှော့ပြီးဓမ္မရဟနာဖြစ်မဲ့ပုဂ္ဂိုလ်ကြီးကဘာလို့အနှစိုးတွေပေါက်အယူတွေဆွေးတာလေကျိုးတာလေအာဒါကတော့ဗုဒ္ဓမပြုမိမိမှုဘောခြေသားတို့ရဲ့သူဘုရားကနောက်ကျောင်းပြန်ပြဂိုင်းတာအဲ့တော့သူဒီခုနကငှက်မုတ်ဆိုဖြစ်ခြင်းကာလကခဏိတဲ့ယာတုယာကနေ ရှက်ရတဲ့ငှက်မကုံတော့နောက်ရဲ့တတ်ထားရင်ပုံမှန်ဆိုလို့ခြေတော့ချိုးအတောင်မှချိုးလို့သူ့မှာခန္ဓာအကျိုးပေးဖြစ်ရတာမှန်ရဲ့လားဒါဖြင့်အာဒီလူကြီးဘာတနာစရာရှိသေးလဲဒါလို့မဟုတ်ဘူးဘုရားမြတ်စွာဘုရားဘာပဲဖြစ်ဖြစ်တဲ့ဒုဒကာတော်မကြီးလူဟာလူပဲဘုရားမြတ်စွာလက်ထက်ကပြည်တန်းစာမတွေဘုရားသွားရောက်ကဲချွတ်တရားဟောလို့ရှေရောက်မကရဟန္တာဖြစ်ခဲ့ အဲ့တော့ဒါကဘုရင်သမီးကဖြစ်တဲ့ယာနာမဒါကပိဋ္ဌသမကယာနာဖြစ်တယ်အဲ့တော့ဘုရင်သမီးကလည်းသူပိဋ္ဌသမက လာတာလို့အထင်မသေးဘူးဘာလို့လို့အတိတ်ဆိုတာပြီးခဲ့ပျောက်ခဲ့မှန်ရလားအေးဒီတော့ဒီညာနဲ့ပတ်သက်လို့အများသကပုံလေးတခုပြောမယ်တော့ရှင်းတော့ကဘာသာခြားလူမျိုးခြားသူတို့ရဲ့အမျိုးသမီးတွေမကောင်းတာလုပ်ရင်ခေါ်ပြီးတော့ခေါင်းဆောင်ကြီးတွေပြရချစ်ဆက်ကြလိုက်ပါ အချင်းချင်းကြီးဆက်ကြီးဆက်တဲ့ဒီမိန်းကလေးကမကောင်းတာလို့လုပ်နေတယ်အဲ့ဒါကြောင့်ခေါင်းဆောင်ဖြစ်တဲ့တင့်ထာလာဖို့ကျွန်တော်တို့ရဲ့ဥပဒေကအခြားခြားသောခေါင်းဆောင်ကြီးတွေကအဲ့ဒီလိုမကောင်းတာလို့ရဲ့ခဲနဲ့ပေါက်ပြီးတော့မသိမချင်းတတ်ပါတယ်သင်ဘယ်လိုပြစ်ပေးမလဲအဲ့တော့ကြီးဆက်ကမပြောဘူးမြေကြီးလည်းနဲ့ပေါ့ဟိုကမပြောမချင်းမချင်းတာဘူးပြောပါကြီးဆက်တဲ့သူမကောင်းတဲ့အလုပ်လုပ်လာလို့ခေါင်းဆောင်ဖြစ်တဲ့တင့်ထာခေါ်လာပြီ သူ့ကိုခဲနဲ့မပေါက်ဘူးလားခဏခဏပြောတော့ကြီးဆက်ကပြောလိုက်တယ်ကောင်းပြီမင်းတို့ထဲကအပြစ်ကင်းပါတယ်ဆိုတဲ့လူဟာသူ့ကိုရင်ဆုံးခဲနဲ့ပေါက်ပါဆိုအကုန်လုံးထပြေးတယ်တယောက်မကြတော့အတိတ်ဆိုတာဘသူအပြစ်ကင်းလို့လဲမှန်ရဲ့လားဒါကြောင့်မြတ်စွာဘုရားကသူဟာပိဋ္ဌသမကသူဟာသခိုးဘဝသူဟာဓမြဘဝလားဘသူဘောမှမစင်ကားဘူးအားလုံးလက်ရည်တပြင်းကြီးထားတော်မူခဲ့တာတာမန်မထားနိုင်ဘူးသို့တော့ လမ်းကြောင်းရှိရင်တော့အတတ်နိုင်ဆုံးတို့နာရေးကူညီရေးတဲ့ကကြည်ရကြည်ရချမ်းသာချမ်းသာမှန်ရလားဘေးတာအေးကိုသိမှလားကူညီတောင်းရင်တော့အာလုံးပြုတ်လို့ပေးတာဖယားလောင်းလမ်းစေပါလားခြင်းလဲအဲတော်ပြီပြိဋ္ဌာကြီးဒါကြောင့်သူဘာဖြစ်ကဖြစ်ကလူဟာလူသားပဲလူသားကိုဘုရားကလူလိုပဲမြင်တယ် ဒါကြောင့်နဲ့အာသူတစ်ပါးငှက်ဒီခြေထောက်တွေချို့အတောင်မှနေဖြတ်ခဲ့တာပဲလို့မုံမှန်ဘွားအာဃာတမထားဘူးမင်းမိုက်တဲ့လူတို့နဲ့မတန်ဘူးလို့မပြောဘူးပေတာဒါကြောင့်ကိုင်းဆိုလိုက်ပုတိကတ္တဟဲ့ဘာပဲဖြစ်ဖြစ်ရှင်ချစ်ပရမေတရားဟောပြလက်ကပြုပေပြည်သွေးအစုယွမှုကာယေ အိုယဟံမြင်စမ်းသိကိုပဲအေပုရိကတငတ်မို့ဆိုဘာပဲဖြစ်ခဲ့ဖြစ်ခဲ့အတိတ်ဟာအမကင်းတဲ့လူဘယ်သူမှမရှိဘူးမကင်းတဲ့လူရှိသလားဒါတို့လူတွေကအတိတ်ကချီးကြောက်ရေနုဆိုတာလို့ဒါဒီပြပြပုဂ္ဂိုလ်တွေဘာလို့မလုပ်ပိဿုပန်နဲ့အနာဂါခရီးကိုဖြောင်းအောင်သွားဖို့ရအရေးမကြီးဘူးလားဘာကြီးတာတော့ဒီအရေးလေးလည်းထည့်ပါဦး တော့ကြလမ်းလမ်းကြုံလို့တော့ရေဝင်မတော့ရဲအောင်ကြီးပါတယ်ကြီးပါလားအရေးမကြီးဘူးလားအေးဒါကြောင့်သူဘာပဲဖြစ်ဖြစ်ရှင်ချစ်ပရမေတရားဟောပြလက်ကပြုနေပြည်သွေးအစုယွန်မှုကာယေကိုယဟံမြင်ဆန်းတဲ့ကိုပဲအေးဘုရားကလက်ကလည်းပဲခွာ ပါဇက်ကလည်းပဲတွတ်တွတ်တွတ်နဲ့ခရရေလွတ်တလို့တရားဟောတလို့နဲ့ဧကတိခွာရဧကတိခွာရတဲ့ကအဲ့ဒါတရက်ပြောင်းနေပြုတ်တရက်ခေါင်းနေပြုတ်ပြီးတော့မှတကားတဲ့လျှော်နေလန်းတော့တကားအောက်ကသိမ့်မှန်ကြလေအဲ့ဒီသိမ့်မှန်မှလည်းပဲခုနကအေးဦးကြမကလေးနဲ့ရင်နွေးခမလေးဘုရားတို့လက်ထက်ကဖြစ်တယ်လို့နေရတာဘုန်းကြီးတို့ခေကြအမလေးစတိဖရာမစတိဖလာမအသေးနဲ့အလတ်နဲ့အရွယ်နဲ့အသားနဲ့အမလေး ဒါကြောင့်မို့လေတရားမရကြတာလားပြောတာဟုတ်ဘုရားတော်ကြီးအုံမို့အိုးချမ်းွက်ကလေးနဲ့လောက်ရတာအေးအဲ့ဒါနဲ့ပြိတ္တာရေအောက်သိပိုင်မှာလူပေကပ်နေတဲ့သွေးသုပ်ပြီးဗုဒ္ဓေအဲ့ဒါပါဇာကလည်းတွတ်တွတ်ပြောတရားဟောပြီးတော့လက်ကလည်းပဲကရုဏာကျင့်တတ်တရားတွေနဲ့ထုတ်ပြီးတော့ယူအပ်သွားပြုစုနေပါတယ်မှန်ရလားဂိုက်ဆိုကြည်သာယွန်စရာမဆုံးနဲ့ယွန်စရာမဆုံးနဲ့32ကိုထား လွန်တရားမမြတ်သောအတဘောခန္ဓာသေတိချာချာရှုတော့အတုဟဘာဝနာလက္ခဏာယေမျောတွေ့ရစကြယောက်ျားမိန်းမကြီးငငယ်ရွယ်ရွယ်လလထီထီမမပြပြအိုးတခုလားတနေကွာမိုးစုံမအပြိုးကြီးဘယ်သူဖြစ်ဖြစ်မျက်စိကဘာတွေထွက် ဇာရင်သားတကူတည်းရွေမပြောနဲ့မျက်ရည်လည်းထွက်သေးတယ်မျက်စိကပါရီထွက်မျက်ရည်နဲ့မျက်ခြေနှာခေါင်းကပါရီထွက်နာရည်နဲ့နာခြေဇာကပါရီထွက်တယင်နဲ့တခြေချွဲကနဲ့တလိတ်တောင်စစ်ပါသေးတယ်ဒီပြင်းနေရာကဘာတွေထွက်ရှိတာတွေထွက်ပြဒရာရရသာယူသေးလားမရပါဘူးအင်းပြဒရာနေတယ် မကောင်းတာရှိတော့မကောင်းတာထွက်ရဲရတာနေတယ်မကောင်းတာရှိတော့မကောင်းတာထွက်ဒါတို့လူတွေကပြတရာနေမှုရဲရတာနေမှုဘာလို့ကြလဲတွတ်တော်ဥကြောင်ရောက်နိုင်တဲ့အေးအဲ့ဒါသတိထားပါရှင်းမလားအေးတဲ့ဒါကြောင့်ပရိသတ်ရေခန္ဓာကိုယ်ကတော့ပြာဒရာရေအသာဝါရမိတခုကကြုံနေုံတဏိငွေတဏိနာမရွေဘူးသူကတော့ယူစီမယ်ပဲအပုပ်ကြီးဆိုရွယ် ဟိုတကလက်ဒီဆရာတော်ဘုရားကြီးတို့ရေးတာအဝိဇ္ဇာပိခာဆိုမိစ္ဆာမျိုးပြင်းပြင်းဣဋ္ဌလုခင်မင်မာလင်းလွင့်စင်မီမလွဲရောကျအပုတ်ကောင်းကို အဟုတ်ရောက်မာမိဖန်နေအတုဘရုပ်တစင်ငယ်မဟုတ်လေကိုတဲ့အပုတ်ရီဆိုရွှဲဟာမို့ယူမဆက်သူမှာတွေးသည်ကျေပြည်တလိတ်တွေက တိမစိတ်လျာမြည်သည်သာဒုက္ခလောက်ယွန်တရားကိုလွန်တနာမဆွဲလို့စဝဲမတပေပေမွနစ်ကြဗလေတနာဖန်နဲ့အကန့်တွေမှာအပန်းမပြိုင်တော့ရှာကြလေတနာလိုက်တဲ့အမိုက်တွေမှာအဟိမပြေပင်မှရှာကြလေတနာပူတဲ့အယူတွေမှာအမှုမပြေဟိုင်မောရှာရ လေးတို့တွေဖြစ်ရရဲ့နာလိုက်ပုံကတော့ဗျာမှန်ရလားအေးဒါကြောင့်ဘုရားကဗဇကလည်းတွတ်တွတ်တွတ်နဲ့ခန္ဓာရဲ့အပြည့်အနာအစားအေးအဲ့ဒါလေးဟောလက်ကလည်းပဲဂုံးလေးနဲ့ဇောပြီးတော့သင်မိုင်းနဲ့ကတ်နေတဲ့အနဲ့ဖေးသွေးဇောပြီးဘုဒ္ဓေခွာခွာပြီးတော့မှဧကတိ၆တဲ့အခါဧကတိတပံဝှက်ပြီးတော့သင်မိုင်းကိုလည်းဘုလို့လျှောအဲ့တော့က တစ်ချိန်လုံးပြစ်ထားခံရတဲ့ပုတိကတ္တမှာပြိဿဤမြတ်စွာဘုရားနဲ့ယဟသံဃာတွေဝိုင်းဝိုင်းလဲတော့ဒုက္ခမြတ်အားတက်သွားခိတ္တမြတ်အတ္တတသက်တာရာလေးသူရသွားတယ်အဲဒီလိုသက်တာရာရာစိတ်ကြည်လဲတဲ့အခါမှာဘုရားကဒုက္ခသစ္စာခြင်းတာမနတရားသမုဒိယသစ္စာခြင်းအကြောင်းမနတရား နိရောဓသစ္စာခြေချုပ်ရမှနဲ့တရားမေဃသစ္စာခြေချုပ်ကြောင့်လမ်းခြင်းကောင်းမှနဲ့တရားဒါကြောင့်ခြေသားကြီးမိခန္ဓာကြီးကတော့အနိစ္စဒုက္ခအနတ္တမမြဲစင်းရဲ့သဘောတရားမြအဲ့ဒါမြင်အောင်ရှုအဲ့လိုဒုက္ခသစ္စာခြေဒါမြင်သမှုရိယမင်းမဝင်မခင်တော့ဘူးမကောင်းတဲ့ခန္ဓာကိုယ်ကြီးမှာမမြဲတဲ့ရှင်းရတဲ့အစွမရတဲ့သဘောသိရင်မာနဖြစ်အောင်မလားတဏှာဆွဲအောင် အတ္တဒိဋ္ဌိရောမဖြစ်တော့ဘူးဒါကြောင့်ပရိသယအိဋ္ဌမြင်တော်မာနပယ်သည်ဒုက္ခမြင်တော်တဏပယ်သည်အနတ္တမြင်တော်အတ္တဒိဋ္ဌိပယ်သည်တဏမာနဒိဋ္ဌိပပိစတရားတန္တရာချက်ရတဲ့တရားတန်တရားဒုက္ခလမ်းရှိအောင်ပြုတဲ့တရားမှန်ရလားဒါကြောင့်အဲ့ဒါလူဘုရားကအနိစ္စဒုက္ခအနတ္တလက္ခဏာယင်တင် ရှင်ရင်ပြီးတော့ဇက်ကလည်းတတွတ်တော်ဟောလက်ကလည်းပြုစုနေခုနကအေးသွေးတို့ပြဘုတ်တွေလည်းသက်သာလန်းလန်းဆန်းဆန်းတတ်တရရလက်လက်ဆတ်ဆတ်ဝကလေးဝွေရဥဒိကတတိတပိစိတ်ပေါ်ပါတဲ့အခါမှာခொနကသစ္စာလေးပါဒုက္ခမြင်အောင်ရှုခြင်းရဒါမြင်ဒီခန္ဓာမလို့သမှုရိယပဲအဲလိုဒုက္ခမြင်အောင်ရှုတာဟာမကသစ္စာပွားများ ဒီခန္ဓာရှိလို့ရှင်ရရင်ခန္ဓာနာအနုပါဒောဒုက္ခခန္ဓာမရှိရင်ရှင်ရပါဦးမလားအဲ့ဒီလိုនិရောဓသစ္စာမျက်မှောက်ပြုပြီးတော့ဟောပုရိကတ္တဒိဋ္ဌမထေဓမ္မကနမနမကသုံးမဲ့သုံးမဲ့ကလေးမဲ့တို့ပြီးတော့လေးမဲ့လေးဖို့ဖြင့်ဘိဒကသုံးပုံနှုတ်ငုံဆောင်နိုင်တဲ့ပฏิသံဘိတာပတ္တယ ahanan မထေမြတ်ဖြစ်သွားတယ်ဗျာပုရိကတ္တမထေဘာဖြစ်သွားလဲ အဲဒီတော့မှခုနကယဟန်တွေကဖရာယဟနာပြည့်မဲ့ပုဂ္ဂိုလ်ဘာလို့ဒီလိုခံစားရလဲဒါတော့ကွာငှက်တွေကိုအတောင်မှနေချိုချီတော့တွေချိုးခဲ့လို့ခံရတာယဟနာပြည့်အောင်မလုပ်ခဲ့တော့အေးခုနကပြောခဲ့ပြီသူ့ရဲ့ယာတုယာကနေပုတ်ပုတ်ရင်ခုနကပြောလို့အေးရောင်းစားရောင်းစားတော့ကပိုရင်ဖြင့်သူချက်စားတယ်တနေ့အဲ့ဒီလိုငှက်တွေများစွာ ရပို့လို့ချက်ထားတဲ့အချိန်မှာယဟန္တာတပါအိမ်ရှိလာဟာ ဟန်ကြတာပဲငါကနေ့မှဟင်းတော့တွေ့ရတယ်ချက်ထားတယ်ဒီကိုလိုကြီးတရားတော့သိရတော့တရားအဆုံးအထိတပည့်တော်သိရပါလို့ဤဒုမိဒိဋ္ဌဓမ္မဟောရှင်မရတို့မြတ်တော်တရားကိုပတ္တိယမြတ်ပါလို့ဤရှုတောင်းခဲ့တဲ့ကောင်းမှုကြောင့်အခုသူကဘာဖြစ်သလဲအယဟနာဖြစ်တာဗျာဘယ်သူမပြုကိုပြုတဲ့ကကန္တုဘဝပုံရိပ်ခြင်းနာရှင်းမလား ခိုင်းထားကြဆိုပရိသတ်ရေသက်ရှိသက်မဲ့သက်ရှိသက်မဲ့ပုပ္ပေဟူရေပုပ္ပေဟူရေ